ဒီနေ့2012ခုနှစ်နိုဝင်ဘာလ24ရက်စနေနေ့ပြီးခဲ့တဲ့၃ပတ်ကျော်တော့ကဦးဇင်းတို့ဘုရားလောင်းတော်ဥရဝေလာတော်တဲ့ကို ရသေးကြီးနှစ်ပါးတို့ရှိကနေစွန့်ခွာလာပြီးတော့ဥရဝေလာတော်ဘက်ကိုရောက်လာတယ်။ဒါတော့ဥရဝေလာတော်ကိုရောက်ပြီဆိုတော့အဲ့ဒီချိန်ခါမှာပင်စားဝေကေငါဥတို့ကလည်းပဲဘယ်ရောက်ပြီလဲလို့စုံစမ်းရင်းနဲ့လိုက်လာတာဥရဝေလာတော်ကြတော့တွေ့တယ်လို့ဆိုပါတော့အဲ့တော့အခုချိန်ခါမှာမိမိတို့မျက်စိထဲမှာမြင်ပြီးတော့ကြည့်ရမှာကဥရဝေလာတော်ထဲမှာ ဘုရားလောင်းတော်ရဲ့ပိစဝိကေ9ဦးရရှိနေကြပြီလို့အဲ့ဒါလေးတော့မှတ်ထားပါနော်မိမိစိတ်ထဲမှာလည်းပဲဘုရားဘူးတဲ့ဘုရားဘူးသွားခဲ့ဘူးတဲ့ပုံကိုယ်တွေဆိုလို့ရှိရင်တော့ဥရဝေလာတော်ကိုစဉ်းစားကြည့်လိုက်ပါဟောတော့ကတော့တော်တော်ตายပုံပေါက်ပါတယ်ဥရဝေလာတော်ကပြီးတော့လည်းတော်တော်ကြီးပုံပေါက်တယ်ဦးဇင်းတို့အခုမြတ်စွာဘုရားဒုက္ခရစီရဲ့ကျင့်တော်မူတဲ့ပုံကန္တာရတိုင်းကနေထူထားတဲ့ပုံရှိတဲ့ကြောက်တောင်နေရာနဲ့ ဒီဘုရားအဖြစ်ကိုရအောင်ကြင်ကြံတယ်မာဗောဓိပင်နဲ့ဆိုတာရှေ့နောက်လို့ရှိတာပေါ့လေအဲ့ဒီကြားထဲမှာဘယ်သူရှိတယ်လဲဆိုရင် သူဇာတာတထေသမီးတို့နေတဲ့ရွာရှိတယ်အဲ့ဒီတော့ရွာနဲ့ဒီဘက်နဲ့ဗောဓိပင်နဲ့ကြားမှာနေတဲ့စရာမြစ်ဆိုတာကလန့်ပြတ်ရှိနေတာဆိုတော့ကြည့်လိုက်မယ်ဆိုဒီလိုအရှေ့နောက်ရှိနေတာဆိုတော့အဲ့ဒီဥရဝေလာတော့ဟာရှေးတုန်းကအနေရတော့တော်တော်လေးตายရပုံပေါက်ပါတယ်ဒါတော့ ပပိစိတလို့ခေါ်တဲ့ယသိတွေယဟန်နဲ့တေကရုံးနဲ့ပရဗိုက်တွေဟာအဲ့ဒီနေရင်စရာမြေကမ်းရွတ်တလျှောက်မှာသူတို့ကြင်ညာတဲ့သဘောရှိတယ်။အဖြစ်လေလဲဆိုရည်သိညင်အောင်ရှင်းတဲ့ထောင်ဆိုတာလဲကြားဘူးမှာပေါ့ဟုတ်တော့မလား။ဒါလဲနေရင်စရာမြေကမ်းရွတ်မှာပဲ။အခုမှာဘောဓိပင်ဆိုတာနေရင်စရာမြေကမ်းရွတ်လေးမှာမြေကမ်းပေါ်မှာပဲဆုံမှာပေါ့ဘာမှမွေးဘူး။ဆိုတော့အဲ့ဒီနေရင်စရာမြေကမ်းရွတ်မှာဒီနေ့ ခဲ့တော့ဗီဟာပြည်နယ်ကိုရှေးတုန်းကဒါမကရတိုင်းစာတသမင်းကြီးဗိမသာရမင်းကြီးတို့ပိုင်တဲ့နေမြေထဲမှာရှိတယ်ဆိုတော့အဲ့ဒီနေရာဝိရုဝလတောဟာတန်တရားကထွက်ဖို့ကျင့်ကြတဲ့ပုံကိုယ်တွေရဲ့ဘူမိနစ်တန်သဘောမျိုးနဲ့တူတယ်ဒါကြောင့်မို့လို့ဘုရားလောင်းတော်ဟာအဲ့ဒီဘက်ကိုသွားပြီးတော့ဒါလဲตายရတဲ့ဝိရုဝလတောကိုသွားပြီးတော့မှအခုသူ့ရဲ့တန်တိပရဝရလို့ခေါ်တယ် အမတန်မြင့်မြတ်တဲ့နိဗ္ဗာန်လမ်းကိုရောက်ဖို့နိဗ္ဗာန်ကိုရောက်ဖို့ဆိုပြီးတော့ကျင့်စဉ်ကြီးကိုကျင့်တော့မယ်ဆိုတော့အာလာရနဲ့ဥရကတို့ရှိကနေစွန့်ခွာလာပြီးအဲ့ဒီတောဘိတ်ကိုသူရောက်လာတယ်အဲ့ဒီချိန်မှာပဲမြတ်စွာဘုရားဘုရားဖြစ်လို့ရှိရင်ပထမဆုံးတရားဥကို နာဖို့ဆိုပြီးတော့မှသူတို့ကလည်းပင်စားဝေကငါးဥကလည်းပဲဒီတဲ့ကိုနားထောင်ရင်းနဲ့နောက်ဆုံးတောထုတ်သွားပြီဆိုတာသိလို့သူတို့ကနောက်ကနေလိုက်လာတော့အခုဥရဝေလာတော့မှရှိတယ်မှန်သိလို့ သူကသူတို့ရောက်လာကြပြီသူတို့လည်းဘုရားလောင်းတော်နာမှာဝကြီးဝင်ငယ်ပြုစုလို့ပြုစုပေးနေပြီပဲဆိုပါတော့ဒါတော့သူကပထမဘာလဲဆိုလို့ရှိရင်ဒီဥရဝလာတော်နဲ့မလမကန်းမှာတေနာဆိုတဲ့ညီကုန်းရွာညီကုန်းရွာဆိုတာတော့ရွာကြီးပဲဆိုကြပါစို့အဲ့ဒီရွာရှိတယ်အဲ့ဒီရွာကိုဂေါစကန်ထားပြီးတော့ဒီဥရဝလာတော်ထဲမှာတရားအထုတ်တာ အဲ့တော့တရားထုတ်တော့အထုတ်မယ်လို့ဆိုကြတဲ့ကတယ်လို့စောစောလေးတုန်းကသူရခဲ့ပြီးတဲ့ဇန်ကျင့်ကျင့်စဉ်လို့မဟုတ်ဘဲနဲ့ဒီတရားကိုငါမရအောင်အထုတ်မယ်ဆိုတဲ့စိတ်နဲ့အထုတ်မှဖြစ်လို့သူ့ရဲ့အမြင့်ဆုံးသောဝိရိယကိုတင်တာနော်အရေးရဲ့အကျော်ရဲ့အယိုးရဲ့အသွေးသားတွေလည်းခန်းချောက်ပါစေဆိုပြီးတော့အဲ့လိုဒိဋ္ဌာန်တာဘာလေးပဲကြံမလဲဆိုတော့အရေးရဲ့အယိုးအကျော်ရဲ့အရေးအောက်ကအကျော်လေးတော့ရှိသေးတယ်ပြီးတော့မှအယိုး ဒီသုံးခုပဲကျွတ်မစေအသွေးတွေအသားတွေကခန်းချောက်လို့သွားပါစေဆိုပြီးတော့သွားခြင်းသွားပါစေဆိုပြီးတော့အဲ့ဒီစိတ်နဲ့အဋိဌံပြီးတော့သူကအဲ့ဒီကျင့်စဉ်ကိုဝင်တာဒါတော့ကျင့်စဉ်ကိုဝင်ကြတဲ့ကဒီလိုစိတ်ကိုမောင်းတင်ထားတာအဲ့ဒါလည်းမှတ်ခဲ့အောင်ဒီတိုင်းလေးရည်ရည်ရမ်းနဲ့ဝင်သွားတာမဟုတ်ဘူးပြောမယ်ဆိုရင်အယိုးကြည်ကြည်တေးသေးကြည်ကြည်လို့ဆိုပြီးတော့ဝင်သွားတာနော်တေးခြင်းတေးပစ်စီဒီတော့တည်းမှာအဲ့လိုစိတ်နဲ့ဝင်တာဒါတော့ပထမဆုံးသူ အလောင်းတော်ကသူ့ရဲ့ plan အရသူစတင်ပြီးတော့မှအာထုတ်ခါစမ်းမှာအခုနကပြောတယ်သူ့ရဲ့ဒေနာဆိုလို့ခေါ်တဲ့နေကုန်းရွာရွာကြီးကိုဆွမ်းကံဝင်တယ်ဆိုတော့အဲ့ဒီရွာနာမည်လေးနည်းနည်းလေးပေါ့လေ history လေးနည်းနည်းလေးဘုဒ္ဓတာပြပေါ့ဖျားဘူးသွားလို့ရှိရင်လည်းအဲ့ဒီရောက်ကြမှာသိကြတယ်အခုတော့သေးသေးလေးပါကလားတွေနေတာသေးသေးလေးပဲကြံတော့တယ်ဒေနာရွာအခုရွာဆိုတာအခုသေးသေးပဲရှိတော့တယ်ဟိုတော့ကတော့ရွာကြီးပုံပေါက်ပါတယ် နေကုန်းဆိုတာဈေးလေးပါလေးလည်းရှိတယ်နေကုန်းလို့ခေါ်တာဆိုတော့နေကုန်းကရွာရိုးရိုးထက်နည်းနည်းအဆင့်မြင့်တဲ့သဘောရှိတယ်နော်ဈေးနေပါနဲ့နေတယ်ပေါ့ဗျာဒီနေ့ကိစ္စတော့ပလက်ကလေးဆေးရုံလေးရှိတဲ့သဘောပြောတာပေါ့ဒါပေမဲ့မြို့ဆင်တော့စီတီအဆင့်တော့မရောက်သေးဘူးတိုက်နေအဆင့်ခေါ်မှာပေါ့အဲ့တော့သေနာဆိုတဲ့ရွာက သူ့ရဲ့ definition ကဘာပြောလဲဆိုရင်ဟိုးရှေတုန်းကစစ်တပ်တွေသိမ့်ပိတ်ထားတဲ့နေမြေမှာရွာတဲလို့သေနာရွာလို့ခေါ်တယ်ဒါမှမဟုတ်စစ်တပ်ကိုပါဠိလိုဘယ်လိုခေါ်လဲ သေနာလို့ခေါ်တယ်သူတို့သေနာတွေလို့တော့သွားခေါ်တယ်စိတ်တူမှာပဲအဲ့ဒါอืมအဲ့သူတို့သေနာတော့သေနာပါဠိလိုတော့သေနာခေါ်တယ်နော်အဲ့ဒါကြောင့်မလို့အဲ့ဒီစစ်တပ်တွေသိမ်းပိတ်ထားတဲ့မြေမှာရွာတေးလို့သူတို့ကိုသေနာရွာတဲ့ညီကုန်းရွာပေါ့လေဒါကတစ်ခုနောက်တစ်ခုကတော့ဒီရွာမှာနေတာကတထေးကြီးကသူ့ဇာတာရဲ့အဖေကတထေးကသူ့နာမည်သေနာနီလို့ခေါ်တယ်သူကြတော့နာငယ်လုံးကြီးတဲ့ဆံကလေးတစ်လုံးပါတယ် တေနာနီอืมတေနာနီလို့ခေါ်တယ်အဲ့ဒီတေနာနီဆိုတာတတုဇာတာရဲ့အဖေနာမယ်ဆိုတော့တတိကြီးကိုအကြောင်းပြုခေါ်ရင်းကနေပြီးတော့မှဒီရွာကိုလည်းနောက်ပိုင်းကျတော့တေနာနီရွာတေနာနီနေကုန်းရွာလို့ခေါ်ကြတယ်တဲ့ဒါလည်းပဲယုတ်တိတံပါတယ်များသောအားဖြင့်ကနာမည်ကြီးတဲ့သူကိုခေါ်ရင်းနဲ့နောက်ပိုင်းရွာနာမည်ပြောက်ပြီးတော့အဲ့ဒီလူရဲ့နာမည်ကြံခဲ့တာတွေလည်းအများကြီးရှိတာပဲလေဥမာတောရိယသရူတာတို့နေခဲ့တဲ့ရွာဆိုလို့ရှိရင်လည်းမြို့ဆိုလည်းတောရိယမြို့ပဲခေါ်တာပဲ ဟုတ်တော့မလားသူ့ဖေလည်းဒေါရိယဆိုတော့အဲ့ဒါနဲ့နောက်ပိုင်းဒေါရိယကြီးပဲဖြစ်ကုန်လို့ကုန်လို့အဲ့ဒီလိုမျိုးလူနာမည်ကိုအစွဲပြုခေါ်ရင်ကနေရွာနာမည်ပြောက်ပြီးတော့လူတူတူရနာမည်ကြံခဲ့တာတွေလည်းရှိပါတယ်ဒါကြောင့်သင်္နာဆိုတာဟာအကြောင်းသူ့ရဲ့နောက်ွယ်အကြောင်းနှမျိုးရှိတယ်တခုကတော့စစ်တပ်တွေသိမ့်ပိတ်ထားခဲ့တယ်ဟိုးရှေ့တုန်းကစစ်တပ်သိမ့်ပိတ်တဲ့နေမြေမှာရွာတယ်လို့ဒေနာရွာနောက်တနည်းကတော့သူဇာတာရဲ့အဖေဒေနာနီဆိုတဲ့တတိကြီးကိုအကြောင်းပြုခေါ်ရင်းကနေရွာနာမည်ကဒေနာနီ နေကုန်းရွာလို့ဒီလိုအဲ့ဒီနေကုန်းရွာမှာဆွမ်းကံဝင်တယ်ဆွမ်းကံဝင်တဲ့ခါကျတော့မေတ္တာလေးပွားပြီးတော့မှဆွမ်းကံစားတယ်ဒါပရမဆုံးအဆင့်နော်ဦးဇင်းတို့အထက်ကိုတက်တော့မှမှတ်ထားဘုရားဆွမ်းကံစားပြီဘုရားလောင်းတော့ဟောဒီတင်နာနေနေကုန်းရွာကြီးမှာမေတ္တာလေးပို့ပြီးတော့ဆွမ်းကံစားတယ်ဒါပရမအဆင့်နောက်တစ်ဆင့်ကမေတ္တာလေးပို့ဆွန်းလေးဝါဝါစားနေရင်တော့ငါဘယ်တော့မှဘုရားဖြစ်မှာမဟုတ်ဘူးတဲ့ နော်မေတ္တာလေးဖို့ဆွမ်းခံစားနေတော့ဘုရားဖြစ်မှာမဟုတ်တော့ဘူးဒါကြောင့်မလို့သူကိုယ်ကိုယ်သူဒီအဲ့ဒီအဆင့်ကနေပြီးတော့မှဆွမ်းခံစားတဲ့အလေးကိုပယ်ပြီးတော့သူနေတဲ့ဥရဝေလာတော်ထဲမှာရှိတဲ့အသည့်ကိုပဲရှာစားတော့တယ်ဟိုနာဒီနာဟိုတောတီတောအဲ့လိုရှာစားတာအဲ့လိုကနေပြီးတော့မှဟာတောတွေတောင်တွေဟိုသွားဒီသွားကလည်းနော်ဒါလည်းပဲအချိန်ကုန်တယ် ဗရဏဆိုတဲ့အာထုမှုလုပ်ကိုလုပ်တဲ့ပုဂ္ဂိုလ်တွေကအစားအသောက်အတွက်တခုတည်းကိုပဲအချိန်နဲ့အများကြီးပေးနေဘယ်မလဲနှစ်လုံငန်းပြီးမှအောင်မြင်မှာဒါစဉ်းစားကြည့်လေအချိန်ကတိတ်တန်ဖို့ရှိတယ်အချိန်တန်မှုသိရှိတယ်အလုပ်တကယ်လုပ်တဲ့ပုဂ္ဂိုလ်တွေကအချိန်ကိုဟိုဘက်ကိုတာလျှော့မသူ့ရဲ့လုံမဲ့လုံငန်းဘက်ကိုလျှော့မခံဒါကြောင့်မလို့သူ့ဘက်ကိုအပါမခံခြင်းနဲ့ကျင့်စဉ်ဘက်ကိုအချိန်မရော့ခြင်းတော့တတော်ဝင်တတော်ထွက်ရှာတာကနေတတော်တည်းပဲရှာတယ် တတော်တဲ့ကနေငါနာတဝဲငါနာတဝဲကနေငါအပင်ကကြွေတာပဲစားတော့မယ်အဲ့လိုကနေလျှော့တာနောက်ဆုံးကျတော့ငါလှမ်းလို့မိတာပဲစားတော့မယ်အဲ့ဒီဆင်းရောက်သွားပြီနော်ဒါပြောတော့တထိုင်နဲ့နဲ့ပြောတာ तू မလွယ်ဘူးတိတ်တဖြည်းဖြည်းဖြည်း तू တက်သွားတာနော်ဒါအဲ့ဒါဒုက္ခရစရိယအကျင့်ဝင်တယ်လို့ခေါ်တယ်သူရဲ့ကျင့်စဉ်ကိုဝင်နေပြီအဲ့ဒီတော့အဲ့ဒီကနေပြီးတော့မှနောက်ဆုံးတက်သွားတာနော်သူကျင့်စဉ်တဲ့ကိုတော်တော်ကြီးရောက်လာတဲ့ခါမှာနံပါတ်2အဆင့်ကဘာလဲဆိုတော့ သူဒီစိတ်တွေဟာအစားတောက်ကိုလျှော့ပေမဲ့လည်းဒီစိတ်တွေရဲ့ဖောက်ပြန်မှုနော်စိတ်ထဲမှာလာပြီးကိလေသာစိတ်တွေပြောတာသူမလိုချင်တဲ့စိတ်တွေမကောင်းတဲ့စိတ်တွေကဝင်ရောက်ထိုးဖောက်တာပဲနော်လူဟာအလုံးတရားထိုင်မှုတယ်နော်ရိတ်သားကြီးတစ်ခုလုံးတိတ်ပြီးတော့တယောက်နဲ့တယောက်စကားမပြောဘဲ Nobel silence နဲ့နေတယ်ဆိုတာတောင်းမှစိတ်က silence ဖြစ်ရလားဖြစ် မဖြစ်ဘူး silence နဲ့ဘာဘာလုပ်နေလဲ I talk a lot you talk a lot အများကြီးပြောနေတယ်အဲ့ဒါထုတ်ဖောက်တာပဲအဲ့ဒါထုတ်ဖောက်နေတာဆိုတော့ तू prepare မလုပ်နိုင်ဘူးမလုပ်နိုင်တဲ့အခါကျတော့ငါတော်ရဲ့လာတယောက်တည်းအထုံနေပေမဲ့လည်းပဲငါစစ်ကိုငါမထိတ်ချုံနိုင်သေးဘူးလို့ဆိုလို့တယ်အာဟုဇုစိတ်တွေလောဘဒေါသတွေမောဟတွေမာနတွေဒိဋ္ဌိဝိသေအမျိုးမျိုးရှိတယ်ထိုးပေါက်မယ်အဲ့ဒါတော့ဒါကို तू ဒီစိတ်တွေကိုဝယ်ရောက်ထုတ်ဖောက်တာကိုမလာရေးအတွက်နော်အဲ့မှာတဆင့်တက်ပြီးအလောင်းတော်ဒီအန်ကြိတ်တောက်ခေါက်ကနော်ရိုးရိုးမရတော့ရိုးရိုးမရတော့အန်ကြိတ်နော်တောက်ခေါက်တယ်နော်ကိုကိုကိုတဲတာအန်ကိုကြိတ်တောက်ကိုခေါက်နော်ကိုဘာသာကိုတင်တာဘာလဲဆိုလို့ရှင်မိစ္ဆာတွေငါနာမကအောင်လို့ဆိုပြီးတော့ အန်ကျစ်တောက်ခောက်ပြီးတော့မှမိစ္ဆာဝိတ္တများမကောင်းတဲ့အတွေးအကြံတွေမိစ္ဆာဝိတ္တများမွဲရအောင်ကုသိုလ်စိတ်ဖြင့်အကုသိုလ်စိတ်များကိုနှိပ်ကာဖြစ်ခွင့်မပေးပဲပယ်ဖြောက်တော်မူ၏နော်အဲ့ဒါတစ်ဆင့်တက်ပြီးအဲ့ဒီဟာကလွယ်လွယ်လေးမဟုတ်ဘူးချုပ်တီးတဲ့အကျင့်လို့ခေါ်တယ်ဒါကြောင့်မလို့ချုပ်တီးတဲ့အကျင့်ဖြစ်တဲ့အတွက်ကြောင့်မလို့ဝိရိယမိဘူးဖြင့်ကိုမကွာကြအောင်ပြုလုပ်တော်မူ၏ဆိုလိုတာကဒီဟာတွေမဝင်ရအောင်လို့အတင်းတန်တာ ဝိရိယကိုအတင်းတင်တဲ့ခါကျတော့ဓာကြီးကိုချုပ်တီးပြီးအောင်တီးထားတဲ့ခါမှာအောင်ဤထားတဲ့ခါမှာချွေးမှုတွေခန္ဓာကိုယ်ပူလို့ချွေးတွေကြတာကိုပြောတာအဲ့တော့ဒီဒုက္ခအာကြီးသောယောက်ျားဒီဟောဥပမာဘလို့ခံစားတယ်လဲသူဘလို့ဖြစ်တယ်လဲဆိုတာကိုစာဥပမာပြောတာအမတန်အာကြီးတဲ့ယောက်ျားတစ်ယောက်ကတေးသေးတို့တို့လူလေးတစ်ယောက်ကိုကြိုက်တယ်လို့ကင်နှိမ့်နေထူထောင်းပြီးတော့မှတခါတည်းကိုယ်လေဝါးထဲထည့်ပြီးတော့မှလှုပ်တယ်လို့မျိုးကိုမှစီစီညင်ညင်ကြေသွားအောင်ခံရတယ်လို့မျိုးသူ့ရဲ့ခန္ဓာကိုယ်ကအဲ့ဒီ တင်းထားတဲ့ဟာကြီးကဘလောက်ထိခံရသလဲဆိုတော့ကိုသူပြောပြတာအမတန်မှချစ်ချစ်တော့ပူတယ်ဖြစ်ပြီးတော့ချွေးတွေဒီဒီကိုကြတယ်တဲ့အဲ့တော့အဲ့ဒါကိုမလုပ်တဲ့နီးလဲဆိုလို့ချင်းစိတ်ကိုစိတ်နဲ့ပြန်နှစ်ကွက်တဲ့နီးလို့ခေါ်တယ်။ဒါတော့မဆီဆရိုကြီးဘုရားကြီးဂျပန်ကိုရောက်တော့သူဇင် meditation center ကိုရောက်တော့အဲ့ဒီမှာသူတို့သူတို့ရဲ့ meditation technique တွေကိုမေးတယ်။မေးတော့ခမရတို့ရဲ့ meditation ကဘယ်လိုလဲလို့မေးတဲ့ခါကျတော့ သူတို့ကအဲ့ဒီနီးနဲ့ပြောတာဘယ်လိုပြောတယ်လဲဆိုလို့ရှိရင်သူတို့ကတော့ဖြစ်ပေါ်လာသမျှစိတ်တွေကိုဖြောက်ပစ်ပလဲရမယ်ဖြစ်ပေါ်လာသမျှစိတ်တွေကိုဖြောက်ပစ်ပလဲရမယ်အဲ့တော့ဘာလုပ်တယ်လဲဆိုလို့ရှိရင်ဒီစိတ်တွေပေါ်လာတဲ့ဒီမှာတော့မိစ္ဆာပေါ်နော်မိစ္ဆာဝိတ္တပေါ်လာတဲ့စိတ်တွေကိုဖြောက်ပစ်ပလိုက်လို့ရှိရင်ဘာမှမရှိတော့တဲ့တုံညတအဖြစ်ကိုရောက်ရင်သူတို့တရားတက်ပြီဆုံးပြီတဲ့တုံညတဝိဇ္ဇနဲ့နိဗ္ဗာန်ကိုဘယ်လိုလို့ခေါ်လဲပါဠိလိုခေါ်ရင် သုံးညတအတ္တမကင်းစိတ်တဲ့အတွက်သုံးညတသူတို့လည်းအဲ့သုံးညတနဲ့သုံးတယ်လောကမှာဆစ်ဆန်တဲ့အခါမှာမေတ္တာဒီအရေးအပါဆုံးပဲမေတ္တာဒီမရှိမဖြစ်တဲ့တရားတစ်ခုနော်ဒါတော့မေတ္တာတရားဒီလောကရဲ့အနှစ်သာရသဘောမျိုးလောကုတ္တရာတရားကိုရှာတဲ့အခါကျတော့သုံညတဒီအနှစ်သာရဒါတော့ तू ကဘာမှမရှိတော့အောင်စိတ်တွေဒီပြင်စိတ်တွေမဝင်အောင်အဲ့ဒီလိုမျိုးစိတ်ကိုစိတ်နဲ့ပြန်နှစ်ကွက်တဲ့နီးနဲ့ကျင့်တာ အဲ့ဒီကျင့်စဉ်သူတို့ဂျပန်စင်မှာအဲ့ဒါတွေရှိတယ်ဒါတော့စရိုပြည့်ကြီးအဲ့ဒီမှာဒီဟာလည်းပဲတဲ့သူတို့ကတော့နည်းနည်းလေးလူကလှုပ်လှုပ်လှုပ်လှုပ်ရှိတယ်ဆိုလို့ရှိရင်တိတဲ့တိုင်ကြောင်ရှာသီးလောက်ရှိတဲ့အပြာကြီးနဲ့စောင့်နေတာတပါးတန်းစီပြီးတော့သူတို့ဇင်းနေ meditation လုပ်တာတွေ့ဘူးလားနေရန်ပြုတ်ကိုမျက်နှာလှည့်ထားတယ်အကုန်လုံးရှိတဲ့လူတွေနေရန်ကိုတန်းစီပြီးတော့ပတ်ချာလှည့်နေရန်ကိုပဲကြည့်နေရတယ်နည်းနည်းပါးပါအင်္ဂိုက်မှန်မကြမ်းနဲ့နောက်ကကြောင်ရှာသီးလောက်ရှိတဲ့အပြာနဲ့ထမ်းပြီးတော့မှငုံစမ်းဆိုပြီးတော့ဟောဘခုံချတာ ဘုံသားစုအဲ့ဒီဘုံချတယ်ပြန်ပြန်ပြန်ဆိုနှစ်ချက်လောက်ပဲပြန်ညာပြန်နှစ်ချက်လောက်ချလိုက်စောစောလေးတော့ကပြုတ်တော့တော့ဖြစ်လို့ရော့တော့တော့ဖြစ်တဲ့စိတ်ကပြန်ငနေလေးဝချမ်းပြားလေးလို့ညွတ်ညွတ်ကလေးနဲ့ရိုက်ထက်လိုက်တဲ့ခါမှာသူဆက်ပြီးတော့မှစောစောတွေးတဲ့စိတ်တွေပျောက်ထွက်သွားတယ်ဆိုတော့အဲ့ဒါဆိုတုံညတာပဲအဲ့ဒီ meditation မကြိုက်ဘူးလားဦးစင်းစောင့်ပေးမယ်ဦးစင်းထိုင်မဲ့ထဲတော့မနေချင်ဘူးဟုတ်လားအဲ့ဒါသူတို့တုံညတာပဲအဲ့ဒီနီးလို့ပဲအခု तू က စိတ်ကိုစိတ်နဲ့နှိကွက်တယ်နီးဆိုအမတန်ပင်မန်းတာနော်ဒါကြောင့်မလို့ဘုရားလောင်းကဒါကိုတစ်ဆင့်တက်တော်မယ်ဆိုတော့အန်ကိုကြိတ်တောက်ကိုခောက်ပြီးတော့မှမလာနဲ့မလာစေရဘူးဆိုတဲ့ဟာကိုပြောတာအဲ့တော့အဲ့ဒီမလာစေအောင်ဟာဒီပင်တစ်စိတ်တွေကိုစိတ်ကိုထိမ့်ချုပ်တယ်ဆိုပေမဲ့ခန္ဓာကိုယ်ကာယဝိရိယကတင်လိုက်တဲ့အတွက်ချွေးတီးတီးကြာပြီးတော့လူကိုဖွတ်စည်းစည်းညံ့ညံ့ကြေတယ်လို့ပြောကြပါစို့နော် အမတန်အားကောင်းတဲ့ယောက်ျားကြီးကတခါတည်းတိတိတော်တော်ပိတ်ညောင်ညောင်တခါတည်းသူကြိုက်တယ်လို့လှက်မှွေလိုက်တယ်လို့ဟုတ်လို့ဘလို့ခါမှန်းဆိုစဉ်းစားကြည့်ပါအဲ့ဒါကိုပြောပြနေတာဘလောက်ခါတယ်လဲလို့ဆိုတယ်ဒါဒုတိယတက်တာနောက်တတိယတက်ပြန်ပြီတခါနော်အဲ့တော့ဒီနေရာမှာပြောချင်တာကမြတ်စွာဘုရားဟာအာလာရနဲ့ဥရကတို့ရှိရနေထွက်လာပြီးတော့ဘုရားဖြစ်ဖို့ဥရဝလာကိုကျင့်တဲ့ဝင်တဲ့အချိန်ခါမှာစောစောကပြောပြီးနော်သူကျင့်စဉ်ဟာ စားနေလို့တော့ငါတပ်ပိညုတညာရမှာမဟုတ်ဘူးဆိုတော့အဲ့အစားတွေချော့ချော့ချော့ချော့လာတယ်နော်တဖြည်းဖြည်းလျှော့တာဟာအခြားအကြောင်းမဟုတ်ဘူးအမှားလမ်းတွေကိုလိုက်နေတာအဲ့ဒါလည်းသိကြအောင်ဒုက္ခနာစီရိယကျင့်တယ်ဆိုတာအကောင်းများမထင်နဲ့အမှားကြီးကိုလိုက်နေတာဒါတော့ဘာဖြစ်လို့အမှားကြီးလိုက်နေတယ်လဲဆိုရင်အဲ့ဒီမစ္စိမဒေတာအိန္ဒိယတိုက်နေကြီးမှာနိဂန္ထတို့ရဲ့ဝါဒတိတပအကျင့်လို့ခေါ်တယ်တာဝန်ပူရဲ့ပစောက်ရဲ့မှတ်ထားပြင်းပြင်းထန်ထန်အကျင့်ကိုကျင့်ရတာတပအကျင့် အဲ့ဒီတပအကျင့်ကြီးဟာမေစိမဒေတာမှာတန်တရားကထွတ်မြောက်ရေးအတွက်ကျင့်မယ်ဆိုရင်ဒီအကျင့်ကိုပဲကျင့်မှရမယ်လို့ယူဆထားတယ်ဒီအကျင့်ကိုကျင့်လူတွေအထင်ကြီးတယ်ဒါကြောင့်မလို့ဒီအကျင့်ကိုကျင့်လို့တာဖျားဖြစ်မယ်ဆိုရင်ဆိုတဲ့သဘောမျိုးအနေနဲ့မောင်းတင်ပြီးဒီကိုရောက်လာတာဒီဝိရုဝေလောက်ရောက်လာတာဒါကြောင့်မလို့အခုတင်းနေတာအချမဟုတ်ဘူးအမားတွေကိုရောက်ပြီးရင်ရောက်ရင်ရောက်ပြီးရင်ရောက်အောင်မယ်ခုမှအစာရှိသေးတယ်နော်ဒါကြောင့်မလို့နောက်တစ်ပါးပြန်တင်းတယ်လေ ဆိုတော့သူ့အချိန်နှဲသေးတယ်ငါသဗ္ဗညုတညာမရသေးဘူးသူရဲ့ philosophy ကဘာလဲပြင်းပြင်းကျင့်လေဉာဏ်ရဖို့နီးလေဆိုတဲ့သဘောကိုတွတ်ထားတာဒါတော့အလောင်းတော်ကနောက်ထပ်ဘာတစ်ခါတဆင့်တိုးတယ်လဲဆိုရင်ကရွင်းရယ်ပါဇက်ပေါက်နှာခေါင်းရယ်အဲ့ဒါတွေကိုပါဇက်တွေနှာခေါင်းတွေကိုလေဝင်လေထွက်ကို ချုပ်ပြီးတော့မှတစ်ခါတယ်နောက်ထပ်ပြန်ပြီးအပ္ပနာကလို့ခေါ်တယ်အာနာပါနကရှူတာထုတ်တာ အပ္ပနကက အောင့်ထားတာဗမာလိုပြောအောင့်ထားတာချုပ်ထားတာဟောအဲ့ဒီကျင့်စဉ်ဒီတပအကျင့်တို့ရဲ့နိဂန္ထလို့ခေါ်တဲ့တို့ရဲ့ကျင့်စဉ်မှာရှိတယ်အဲ့ဒါဒါကြောင့်မလို့ဒီနေ့ကယောဂတွေမှာမသုံးလားလို့တချို့အောင့်ထားတာလေဘလို့အောင့်တယ်ဘလို့လုပ်တယ်ဆိုတာအဲ့ဒီကနေလာတာအဲ့ဒါတွေအဲ့ဒီလေနဲ့ပတ်သက်တဲ့အရာတွေအဲ့ဒီနိဂန္ထတို့ဝါရတွေမှာရှိတယ်ကျွန်တော်ယောဂအိန္ဒိယလာအဲ့ဒီအရာတွေပါတယ်ဒါတွေနော်ဘလို့အောင့်ထားဘာလို့လုပ်တာဘယ်ကြီးဘလို့ချက်ထားဆိုတာတွေလေ ရှိတယ်ဒါကြောင့်ဒီနိဂန္ဓဆိုတာသူတို့အဲ့ဒီခေတ်တုန်းကဘုရားထင်စောပြီးတော့သူတို့ကခက်စားနေတာဒါကြောင့်အဲ့ဒီအကျင့်ကိုလည်းဘုရားအထင်ကြီးတယ်ဒါကြောင့်မလို့လဲသူလိုက်လာတာဘုရားလောင်းကလိုက်လာတာအဲ့တော့ဘာဖြစ်လဲဆိုတော့ဒီတော်ယုံတောင်လူမတက်နိုင်တဲ့အဆင့်တော့ခုသူတက်တက်လာပြီဘုရားလောင်းတော့ပါဇက်ကိုပိတ်နော်နှာခေါင်းကိုလည်းအောင့်အဲ့ဒီလိုနီးနေကျင့်တဲ့အကျင့်ကအပ္ပန္နကအကျင့်လို့ခေါ်တယ်အဲ့ဒီအပ္ပန္နကဇန်အကျင့်ကိုသူတက်တာအဲ့တော့ပါဇက်ထဲနှာခေါင်းထဲက လေတွေမထွက်ရတဲ့အခါကျတော့ဘာဖြစ်တယ်လဲဆိုတော့လေကဗဇက်နဲ့နှာခေါင်းပိတ်ရင်ဘယ်ထွက်မလဲနားပေါက်ထွက်တာအဲ့တော့နားပေါက်ထက်ကလေတွေထွက်တာပေါ့လေတွေထွက်တဲ့အခါကျတော့ဘယ်ဘဲဆွဲသလိုဟူဟဲဟူဟဲဆိုတဲ့အတန်ကဒီနားထဲမှာလာလေတိုးတာအဲ့ဒီလေတိုးတဲ့ဒဏ်ကလည်းပဲခေါင်းမူးလည်းမတက်ခါရတယ်အဲ့ဒါလိုအဲ့ဒီကနေပြီးတော့တခါနောက်တစ်ခါပြန်တက်တယ်အဲ့ဒီဒီနားပေါက်ကထွက်တဲ့လေကိုတောင်မှထွက်ခွင့်မပေးပြန်ဘူးတခါထက်ချုပ်တာချုပ်တီးထားတာ အဲ့ဒါလိုနင်းနေချုပ်ချုပ်တဲ့ခါကျတော့လေကထွက်ပေါက်မရှိတော့ဘယ်ဆောင့်တယ်လဲဆိုတော့ငယ်တိတ်ကိုဆောင့်ပြီအဲ့ဒီမှာအာအဲ့ဒီမှာကြီးကျယ်ဘလောက်ပင်မမ်းမလဲဆိုတော့စဉ်းစားကြည့်ငယ်တိတ်ကိုဆောင့်ပြီဆိုတဲ့ခါကျတော့တခါတည်းခေါင်းကြီးကိုအကုန်စီးကြီးကြီးကြောင်ကောနေဘောနေဒီအမတန်ဆူးချတဲ့ခြုံထက်တဲ့အရာနဲ့ခေါင်းပေါ်တဲ့တဲ့ကနေထိုးဆွတယ်လို့မျိုးခံရတယ်တဲ့ဒါလည်းပဲသူ့စိတ်ထက်ကတက်မင်းကြီးတော့ရမယ်ဆိုရင်ခံအောင်ဟာကိစ္စမရှိဘူးတေသူ့စိတ်က तू ကတေပြီးတေစီတောင်ထားတာလေ သေခြင်းသေဖြစ်စေဆိုပြီးတော့သူဝင်လာတဲ့ဒီကျင့်စဉ်ကိုဒါကြောင့်မလို့မလျှော့ဘူးဒါကြောင့်မလို့တတိကလည်းပဲမလွတ်သေးဘူးအဲ့ဒါလောက်ပြင်းထန်တာတောင်မှဝိရိယကလည်းတင်တော့မသေးရော့ဒီနေရာတော့မတတ်ဘူးနော်ရှေ့ကိုဆက်တွန်းတော့နောက်တစ်ခါပို့ပြီးတော့လှုပ်တာကအဲ့ဒီမှာပြင်းထန်လွန်အာကြီးတဲ့အခါကျတော့ဘာထူးလာတိုးလာတယ်လဲဆိုတော့ဘိုက်ထဲမှာဦးဇင်းတို့လေထိုးတာခံဘူးလိမ့်မယ်တခါတလေဘိုက်တွေအောင်လို့အစာမကြည့်လို့ဦးဇင်းတို့ indigestion ဖြစ်တဲ့အခါမျိုးတွေမှာ အာဟိုလေးဂရုရုတိုးလိုက်ဟိုဘက်ကိုတိုးလိုက်အဲ့ဒါလောက်ကလေးတော့ဦးဇင်းတို့တော်တော်ခါရတာဟုတ်တယ်မလားအခုဘုရားလုံးမှာခါရတာအဲ့ဒါလိုမဟုတ်ဘူးဥကိုဓာတ်နဲ့ဖြတ်တယ်လို့ခါရတာအမတန်ထစ်တဲ့ဓာတ်နဲ့ဖြတ်တယ်လို့ခါရတာကိုခံအစာမကြေးလို့လေတိုးလို့ခါရတာလေးကဘာမှမဟုတ်သေးဘူးအဲ့ဒါလောက်ထိကိုခါရတာတဲ့လေတွေချုပ်တော့အတွင်းထဲမှာလေလှဲ့တော့တာမှုေတာပေါ့နော်ဒါလည်းဘုရားမရှုပ်ဘူးနောက်တစ်ခါတဆင့်တက်ပြီးတော့မှ အဲ့လိုလေကိုချုပ်လေတွေကိုချုပ်တီးထားတဲ့အခါကျတော့ဘာဖြစ်လာတယ်လဲဆိုလို့ရှိရင်ဒီလေလေတွေချုပ်တီးထားတော့ body temperature ကအရန်တက်လာတာအဲ့ဒါကိုဦးဇင်းတို့ပါဠိလိုခေါ်တော့ဒါဟရောဂါဆိုတာဒါဟဆိုတာချစ်ချစ်တော့ပူတာပဲဦးဇင်းတို့ typhoid တွေဘာတွေဖြစ်တဲ့အခါ104 105 106ဖြစ်တယ်မို့လားလို့106လို့ဖြစ်ပြီဆိုလို့ရှိရင်တခါတည်းအကုန်လုံးဟို6ရောက်တွေရောလက်တွေအကုန်ကားထားတာအဲ့ဒီလိုမျိုးပူပြီဆိုရင်ဒါဟရောဂါခေါ်တယ် အမတန်ကိုဘူးတက်တဲ့ယောဂခေါ်တာအဲ့လိုမျိုးသူ့မှာဖြစ်နေပြီတဲ့နော်အဲ့လိုဖြစ်နေတယ်ဆိုတော့ဒါပေမဲ့သူအဲ့တလောက်ပြင်းထန်ပေမဲ့သူ့ရဲ့တတိလက်တာနော်ဟိုတဲ့နေဖြစ်တာမျိုးမရှိဘူးစိတ်ကကြည်ကြည်လင်လင်နဲ့ပဲရှေ့ဆက်သွားတော့ဒါကြောင့်ဒီနေရာမှာဘာဖြစ်လာသလဲဆိုတော့လေရဲ့တွန်းအားနော်ဒီထက်မှမှွေအားခေါ်ပါတော့အစာကလည်းအားနဲ့လာပြီစားတာကလည်းနဲလာတယ်ယော့လာတယ်ပြီးတော့ကျင့်စဉ်က ပြင်းလာတယ် ပြင်လာတော့လူကအားနေပြီပေါ့နော်အားနေတဲ့ခါဘာဖြစ်လာသလဲဆိုတော့အဲ့မှာဘုရားမူးလဲလာတာဘုရားလောက်မှာမူးလဲလာတဲ့ခါကျတော့ပြင်းထန်လွန်းတဲ့အတွက်ကြောင့်မလို့ဘုရားမူးပြီးတော့မှဇင်းညံလျှောက်တဲ့ခါအာမရှိတော့ဘူးစဉ်းစားကြည့်နော်လူတွေမှာအစီဩဇာအာဟာရဆုပ်ယုပ်ပြီဆိုရင်အယိုးတွေဘာဖြစ်လာလဲပျော့ရောခြောင်ရောအကုန်လုံးဖြစ်လာတာပေါ့ဒါတော့ဇင်းညံလျှောက်တဲ့ခါကိုယ်ခန္ဓာကိုယ်ကိုမသိနေတော့ဘူး မတန်တဲ့ခါကျတတိတော့ရှိရပဲအားကခေါင်းမှုတဲ့လူလိုတဖြည်းဖြည်းနဲ့လူကထိုင်ပြီးတော့အောက်ကိုဒီလိုပုံရကလေးကြာသွားတာခြေပြလက်ပြကြီးကြာတာတော့တဖြည်းဖြည်းသူကြာတာကိုသိတယ်အဲ့လိုလိုဖြည်းဖြည်းလေးကြာသွားတာမူးပြီးတော့ကြာသွားတာအဲ့လိုကြာတဲ့ခါကျတော့အောက်ကိုကြာပြီးတော့မှအောက်ကိုခွေခွေလေးနေမှာပေါ့ဗျာအဲ့ဒါတော့အဲ့နာဇင်းညာနာနေတဲ့နတ်တွေကခေါ်တော့မှတော့သေးပြီတချို့နတ်တွေကမသေးဘူးလေ ဆိုတော့လူကလည်းပိန်ကြနေပြီအားလည်းမရှိတော့ဘူးဆိုတော့အသက်တောင်ရှူတာမတွေ့ရတော့ဘူးအာငွငွလေးဖြစ်နေပြီသေပြီတဲ့နောက်တော့တဲ့ကတချို့ဟာမဟုတ်ဘူးသေပြီးတာမဟုတ်ဘူးအခုမှသေတုံးလေးရှိသေးတယ်ဆိုတော့သေနေတုံးပေါ့အသက်ကထွက်လို့မဆုံးသေးဘူးပေါ့နောက်တချို့ကြတော့သေပြီးတာလည်းမဟုတ်ဘူးသေတုံးလည်းမဟုတ်ဘူးဖះရဟနာဖြစ်သွားပြီဆိုပြီးတော့မှငြိမ်ကြသွားလို့ရဟနာဖြစ်သွားပြီဆိုပြီးတော့ဒီလိုလဲသူအဲ့လိုနှက်တရပြောကြတာဒါကြောင့်မလို့ နတ်နတ်ဆိုပေမဲ့အကုန်လုံးလည်းသိတယ်မထင်နဲ့အောင်နတ်ဆိုလည်းအကုန်ထင်မကြီးနေအောင်နော်တချို့သိတာမဟုတ်ဘူးအဲ့တော့မသိတဲ့နတ်တွေကဘုရားသေးပြီထင်ဘုရားလောင်းသေးပြီထင်ပြီးတော့သူ့ဖေရှိတဲ့နတ်တော်သွားပြီးတော့ဟာသရောဒနာမင်းကြီးခမည်းသားသေးပြီဆိုတော့သရောဒနာမင်းကြီးကငါသားဘုရားမဖြစ်ဘယ်တော့မှမသေးဘူးလို့တင်းတင်းမာမာပြောလို့တာနတ်ကိုနော်ကျုပ်တို့နတ်ဆိုလို့ငေါ့စရာနေနေသားသားနော်နတ်ကတော့တောင်ကျုပ်တို့ငေါ့ရဲတာမဟုတ်ဘူးဟုတ်လားသရောဒနာမင်းကနတ်ငေါ့ထုတ်ပြတာ သူသားဖះမဖြစ်ဘယ်တော့မှမသိဘူးသူယုံကြည်ပြီးသားနော်သူတာတားမရလို့တားမရဘူးဆိုတာက29နှစ်ထိအောင်မွေးကြတဲ့လည်း29နှစ်ထိအောင်တခါတည်းကာမဂုဏ်စီးစင်အမျိုးမျိုးနဲ့မြူဆွဲတာဘလောက်ရင်ဖြတ်တယ်လဲဆိုတာနတ်တမျှဘာမှလိုလေသေးမရှိအောင်အိုနာသေးဆိုတာမရဘူးလောက်အောင်ကိုလှုပ်ထားတဲ့ဟာအဲ့ဒါလိုကာမဂုဏ်ခြံခတ်လှောင်ပိတ်ထားတာကိုမရလိုက်လို့တာ तू အဲ့ဒါလို တီလဲတီတယ်လေဖျားဖြစ်မယ်လို့ဟောပြီးသားကိုဒါကြောင့်မလို့ငါတာဖျားမဖြစ်ဘယ်တော့မှမသိဘူးတဲ့အဲ့ဒါလို့သူကပြန်ပြောလိုက်တာအဲ့တော့ဒါတော့မူးလဲတဲ့နေရာကနေအားလေးရှိလို့ပြန်ပြီးတော့ထလာတဲ့ခါကျတော့အစာစားမယ်များစဉ်းစားတယ်မှတ်သလားမဟုတ်သေးဘူးဒီရှိတဲ့အားလေးဟာနော်ဒီအားလေးကြောင့်မလို့ तू ဖျားမဖြစ်သေးတာ ဒီအားလေးရှိလို့ကိလေသာခိုးနေတာနောက်နောက်ပိုင်းကျ philosophy တွေလာလိမ့်မယ်ဦးဇင်းကြိုးမပြောသေးဘူးဘာကြောင့်သူဒါလို့လုပ်တယ်လဲဆိုတာအိန္ဒိယဒါသနာပေါ့ဗျာအဲ့ဒီခက်ကသူတို့က philosophy အဲ့ဒီအချောင်းအချောင်းပဲလောက်တာမဟုတ်ဘူးเนาะဒါတော့ဒီအာအစုတက်ကလေးရှိနေသေးတော့ငါအတိညာမပေါ်သေးဘူးကိလေသာလေးတွေကတ်နေတဲ့သဘောမျိုးထင်ပြီးတော့အစာလုံးဝဖြတ်ပြီးတော့မှကိုငါလုံမယ်ဆိုပြီးသူ့စိတ်ထဲမှာအကြံပေါ်တာ အဲ့ဒီအကြံပေါ်တဲ့ခါကျတော့အဲ့ဒီအကြံကျတော့နတ်တွေကလက်မခံဘူးဗျာအရှင်ကောရမအစာကိုတော့လုံးဝဖြတ်ပြီးတော့ဖျားမကြင့်ပါနဲ့တဲ့အစာကိုတော့ဖြတ်ကမယ်ဆိုလို့ရှိရင်တော့အရှင်ရဲ့ခန္ဓာကိုယ်မှုညစ်ပေါက်ကနေကျွန်ုပ်တို့နတ်တုတ်တာတွေထည့်သွင်းရပါလိမ့်မယ်ဆိုပြီးအဲ့ဒါလိုပြောတာဟာအဲ့လိုတော့မလုပ်ကြပါနဲ့ကွာနော်ငါကမစားဘူးလို့အဋိဋ္ဌံထားပြီးကကြမှာမင်းတို့ကလာပြီးငါမှုညစ်ပေါက်တွေကနေလာနတ်တုတ်တာတွေသွင်းမယ်ဆိုလို့ရှိရင် ဟာဂေါရမကွာသူကတခါတည်းပြောရမယ်ဆိုတော့အားထုတ်နေမှာပေါ့နတ်တွေကမွင်းညင်းဘက်ကသွင်းတာလက်ခံနေတာကိုသူကမစားပဲဥပုဆောင်နေမှာပေါ့လို့ပြပြောကြံဖြစ်ဘူးလားရှင်းနေတော့လည်းကဲရဲစရာဖြစ်မှာဆိုလေအဲ့ဒါဆိုရင်တော့ငါမသေးယုံကလေးတော့စားပါအောင်မယ်ဆိုပြီးတော့နည်းနည်းကလေးမသေးယုံကလေးပဲထိမ့်ထားတာဒါလည်းပဲမသေးယုံဆိုတော့မှစားတယ်ဆိုလို့ပဲလက်နှစ်ဆုပ်ကနေသုံးဆုပ်ကနေနှစ်ဆုပ်နှစ်ဆုပ်ကနေတစ်ဆုပ်တစ်ဆုပ်ကနေဒီလိုပဲခက်ကြဲကြဲပြက်ပြက်ကနေခက်ကြဲကြဲကလေးရတကက်ခက်ကြဲကြဲကလေး အဲ့ဒါလို့စားတာအဲ့တော့ဆိုတော့မတည်ဘူးဆိုရင်လေအဲ့ဒါအဲ့ဒါလို့လေးစားတော့အာဟာရလုံးဝမမီတော့လုံးဝမမီတဲ့ခါကျတော့ခန္ဓာကိုယ်ကြီးကြာပြီးပိန်ချုံပြီးတော့ခုနကပြောတဲ့ခန္ဓာကိုယ်ရဲ့အသားဓာတ်တွေပရိုတိန်းလည်းမရှိတော့အသားဓာတ်တွေကကျသွားပြီသွေးသားတွေကလည်းအရည်တက်ကတဲ့သူကအထုပ်မှုထဲမှာထားတော့ dehydration ဖြစ်ပြီးတော့အရည်တွေက6လာပြီအဲ့တော့အသားကြီးကမဲလာတာအသားကြီးကအောက်ကိုချိန်ကြပြီးတော့ဘာဖြစ်လာသလဲဆိုတော့ ခန္ဓာကိုယ်ကအယိုးစစ်တယ်ငေါငေါထွက်ပြီးတော့တင်ပါကကလအုပ်ရဲ့ခွာလို့တဲ့လူတွေမှာတင်ပါအသားပြည့်နေလို့ဒါဖုံဖြိုးဖြိုးမြောင်မြောင်မောင်းမောင်းရှိတာဟုတ်ပိန်ကျသွားပြီဆိုတော့ကကလအုပ်ရဲ့ခွာဘလို့လဲမသိအခွက်ချန့်ချန့်ကြီးမဟုတ်လားလို့မြင်ဘူးမှန်းတာကြည့်လိုက်တော့လားအကုန်လုံးတင်ပါရဲ့အထက်ကိုချန့်ဝင်သွားတာပြီးတော့မှဘာဖြစ်လာလဲဆိုကြောဆိုကြောရိုးတွေကလည်းအစစ်ကြီးတွေပေါ်လာတော့ဗဒီဗဒီအစီလေးတွေလိုပဲအကုန်တန်းစီပြီးတော့မှ spinal cord ကဒီနောက်စီကဟိုးအောက်ထိ မိငောင်ရုပ်တိအလုံးအဆက်လိုက်ဒီဟာကြီးတယ်လည်းငုံငေါထွက်နော်မျက်လုံးကလည်းပါးကြီးတယ်လည်းအထက်ကိုချန့်ဝင်မျက်လုံးကလည်းပဲတခါတည်းဟိုးအထက်ကိုနှက်ကြသွားတာဦးဇင်းတို့အမတန်နှက်တဲ့ရေရွနဲ့ကိုလှမ်းပြီးတော့မှအဘောနဲ့ကြည့်လိုက်တဲ့အခါလက်လက်ကလေးမြင်ရတယ်လို့ပဲရေရွနဲ့နဲ့မြင်ဘူးလားမသိဘူးမြင်ဗမာပြည်အညာနေဘူးမှမြင်ဘူးမှာဦးဇင်းတို့ကြွားကြွားသွားတယ်ရေချိုးပေါ်တယ်စစ်သီးကြီးက ကျိုးခွေကြီးတပုံအပုံကြီးကြီးကြီးပဲတခါလဲမိသက်ကားရဲ့မိသက်ပတ်ကြီးပုံထားတာကြာတာအဲ့တော့ပုံကိုစက်သီးနဲ့ကြာတာအောက်ကိုချစ်လေးလေးလေးလေးလေးဘယ်နှမဆုံးမလဲဆုံးမလဲဦးစင်ကြည့်နေတာဟာကျိုးကြီးတာဆုံးမလေရောအဲ့ကြမှာပဲသူပိန်းနဲ့ကြာသွားအတန်တော်မနဲ့အတန်ဟာဟာနဲ့လာကြီးလားလို့သွားကြည့်တာအာမလေးတကယ်လက်လက်ကလေးတိတိလေးပဲမြင်ရတာရင်နှပုံးမခတ်နိုင်တယ်လူလည်းချွေတီတီကြာတာနော် ဒါတော့ရေတွင်းကနှစ်တော့မှောင်နေတာကိုမှောင်မင်းမဟုတ်အပေါ်က7စင်နာရီခွဲလောက်ဆိုနေအောင်နဲ့အဲ့ဒီကမှလက်လက်ကလေးမြင်ရတာဒါတော့ရေတွင်းနေတဲ့ထက်မှအဲ့လိုပဲမျက်လုံးလေးကတိတိကလေးလက်လက်ကလေးပဲကျန်တော့တယ်တဲ့တွင်းတဲ့ကြီးတွေကရေကလေးလိုပဲမြင်ရတော့တာနော်ဘုရားလောင်းရဲ့ပုံကိုပုံဖော်ကြည့်ပေါ့ခေါင်းကလည်းပဲပြည့်နေလို့တာဦးဇင်းခုကြည့်ပါလားလေဖြတ်တဲ့တချမ်းပိန်ချက်ချက်ဖြစ်နေတာဒါတွေဒါတွေကိုရင်ဆိုးတယ်လို့ဒါတွေပိန်သေးတယ်ဆိုတော့ ပိန်ပြီးချက်သွားတာပြီးတော့ဘူးစုနေလို့နေလန်းတယ်အထက်ကိုချန်ပြီးတော့ဝင်သွားအပေါ်မှာအကျော်ကြီးတွေပဲကြံနေခဲ့တာလူတွေပိန်လို့ရှိရင်ဘာကြံခဲ့လဲခေါင်းပေါ်မှာအကျော်တန်တန်ကြီးတွေမကြံဘူးလားအဲ့ဒါပဲကြံခဲ့တာအဲ့ဒါလိုဖြစ်သွားတယ်အဲ့ဒါပြီးတော့မှကျင်ကြီးကလည်းဓာတ်ကချုပ်လာတဲ့အခါကျတော့သူက constipation ဖြစ်နေတော့ဇီးပြူဇီးလောက်လည်းတခါသွားဖို့မနဲ့အာထုတ်ရတယ်စမြင်ခံသွားတာနော်အစမြင်ခံသွားတာ အဲ့ဒါလောက်ထိပင်ပန်းတာပြီးတော့တကူလုံးကလည်းပဲအားတွေကနော်ချွေးတွေကြအားတွေနဲပြီးတော့ခန္ဓာကိုယ်ကနော်ဒီပင်ပန်းမှုကလေးကိုနည်းနည်းကလေးပဲတက်တာရပါစေဆိုတော့လက်ကလေးနဲ့ခန္ဓာဒီနာလေးပုတ်လိုက်ရင်မွှင်းချင်းလေးတွေကပုတ်ပြီးတော့မှမွှင်းချင်းအတွင်းထဲမှာသူ့ကိုအားပေးတဲ့ဓာတ်တွေကပုတ်သွားတာအစာမရတော့ဘူးဦးဇင်းတို့ဒီအမွှင်းချင်းလေးတွေဆိုတာကလွယ်လွယ်ပြောမယ်ဆိုလို့ရှိရင်ဦးဇင်းတို့ဘာခေါမလဲကျူမပေးထားတဲ့လူစပန်ပုတ်တယ်လို့ဖြစ်သွားတာပြောတာ အဲ့ဒါလော်လော်လေးပဲမြင်ဖို့ဟုတ်တယ်မလားဖះကီမိုစင်းမစားပဲနဲ့အမွေတွေကျွတ်ကုန်တာအားလေးပဲရှိပါသေးတော့ဆိုလက်ကလေးခြေလေးပွက်လိုက်ရင်လက်ထက်မှာတခါနဲ့အမွေတွေကုန်တက်ပြီးသားဖြစ်သွားတာအဲ့ဒါလောက်ထိဖြစ်သွားတာနော်ပိန်ချုံလို့အဲ့တော့အဲ့ကျင့်စဉ်ကြီးကိုမြတ်စွာဘုရားဆိုတာဟာတာမန်ကြည့်မယ်ဆိုရင်ဗြဟ္မာမင်းကြီးလောက်ထိအမတန်လှလှပပတင့်တင့်တယ်တယ်ဘယ်သူနဲ့မှရှင်ပြိုင်ပွဲမရှိလို့အတုလာဆိုတဲ့ပုံတော်ဟာဘာမှမရှိတော့ကုန်ပျောက်ထွက်သွားတာ နော်ပျောက်ထွက်သွားတာအဲ့တော့တချို့ကပြောတယ်မြတ်စွာဘုရားလက်ရှိမြင်းနေရတယ်မြင်းနေရတဲ့အနေထားကြီးပြီးတော့တချို့ကဘာဖြစ်တယ်လဲဆိုတော့ဂေါရမအသမဲကြီးပါကွာဘလက်ကြီးလို့ပြောတာနော်ဟာတချို့မဟုတ်ဘူးတဲ့ညိုနေတာတဲ့ချို့ကြတယ်လဲညိုတာလည်းမဟုတ်ဘူးတဲ့မဲတာလည်းမဟုတ်ဘူးတဲ့ငါခုလိုညိုပြမဲဆိုတော့ဘုရားဘာမှမကောင်းတော့ဟုတ်လားနော်အဲ့တော့မဘိဒာတခြင်းနဲ့လို့ဖြစ်နေတာဗော ညိုပြားပြားဆိုတော့လားညိုပြားပြားဖြစ်သွားပြီအခုအဲ့တော့ဘုရားရဲ့အရေးတော်ဟာ ရွှေစင်ကဲ့သို့ဝါဝင်းနေတဲ့အရေးဟာနော်အဲ့ဒါလောက်လှပ်ပါတဲ့အရေးတော်သည်အခုဘာဖြစ်သွားလဲဆိုတော့မဲချက်ပြားသွားတယ်အဲ့ဒါလောက်ကြီးကျင်တာဘာမှမရှိတော့ဘူးဦးဇင်းတို့ဦးဇင်းသူဆွမ်းတဲ့တိမယ်ညင်ကြံကဆွလွန်ဆရာတော်ကြီးအယုတ် အဲ့ဒီအယုတ်လောင်းကိုမြင်ဘူးတဲ့လူဆိုနေအဲ့ဒါခုနဦးစင်းခုပုံဖော်ပေးနေတဲ့ mental image ကိုချက်ချင်းမြင်တယ်ခန္ဓာကိုယ်ကြီးကရင်နံကြီးအောင်လို့မဲပြီးတော့သူ့ရဲ့အလောင်းရဲ့ပုံတော်ကဒီချိုင်ပြီးတော့သာမမ်မီယုတ်လို့ဖြစ်သွားတာပြောတာအခုဦးစင်းပြောတဲ့ပုံမမ်မီယုတ်လို့ဖြစ်သွားတာအသက်ရှင်ပါလျက်နဲ့မမ်မီလို့ဖြစ်သွားတာအကုန်လုံးချက်ပြီးတော့မှဒီအယောတွေကြောတွေနော်အဲ့ဒါလို့ဖြစ်သွားတာကိုပြောတာအဲ့ဒါသူ့ရဲ့ကျင့်စဉ်ဟာခြောက်သွားပြီ ရှေ့ကိုတလန်းတိုးရင်သေးပြီနောက်ဆုံးအဆက်နော် this is the last step of the last မာထားတဲ့ခြေထောက်ကိုချမယ်ရှေ့တလန်းတိုးချမယ်မကြမ်းနဲ့သေးပြီနောက်ဆုံးခြေလမ်းရဲ့နောက်ဆုံးအဆင့်ရောက်သွားပြီနော်ဒါဒုက္ခစရိယာရဲ့အဆုံးပဲဒါကြောင့်မလို့ဒီအချိန်ခါမှာဒါပေမဲ့ အဲ့ဒါကြီးကိုကြည်ပြီးတော့မှစိတ်တွေမကောင်းဖြစ်စိတ်တွေပူနေတဲ့လူကရှိသေးတယ်အဲ့ဒါမှန်နဲ့နန္ဒရကထွက်လာပြီးတော့မှဘုရားဖြစ်အောင်ကျင့်တော်မယ်ဆိုတဲ့အခါကျတော့ဟာအရှင်မင်းသားမချစ်ပါနဲ့ခုနှစ်ရက်တာစောင့်လိုက်ပါစစ်ကြရတနာရောက်လိုက်စစ်ကြဝရမင်းဖြစ်တော်မှာဆိုတော့ဘုရားကအဲ့ဒီဘုရားလောင်းကဂေါရမကိုအမ်မန္တကြီးကိုတားပြီးတော့မှညင်းဆန်ပြီးတော့မှတခါတယ်တောက်ထွက်လာတာမဟုတ်လားဒါတော့ကြော်ကြည့်နေတာကြည့်နေတဲ့အခါကျတော့ဟွန်းညိုးတာတော့ဘယ်လိုညိုးတယ်မှလဲဘုရားဖြစ်အောင်ကျင့်လို့မိစ္ဆာအ စိတ်ကလေးဖောက်ပြန်ပြီးတော့မကြံနဲ့ကြံလို့ကတော့အသေးပဲဆိုတဲ့ဟာမျိုးနဲ့ညှိုးပြီးတော့6နှစ်တိတိစောင့်နေတာအခု6နှစ်ထဲကိုရောက်ပြီ6နှစ်ထဲကိုရောက်ပြီ6နှစ်ထဲကိုရောက်တဲ့အခါမှာခေါရမကလည်းအသေးအလဲနော်သေမလက်ကျင့်တယ်ဆိုတော့သူတို့ယုံကြည်ထားတာကတပကျင့်သည်အဲ့ဒါလောက်ကျင့်ရင်ညံတူးရမယ်လို့ထင်တာအန်လိုက်တန်ဖြစ်တော်မယ်လို့ထင်တာဒါကြောင့်မလို့ဟာခေါရမဖျားဖြစ်နေတော့ခရရည်ငါတော့သူ့အကျန်းနည်းနဲ့ခြောက်လို့တော့မရဘူးအနုကလေးအနုနည်းကလေးနဲ့ချော့ ချော့တခါပေါ့နော်6ကြည်တခါ6ကြည်တလဲဆိုတော့စောစောတော့6မှာအခုတော့6ကြည်တလဲနဲ့သွားနှောက်ရှက်ဥမှာဖြစ်မှာဆိုပြီးတော့မှသူ့ရဲ့အခုနကမူးလဲပြီးတော့မှဖြစ်နေတဲ့အချိန်ကမှာဘုရားကအပြတ်လို့မူးလဲတယ်သူကဘုရားဖြစ်ခါနီးလို့ဖြစ်တယ်လို့ထင်ပြီးတော့မှလက်လျှော့ခိုင်းတာနော်အဲ့တော့ခမရတို့လည်းပဲပါဇက်အဟောင်းသားနဲ့နားထောင်နေတယ်ပြင့်စရာကောင်းတယ်အဲ့ဒါလေးဖတ်ကြည့်အောင်ဆိုနော်နံပါတ်1ဖတ်ကြည့်ပါဦး နိဗ္ဗာန်သို့嗯。 ပြီးတော့ဒီဓမ္မစစ်ကြာတင်မယ်ဆိုတော့ဘာကြောင့်မလို့ဒါတွေထည့်ပြီးတော့ပြောရသလဲဆိုတော့အမှန်ကဓမ္မစစ်ကြာဆိုတဲ့ဟာကဒီဗုဒ္ဓဘာသာရဲ့ဒါ religious forum ပေါ့နော် platform ချတဲ့ဟာဆိုတော့သူနဲ့ပတ်သက်တာတွေအများကြီးရှိတယ်ဒါဥစဉ်တို့ဒီမြတ်စွာဘုရားရဲ့မွေးတဲ့ချိန်ကစပြီးရင်ဒီဓမ္မစစ်ကြာဟောကနေထီအောင်ကိုအာဝိတုတွေနေတာမနေမွေးသောရှိပြီးခဲ့တဲ့အတိတ်ကာလအကြောင်းတရားလို့ဆိုလိုတယ်ဒါတော့ဒါတွေကိုထက်ကိုထည့်ရမယ် ထည့်တဲ့အခါမှာများသောအားဖြင့်ဆရာတော်တွေကတော့ဓမ္မစစ်ကြာကိုပဲဦးစားပေးဟောခြင်းတဲ့အခါကျတော့နည်းနည်းတိုကနစိတ်ကနန်းလေးလောက်သွားပြီးတော့သူကဗာရဏတိယံဆိုတဲ့နေရာကနေသွားစဟောကြတာများတယ်။နောက်ဒွေမေဘိက္ခုအန္တာပပိစိတနာနတိဝိတဘာဒီကနေဟောတာများတယ်။ဒါတော့ဦးဇင်းတို့ကဒွေမေဘိက္ခုလေးလို့မြတ်စွာဘုရားစကားစဖို့ရေးကိုဒီကျင့်စဉ်တွေကိုကြော်ပြီးတော့ပြောရင်ဘုရားဘာကြောင့်ဒွေမေဘိက္ခုဟောမှမသိမှာမဟုတ်ဘူး။ဆိုတော့ကြော်လို့မရဘူး။ကြော်လို့မရတာအပြင် plus ပေါ့လေ။မန္တကြီးနှောက်ရှိတော်လဲကြော်လို့မရဘူး။မန္တကြီးနှောက်ရှိတဲ့ထဲမှာအဲ့ဒီခက်တုံးက ဘာတွေရှိတယ်လဲဆိုတော့နောက်ကဒီ background history ကိုဒီထက်ဒီမှာပြောနေတာအခုနောက်ဦးစင်းပြောတဲ့ထက်ထဲမှာဘာတွေကျင့်လွှမ်းမိုးတယ်လဲဆိုတော့အိန္ဒိယတိုက်နယ်ကြီးမှာပြောမယ်ဆိုလို့ရှိရင်တပဆိုတဲ့အကျင့်နဲ့ခက်စားနေတဲ့အချိန်ဒါကြောင့်မလို့တပအကျင့်ကိုဖះလိုက်လာတာနော်ဒါတော့တပအကျင့်နဲ့ဗြဟ္မဏအကျင့်ဆိုပြီးတော့နှစ်ခုရှိတယ်ဒါတော့အဲ့ဒီမှာဒီတစ်ခါထပ်တွေ့တဲ့ဟာကဗြဟ္မဏအကျင့်တစ်ခုထပ်ပါလာပြီနော်ဒါမြတ်စွာဘုရားကို तू ကအနာလာပြီးတော့တနာတရားရောက် နော်ရှင်ဘုရားပိန်နေပါပြီပေါ့ပိန်တာဘလို့ပိန်တယ်လဲခုနပြောခဲ့ပြီဘလို့ပိန်တယ်လဲမျက်စိနဲ့မြင်ကြည့်အစင်းလည်းမလှတော့ဘူးဘယ်လှတော့မလဲဒီလောက်ပိန်ချက်နေမှာတော့မဲကျုပ်သွားပြီနော်ငခုရောင်ပေါက်သွားပြီအစင်းလည်းမလှတော့ဘူးတဲ့အရှင်ဤသေးချင်းဒီနိကလာပိန်တေတွင်းပေါက်ဝါကိုရောက်နေပြီ the last step of the last ဆိုတာနောက်ဆုံး step လေကနောက်ဆုံးဆိုတော့ကတ်နေပြီလို့ပြောတာတေတော့မယ်လို့ပြောတာဒါတော့ तू ပြောတာ ဒါတော့တာမညပုဂ္ဂိုလ်တယောက်အနေနဲ့ကြည့်မယ်ဆိုရင် အမြင့်ဆုံးထိကျင့်လာပါလျက်နဲ့ဒီနေရာကိုမပေါက်တော့ဘူးကျင့်စရာမပေါက်တော့ဘူးဆိုရင်နောက်ပြန်ခောက်ဖို့ပဲရှိတော့တယ်နော်နောက်ပြန်ခောက်ဖို့ပဲရှိတော့တယ်ဒါဆိုရင် तू ပြောတာစေတနာပြောလို့မဖြစ်နိုင်ဘူးလားစေတနာပြောမဖြစ်နိုင်ဘူးလားထင်ကျင်စရာပဲအဲ့လိုနော် ဒါကြောင့်မာနတိတနာရှင်နဲ့ရှင်သောစကားကိုပြောလျက်ချင်းကပ်ဤတနာတန်ကရုဏာတက်တဲ့အတန်လေးပေါ့စမတက်ဖြစ်တဲ့သဘောမျိုးပေါ့နော်။အော်မင်းဖြစ်မှဖြစ်ရလေကွာဒီလောက်ကြီးလောက်ပါလေနဲ့မင်းလိုချင်တာမရဘူး။မင်းဒါကြီးကွာဒီလောက်ခက်တာမလုပ်ပါနဲ့ပါနေတော့လား။မင်းဖျားဖြစ်ဖို့ကြင့်တယ်ဆိုတာကြီးကလွယ်တာမဟုတ်ဘူးဖြစ်ဖို့မလွယ်ဘူးလက်လျှော့လိုက်ပါတော့လို့ပြောချင်တာ။ဒါပဲသူရဲ့ရွေးချက်ကဒါကြောင့်မလို့အရှင်ရဲ့နော်အဖို့ဟာအပုံတစ်ထောင်ပုံရင်999ပုံဒီသေမဲ့ပြမှာရှိပြီးတော့အသက်ရှင်ဖို့ chance ကောက်1%ပဲရှိတယ် one portion လေးပဲရှိတယ်အပုံတစ်ထောင်ပုံရင်တပုံပဲရှင်ဖို့ရှိတယ်တဲ့တေ996အပုံကတေပဲတေတဲ့ဘက်ကိုရောက်နေပြီဒါကြောင့်မလို့လက်လျှော့လိုက်ပါလို့ပြောတာ give up လောက်ခိုင်းတာအဲ့တော့အသက်ရှင်မှုဆိုတာကအပုံတစ်ထောင်ပုံမှာတပုံပဲရှိတော့တယ်ဒါကြောင့်မြတ်သောအကျင့်ကိုလည်းကျင့်သောနော်မိပူဇော်ခြင်းကိုလည်းပူဇော်သောတန်အားများစွာသောကောင်းမှုတွေဘွားဤတရားအထုတ်ခြင်းမြတ်ဘာလို့မှလဲဘာလို့တရားထုတ်နေမှာလဲ အဲအဲ့ဒီနေရာမှာ နောက်ခံစတိုဒီတွေရောက်လာတယ်နံပါတ်၄မှာမြတ်သောအကျင့်ကိုလည်းကျင့်တော့အဲ့ဒါလေးတစ်ခုနော်မိပူဇော်ခြင်းကိုလည်းပူဇော်သောဒါတစ်ခုအဲ့ဒါကဘာပြောတာလဲဆိုရင်ဥပမာအိန္ဒိယတိုက်နယ်မှာအခုပြောပြီတပအကျင့်အပြင်းအထန်ကျင့်တာတပအကျင့်ဆိုတာကသူတို့နှောက်ခိုင်းရှိတယ်နော်ဗျမနအကျင့်တပအကျင့်အဲ့ဒါလေးကိုမှတ်ထားတပအကျင့်ဆိုတာကသူတို့ကသူတို့ခက် ပပစိတလို့ခေါ်တယ်ရသေးပါရဘိုက်တေကရွန်အဲ့ဒီအုပ်စုတွေကသူတို့အပြင့်အထန်ကျင့်ပြီးအိမ်တော်မပြူဘူးသူတို့ကဒါတော့သူတို့ကဘာရည်ရွယ်ချက်လဲတန်တရားလွတ်မြောက်ရေးရည်ရွယ်ချက်နဲ့ကျင့်တာဒါတော့သူတို့ပြင်းပြင်းထန်ထန်ကျင့်တဲ့ကျင့်ကိုတပကျင့်လို့ခေါ်တယ်နော် self extreme လို့တာဒါဒါ extreme တစ်ခုပဲ self modification ပေါ့ဗျာအဲ့ဒါလိုပြင်းပြင်းထန်ထန်ကျင့်မှတန်တရားလွတ်မြောက်ရေးကိုရမယ်ဆိုယုံကြည်ထားတာကတစ်ခုနောက်တစ်ခုဗြဟ္မဏအကျင့်ဆိုတာကသူတို့ကအိမ်ထောင်ရသားနဲ့နေတယ် လောကကြီးပွားချမ်းသာရေးတန်တရားကြီးပွားချမ်းသာရေးအတွက်ကုသိုလ်ကောင်းမှုလုပ်တယ်ပြီးလို့ရှိရင်သူတို့အခက်အခဲတွေနော်လိုချင်တာရဖို့မိလစ်ပူဇော်ရစ်ပူဇော်တယ်ခေါ်တယ်မိပူဇော်ဆိုထောပတ်ကလေးတွေလောင်းပြီးတော့မှခေါင်းလောင်းလေးတွေတီးပြီးတော့မှသူတို့ကမြမကြီးပူဇော်တာဒါတော့အဲ့မြမကြီးပူဇော်သောအဖြစ်လဲဟောဒီမိမိတို့ဟောဒီထောပတ်ကလေးလောင်းမိပူဇော်ခြင်းအကျင့်သည်မိတော့တည်လို့မရဘူးမိအမြဲတမ်းပူဇော်ရတယ်အဲ့ဒီဟာဒီမိမိတို့လိုအပ်တဲ့ကောင်းကျိုးချမ်းသာကိုပြည့်စုံစေတယ်နော်စီးပွားမကောင်းတဲ့သူစီးပွားကောင်းအောင် စီးပွားကောင်းခြင်းရစ်ပူဇော်အသက်အန္တရာယ်ဒုက္ခတွေ့တဲ့ပုဂ္ဂိုလ်ဒီဘေးမတွေ့ခြင်းမိပူဇော်ယာရုနှိမ့်တဲ့ပုဂ္ဂိုလ်တွေမြင့်ခြင်းလို့ရှိရင်လည်းမိပူဇော်နော်နိုင်ငံခြားမထွက်ရလို့ထွက်ရတဲ့ပုဂ္ဂိုလ်ထွက်ခြင်းတဲ့ပုဂ္ဂိုလ်တွေလည်းမိပူဇော်နတ်ပြည်မြမပြည်ရောက်ခြင်းလည်းမိပူဇော်လို့ယုံကြည်တာရှိတယ်ဒါကိုပြောနေတာကိုဘုရားလုထာကတပအကျင့်မာနပြောတာကဗြဟ္မဏအကျင့် ဗြဟ္မဏဒီဖန်ဆင်းသူဗြဟ္မာကိုလည်းယုံတယ်။နောင်တန်တရားကိုလည်းယုံတယ်။ကုသိုလ်ကောင်းမှုကိုလည်းယုံတယ်။ဒါပေမဲ့သူကတန်တရားကလွတ်ထွက်သွားဖို့တော့မကျင့်ဘူး။တန်တရားထဲမှာကြီးချမ်းချမ်းသာသာနေရအတွက်လုပ်တယ်။ဒါကြောင့်မလို့သူကပြောတာမြတ်သောအကျင့်ကိုလည်းဆိုတာဒီညမှာနည်းနည်းသိမ့်မမြင်ဘူး။အာဇမစရိယသေခါဘုကိုစောင့်ထိန်တာပြောတာ။ဒါသူတို့ဒါလောက်ပဲ။ဥပုသ်ဆောင်တာလောက်ပြောတာ။မြတ်သောအကျင့်အာဇမစရိယသေခါဘုကိုလည်းစောင့်ထိန်ပြီးဒီမြတ်သောအကျင့်ကိုလည်းကျင့်လို့ရတယ်။ဒါသူတို့အမြင့်သူတို့ထက်မှာအမြင့်ဆုံးအကျင့်။ regular ကုသိုလ်ကိုပေါ့ပြောမှဆိုရင်တော့မိကလေးပူဇော်ပြီးတော့မှလည်းကိုလိုချင်တဲ့စုကလေးကိုတောင်းနေရင်လည်းပဲကောင်းမြတ်တဲ့ဘုံတွေကိုရပါတယ်အခုလိုပင်ပင်ပန်းပန်းကြီးဘာကြောင့်လို့တရားထုတ်နေမှာလဲလို့ပြောတာအဲ့ဒါပြောတာဒါကြောင့်ဦးဇင်းတို့ကဒီဒါကိုမမွှင်းနောက်ဘဲနဲ့မဖော်ထုတ်လို့ရှင်ဘုရားလုပ်တဲ့လုပ်ငန်းတွေကမပေါ်ဘဲဖြစ်နေမှာဆိုလို့ဦးဇင်းအဲ့တုတ်တန်ကြီးတမင်သက်သက်ကိုဟုတ်လားအရှေခံပြီးတော့မထုတ်တာ အဲ့ဒါလို့မပြောရင်လည်းသူကျင့်စဉ်ထဲမှာဘာတွေတွေ့ခဲ့တယ်လဲဆိုတာပေါ်မှာမဟုတ်ဘူးမာနကဘုရားကျင့်တာကတပကျင့်မာနကလာဖြောင်းတာကဗျမနာကျင့်ဆိုလိုတာကနန်းတော်ပြန်ဇနီးမြတ်သမီးသားနဲ့ပျော်ပျော်ပါးပါးနေကုသကောင်းမှုတွေလုပ်ရင်ပြီးတော့ဘောဘာလို့ဘုရားဒီတပကျင့်ကျင့်မှလဲသူကပူတာဘုရားဖြစ်မှာဆိုလို့နော်သူပူတာဘုရားဖြစ်မှာဆိုလို့ဆက်ကျင့်ဘုရားဖြစ်မယ်လို့ထင်တာမာနကလည်းအဲဒါကြောင့်ဘုရားကလည်းဒီကောင်တော့ရှုပ်တကွာဆိုပြီးတော့ကဲငေါက်လိုက်ကြအောင်ဆိုမာနကြီးဘူး နံပါတ်6ကစပြီးတော့နံပါတ်10လောက်ထိ ခဏရက်တာနော်ဒါဘုရားဖြေတာအဲ့ဒီနံပါတ်7ထိကိုဘုရားပြောတဲ့ဇာတ်ထဲမှာနည်းနည်းဘုရားလောင်းပေါ့နော်အခုဘုရားလောင်းပြောတဲ့ဇာတ်ထဲမှာတေချာကြည့်မယ်ဆိုအဲ့ဒါတပကျင့်တွေကိုပြောနေတာဒါတော့ဘုရားကဘာတော့မှပြောလဲဆိုရင်မနကြီးတဲ့မင်းပြောနေတာတွေငါသိပါတယ်ပေါ့အခုမင်းဒီကိုလာတယ်ဆိုတာငါ့ကိုတနာလို့ငါကောင်းကျိုးအတွက်လာတာမဟုတ်ဘူးတဲ့သူ business အတွက်လာတာနော် ။ तू business တက်လာတယ် तू ကဘာလုပ်ဖို့လဲ။နှုတ်ရှိဖို့ပဲ तू disturb လုပ်ဖို့လာတာ။ဒါကြောင့် तू ဘာလို့လာတယ်လဲဆိုတာဘုရားလောင်းကသိနေတယ်။ဒါကြောင့်မလို့ तू ကစကားမှမှပြောတာ။မနှက်ရုပ်တဲ့နော်။အနုမြူမြလောက်တော်လဲကောင်းမှုဖြင့်ငါလိုမရှိအကျဉ်သူတို့အားကကောင်းမှုဖြင့်လိုရှိထိုသူတို့အားသာလဲမနှက်သွားပြောကြည့်လို့ပြောတာ။အဲ့ဒါမှဦးဇင်းကအနုမြူမြလောက်တော်လဲမှာနည်းနည်းလေးဟိုရင်ဟိုရင်ပေါ့နော်။အော်ကောင်းမှုဖြင့်လိုမရှိတဲ့စကားကိုဘိုးလက်တန်နဲ့လောက်တာတယ်။အဲ့ဒီစကားအရေးကြီးလို့ အဲ့ဒီစကားဘာပြောတာလဲဆိုပြောချင်တာကမနက်ကပြောတာကလည်းပဲဒီမိပူဇော်အပြမစရိယတိခါဘုကိုစောင့်တိမိပူဇော်လို့ရှိရင်ကောင်းရသူကတိဘုံကိုရောက်လိမ့်မယ်ကောင်းရသူကတိဘုံမှာဒီကောင်းကျိုးလေးကိုခံစားနေပါတော့လားဆိုတဲ့သဘောမျိုးအနေနဲ့လမ်းညွှန်ပေးတာမနက်ကအဲ့ဒီလိုကုသိုလ်မျိုးကိုငါမလိုချင်ဘူးတဲ့ဘုရားလောင်းကပြောတာငါကဘဝကောင်းရဖို့အတွက်ဒါလာကျင့်တာမဟုတ်ဘူးတပ်ပြည့်တဲ့ညာရဖို့လာကျင့်တာဒါကြောင့်မလို့ အဲ့ဒီလိုမျိုးကုသိုလ်ဆိုလို့ရှိရင်ဘဝကောင်းရမဲ့လူတွေသွားပြောရေးလို့ပြောတာရှင်းတယ်နော်အဲ့ဒါတော့ဒီနေ့ကဘာပြောရမှတ်တယ်လဲလူတွေကဟေးတန်တရားကထွက်ချင်လို့ရှိရင်ဖရာအလောင်းလို့ကြင့်မှာပေါ့ကုသိုလ်မလုပ်နဲ့ကုသိုလ်ပဲရမယ်တဲ့ကဲစာဝတ္တပိုင်းတစလိုချင်တဲ့နေရာဖြတ်ပြောတာဒါကြောင့်မို့အဲ့ဒီနေရာလေးကိုတမန်သစ်တဲ့ဘိုးလာတာနဲ့ပြတာဒါအဲ့ဒီစကားအတိတ်ပဲမသိမှဆိုလို့နော်ဒီနေရာမှာသူတို့နှစ်ယောက်နားလည်မှုဟာပြောမယ်ဆိုတော့ဘုရားလောင်းနဲ့မန္တနားလည်မှုက ဟိုမာစီဆရာတော်ကြီးဝေဖန်ထားတာတော်တော်ကောင်းတယ်။နော်ဒီပြင်ဒီပြင်ဆရာတော်တွေကတိတ်မွေဖန်မာစီဆရာတော်ကြီးကတော်တော်ထက်မြက်တာအဲ့ဒီနေရာတွေမှာ။ပါဠိတော်ထာဂရာတွေမှာရှိတဲ့နေရာတွေကိုကြည့်မယ်ဆိုလို့ရှိရင်ဦးဇင်းတို့တော်အောင်တာမပေါ်ဘူး။တရားဟောဓမ္မဂတိကတွေလည်းသိပြီးတော့မှဘုရားအလောင်းကိုဘုရားဖြစ်ပြီးတဲ့လောက်မြင့်လိုက်တဲ့အခါကျတော့လည်းပဲသူ့ရဲ့ဖြစ်ပုံနဲ့နည်းနည်းလေးကွာတယ်။မာစီဆရာတော်ကြီးကဒီအစ်စ်မှာသူကိုယ်နဲ့ကကိုမှားနေတာတဲ့ဘုရားလောင်းက။ညဘယံကြောင့်တရားမသိသေးဘူးတဲ့အခုကျင့်စရာလည်းတပကျင့်ကြီးတဲ့။ ဒါကြောင့်မလို့ तू ကလည်းပြောတဲ့ခါမှာ तू ပြောတဲ့ဟာလည်းနိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်သေးဘူး तू ပြောတဲ့ကုသိုလ်ဆိုတာလည်းပဲတကယ်လို့နိဗ္ဗာန်ရောက်ကြောင်းအကျင့်ကုသိုလ်မှန်တယ်ဆိုရင် तू ဒီဒီအကျင့်နဲ့ပဲလဲမလဲနော်ဒါကြောင့်မလို့ဒီမာနကိုပြောတာကတော့ तू ပြောတယ်ဆိုလို့ရင်ကိုသိတယ်ဒါကဝတ်တန်တရားဝတ်ထဲမှာလဲမဲ့ကုသိုလ်ဖြစ်နေတဲ့အတွက်ငါကတန်တရားဝတ်လဲခြင်းလို့မဟုတ်ဘူးရွေချက်ကတော့ဘုရားကတော့တပ်ပညုတဉဏ်ရဖို့ဒါပေမဲ့လောလောဆယ်အကျင့်ကတော့ तू မှားနေတယ်ဒါကိုပြောချင်တာ ဒါတော့ तू ပြောတာက तू ပြန်ပြောလိုက်တဲ့စကားလုံးတွေထဲမှာဘာပါတယ်လဲဆိုရင် तू ကငါကယုံကြည်ခြင်းမဲ့တဲ့ तू လည်းမဟုတ်ဘူးငါကို confidence နဲ့ကို very strong confidence နဲ့လောက်တာတတရှိတဲ့ယုံကြည်ချက်ကင်ထားတာ तू ကဝိရိယအပြင်းထန်ဆုံးအထိဘလောက်ပြင်းထန်တယ်လဲအောက်အပိုက်မှာပါတယ်နော်ပြီးတော့မှဘာပြတယ်လဲဆိုလို့ရှိရင် तू ကပညာခွဲခြားစိတ်ဖြာမှုယုံကြည်ခြင်းလည်းရှိတယ် ဝိရိယလည်းအမြင့်ဆုံးတင်ထားတယ်ခွဲခြမ်းစိတ်ပြတတ်တဲ့ဉာဏ်ပညာလည်းရှိတယ်စိတ်ကလည်းနိဗ္ဗာန်ကိုပို့ထားတယ်တဲ့သူ့ရဲ့သူ့ရဲ့လုပ်ငန်းနော်ဒါတော့ तू ဘလောက်ထိလဲဆိုလို့ရှိရင် तू အခုကျင့်စဉ်ကြီးကိုကျင့်လာတာဟာအရှိန်တင်လာတာဟာဘလောက်ထိလဲဆိုလို့ရှိရင်သူ့ရဲ့ဝိရိယအရှိန်အားထုတ်မှုအရှိန်ဟာတဲ့နော်လေခတ်တယ်လို့တိုက်ခတ်နေတဲ့ဟာဘလောက်ထိပြင်းတယ်လဲဆိုရင်ဂင်္ဂါတို့ယမုံနာတို့လို့မြစ်ပြင်ကြီးကိုဖြတ်တိုက်လိုက်မယ်ဆိုရင်စောစောလေးတုန်းကစန်ဒီမုံတိုင်းလိုပဲ ရေတွေကိုတခါတည်းကုန်းမို့ပက်တက်လိုက်လို့ရှိရင်မြေကြီးဘာဖြစ်သွားမလဲ၆ခန်းသွားနိုင်တယ်၆ခန်းသွားနိုင်တယ်တဲ့သူ့ရဲ့ဝီရိယဘယ်လောက်ပြင်းတယ်လဲဆိုရင်ဒါကြောင့်မလို့မြစ်ထဲကရေတောင်၆ခန်းနေသေးရင်ငါသွေးခန္ဓာကိုယ်ထဲမှာရှိတဲ့သွေးလောက်ဘာလို့မချောက်အောင်မလဲဟော၆ကိုချောက်အောင်မယ်နော်ဒါသူ့ဝိရိယဘယ်လောက်ပြင်းတယ်လဲဆိုတာပြတာအဲ့တော့အဲ့ဒါလို့ခြောက်သွားအောင် လုပ်မှလည်းပဲ ဘုရားအခုဘုရားလောက်ယုံကြည်တာကတတ်မြင့်တဲ့ညံ့ရမယ်လို့ယုံကြည်တာဒါကြောင့်အဲ့လိုပြောတာဒါကြောင့်မလို့သူ့ရဲ့သွေးသားဘာကြောင့်မလျှောက်ခဲရှိမလဲတဲ့မြစ်ပြင်းကြီးဂင်္ဂယမုန်နာတိုက်လိုက်မယ်ဆိုတော့ခန့်လျှောက်သွားနေတဲ့အဆင့်တိသူဝိရိယတင်ထားတာဘလောက်ပြင်းတယ်လဲဆိုတာဝိရိယဒါကြောင့်တကယ်လို့ခန္ဓာကိုယ်ကသွေး6ရင်တီးကြီး6မယ်တီးကြီး6ရင်တလိပ်တွေခန့်လျှောက်သွားမယ်အဲ့ဒီတော့အသားတို့ဒီခန့်လျှောက်ကုန်သလားတော့အသွေးရောနော်အသားတွေခန့်လျှောက်သွားပြီဆိုရင်တဲ့ စိတ်ကရှိကတည်းပိုးကြည့်လိမ့်မယ်ဟောဒါတပချင်းခန္ဓာကိုယ်ထဲမှာရှိနေတဲ့အသွေးသားတွေကနော်ဟောဒီသူတို့တပချင်းကအတ္တဆိုတာခန္ဓာကိုယ်ထဲမှာအဆူဓာတ်ရှိလို့နေတာနော်အတ္တလေးကိုပြုစုနေလို့လက်ခံထားလို့ကြွေးထားလို့မွေးထားလို့ဒီအတ္တကလေးကနေတာဒီအတ္တကလေးခန္ဓာကိုယ်ထဲမှာမနေနေအောင်ဘလို့လုံးမလဲအဲ့ဒီကောင်မနေချင်းအောင်ကိုမှတခါတည်းပင်မပန်းပန်း ကျင့်ပြီးတော့ထုတ်ပလိုက်ဒါကိုဆိုလိုတယ်ဒါတော့တို့အဲ့ဒီနည်းနဲ့ခန္ဓာကိုယ်ထဲမှာအတ္တကလေးမပြောအောင်လို့အတ္တကလေးပြောရပြောကြအောင်အစာမကျွေးဘူးလေသူကြိုက်တာမလုပ်ဘူးလေပိတ်ထားတယ်ဒါတော့အဲ့ဒါကြောင့်မလို့ဘုရားလောင်းကလည်းအဲ့ဒါလိုပြောတာဒါကြောင့်မလို့အတ္တကလေးနော်အကြိုက်ဖြစ်နေတဲ့မဲ့ဟာမျိုးကိုသူတို့ကချက်အောင်လို့တပကျင့်သမားတွေကကျင့်တယ်ဒါပေမဲ့ဘုရားကတော့အဲ့ဒါလိုအတ္တရှိလို့မဟုတ်ဘူးဘုရားကယူဆတာကအဲ့ဒါလိုသွေးသားခန့်ရင်တမာရိရမယ် အဲ့တော့တမာရီရသွားပြီဆိုလို့ရှိရင် तू က तू လိုတဲ့ဉာဏ်ရမယ်ဆိုတဲ့သဘောမျိုးအနေနဲ့ကျင့်တာဒါပေမဲ့ကျင့်စဉ်ကနော်ရည်ရွယ်ချက်ကတော့ဘုရားဖြစ်ဖို့ဆိုပေမဲ့ကျင့်စဉ်ကတပတ်အကျင့်ထဲမှာရောက်နေတာအဲ့ဒါကြောင့်မလို့ तू ကဘာပြောသလဲဆိုလို့ရှိရင်ရှေ့ကတည်းပို့ပြီးတဲ့စိတ်တွေကြီးလဲမဲ့တမာရီပညာတွေတမာဒါတွေကပို့ပြီးတော့အရင်ကတည်းပို့အားကောင်းလာလိမ့်မယ်တဲ့ယုံကြည်တာကအဲ့လိုယုံကြည်ပြီးတော့မှဘုရားလောင်းကကျင့်နေတာ ဒါကြောင့်ဤသို့နေသည်ဖြစ်ဖြစ်မူလွန်မြတ်သောဝေဒနာတို့ရောက်တော့ငါဤစိတ်သည်ကာမတို့ကိုအလိုမရှိတဲ့ခုနကပြောတာဆိုလိုတာကာမဂုဏ်လေးခံစားပြီးတော့အေးစိစိတရားလေးအားထုတ်လူတန်ကုသိုလ်လေးပြုကောင်းတဲ့ဘုံဘွားရောက်ရင်ပြီးတော့ဘောလို့ဆိုလိုတဲ့မာနကြီးကမလို့ချင်ဘူးတဲ့ကာမနဲ့ကာမဂုဏ်နဲ့ပြည့်သူထွက်လာပြီဒါကြောင့်တောထွက်လာတဲ့အချိန်ထိအောင်29နှစ်တာကာလပဲလို့ရှေ့မှာရှိခဲ့တာကာမတုခလေးကအကျင့်အဲ့ဒီကနေဒီဘက်ကိုရောက်တဲ့အကျင့်နဲ့မှန်သမျှဒီဘယ်ဘာဖြစ်မလဲအတ္တကိလမထာအကျင့်ဒါကြောင့်မလို့ तू ကကာမတုခလေးကောက် तू က ကာမဂုဏ်ကျင့်သည်ဒါဒီတပ္ပညုတဉာဏ်ရဖို့မဟုတ်ဘူးဒါကြောင့်မလို့ဒီလမ်းကိုသူပြန်မသွားဘူးလို့ပြောတာနော်ဒါတော့ကောင်းပြီနံပါတ်7ကနေပြီးတော့မှအဲနံပါတ်7လေးတိအောင်ဖတ်မယ် ကောင်းပြီအဲ့ဒါပဲအဲ့ဒါမာနရဲ့စစ်တီစစ်တက်ကြီးဆယ်တတ်တယ်အဲ့ဒါအဲ့ဒါမာနရဲ့စစ်တက်ဆယ်တတ်ပဲအဲ့တော့ ကာမဆိုတာဒီတတ္တဝါတွေရဲ့လူချင်းစရာမှန်သမျှကိုကာမလို့ခေါ်တယ်ဒါတော့ဒီအဆင့်ဟာဘာလဲဆိုရင်ဦးဇင်းတို့လူလောကနဲ့ပြောကြည့်ကြလို့လူလောကမှာလူတယောက်ကိုဖြစ်ချင်တယ်ဆိုလို့ရှိရင်ဖြစ်စည်းချင်တာကိုပြောတာနော်ဖြစ်စည်းပြက်လိုက်ချင်တယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့သွားတဲ့လမ်းလွဲသွားအောင်ဟာဒီလူဘာနဲ့ကြိုက်တယ်လဲဆိုတာနဲ့လိုက်ပြီးတော့ဖြစ်တာမဟုတ်လားနော်သူဘာကြိုက်တယ်လဲ ကားကြိုက်သလားအိမ်ကြိုက်သလားတိုက်ကြိုက်သလားငွေကြိုက်သလားအမျိုးသမီးကြိုက်သလားယာရုကြိုက်သလားဘာနဲ့ကြိုက်သလဲအကုန်လုံးတော့ကြိုက်ချင်မှကြိုက်ဒါတော့ तू ကြိုက်တိုင်းနဲ့လိုက်ဖြစ်တာကာမပဲအဲ့ဒါနော်အဲ့တော့ကိုမကြိုက်တာနဲ့ဆိုရင်တော့ဒါလက်မခံဘူးပေါ့ကိုကြိုက်တာနဲ့တွေ့ပြီဆိုလက်ခံတယ်အဲ့တော့အဲ့ဒီအကြိုက်စရာပစ္စည်းရတာကာမလို့ခေါ်တယ်ကိုကြိုက်တဲ့ပစ္စည်းကြိုက်ချင်စရာကောင်းတဲ့ပစ္စည်းတရှိတမဲ့ဘာမဆိုအကုန်လုံးဒါကြောင့် ခုမကြသေးဘူးလေဦးဇင်းတို့ဒီမှာကျယ်လေးပွင့်စတာကြီးဟလာကြာသွားတာစစ်မြေပြင်မှာကြည်စံနေမြောင်များစွာကြားမှာနော်ကြည်ထိလို့မသိမသေးပဲနဲ့ဘာထိလို့သေးသွားမှမသိဘူးအဲ့ဒါကာမကဲတော့ပေါ့တော့မလားကြည်စံနေကြားထဲမှာနားတဲ့စစ်ဘိုလ်ချုပ်ကြီးအောင်ဖွဲလီလီခန့်တဲ့ဘိုလ်ချုပ်ကြီးကကြည်စံကြားထဲမှာကြည်စံရောက်မသေးခဲ့ဘူးနောက်တန်းရောက်မှကြည်ထိသွားတာ အဲ့ဒါပထမမာနရဲ့လက်နဲ့နဲ့ထိသွားတာပဲနော်အဲ့တော့အဲ့ဒီလိုအများကြီးပဲအဲ့တော့ကျင့်စဉ်ဘက်ကိုလိုက်ရင်လည်းပဲအဲ့ဒီလိုမျိုးနော်မိမိရဲ့ဥပမာဦးဇင်းတို့ဘုန်းကြီးတွေဆိုပါတော့ဗျာနော်သူများပြောပြီးကိုပြောကြအောင်ဆိုဘုန်းကြီးတွေမှာလည်းပစ္စည်းလေးပါးနဲ့ရောက်လာတဲ့အခါမှာအဲ့ဒီပစ္စည်းလေးပါးထိသွားရင်အဲ့ဒါကြည်ထိတာပဲဘုန်းကြီးတို့ယာရုပေးတယ်ကြောင်းပေးတယ်ကားပေးတယ်ဟိုပေးတယ်ဒီပေးတယ်အဲ့ဒါဗရမစစ်တင်နေထိနေတာ ဟောတော့ကရိုးတဲ့ဆရာတို့လည်းမရိုးကြတော့ဘူးဟောတော့ကတတ်တိရှိတဲ့ဆရာတို့လည်းမတတ်တိကပြော့သွားပြီပါဇက်တွေပိတ်ကုန်လာတာပါဇက်ဘယ်လိုပိတ်မလဲသိတယ်လေဆိုတော့အဲ့ဒါကာမဆိုတဲ့စစ်တပ်နဲ့ထိတာကာမဆိုတဲ့လက်နဲ့နဲ့ထိသွားတာသူ့အကြိုက်ဘာကလဲဆိုတာအဲ့ကြိုက်တာနဲ့လိုက်ပြီးတော့သူကပေးလိုက်တာပဲအဲ့ဒါကြောင့်မလို့ဒီကာမဆိုတာဘာလဲဆိုရင်တတ္တဝါတွေရဲ့အကြိုက်ကိုလိုက်ပြီးတော့မှ နော်မြူဆွဲဖြားရောင်းပြီးတော့မှလောက်တာကိုကာမလို့ခေါ်တယ်ဒါတော့မာနကြီးကအခုနကသူ့ရဲ့အကျိုးလိုစေအောင်ရောင်နဲ့သူ့ကိုနန်းတော်ကိုပြန်လှည့်ခြင်းအောင်လို့ပြောတာဒီအဲ့ဒါကာမအဲ့ဒါကာမပဲကောင်းပြီလူတွေမှာဒီပထမကြည်စံမထီဘူးဆိုပါတော့ဒုတိယကြည်စံတစ်လုံးဆက်ပြစ်တယ်ဘာတဲ့လဲမမွေးလျော်ခြင်းတကိုင်ကျင့်စဉ်ကိုရောက်ပြီး အထုတ်ပြီးဆိုလို့ရှိရင် ကျင့်စဉ်ကိုတက်ပါလိမ့်နဲ့အခုဖះလောင်းဖြစ်နေတာကြည့်နော်တည်ဖို့အတွက်နောက်ဆုံးခြေတလန်းလေးသွားလိုက်တာနဲ့ဒီလောက်တက်လာတာကိုတပ်မိညတညာမရသေးဘူးဆိုရင်လူတွေကစဉ်းစားပြီငါဒီလောက်ကြီးလောက်ပါလိမ့်တော်တဲ့ထွက်တယောက်တည်းကျင့်ပါလိမ့်နဲ့ဘာမှလည်းအကျိုးမရပါလားဒီကကြီးကဟုတ်ပါဟုတ်ပါမလားဆိုကြတော့ကျင့်စဉ်ဘက်ကိုညီးကညီးငွေမသွားဘူးလားဒီကျင့်စဉ်နဲ့မှာလူလိုပြောရင်အလုတ်ထဲမှာမပြောတော့ဘူးနော်မပြောတော့ဘူးတောင်းတောင်းမောင်းတက်လာတာကနော်ထင်တယ်လို့မဟုတ်ရင်မပြောဘူး တခါတော့ကလေးတယောက်မှခွင့်ရတယ်တဲ့9ရက်ဒုံလောအဝယ်မယ်ဆိုတော့လာတာ2ရက်နဲ့ပြေးလေတယ်မပြောတော့ဘူးလေဥစဉ်တပည့်တော်ထင်တာဟွန်းကြီးဝဲအေးဆေးလေးပြောစရာကောင်းတယ်ထင်တာပြင်း66ကြီးဘာမှလည်းမရှိဘူးဥစဉ်တို့တော်လေပြင်းကြီးမှာတဲ့အိမ်ကြီးတစ်လုံးနဲ့ဥစဉ်တို့အခန်းလေးထဲမှာနေပြင်းစရာကြီးနော်ဥစဉ်ဟာဥစဉ်တို့အတူကအဲ့လိုပါလဲဆိုမင်းမြင်တဲ့အတိုင်းပဲလို့ Your life is a very dry yes it is ဦးဇင်းတို့ဘုရား6 6 6ကြီးတယ်ဟုတ်တယ်လို့လူတွေစိုးတယ်လို့ထင်နေရတယ်ငါတို့အကုန်နှုတ်ပြခဲ့သပင်တော်မရှိဘူး6တာတော့ပြောမနေနဲ့လို့ပြောလိုက်တယ်ဟုတ်တယ်လေလူတွေမှာလှအောင်လုပ်တော့မလားလှစရာလည်းမရှိဝတ်စရာလည်းမရှိဘူးလေမဲ drive ဖြစ်မှာပေါ့ live ကလည်းရုပ်ရှင်လည်းမသွားဘူးပွဲလည်းမသွားဘူးလေဟုတ်တော့မလားဒါတော့သူ့ပြင်ကအဲ့တော့ဟာပြည့်တယ်ဆိုနှစ်ရက်နဲ့ပြန်ပြေးလေတယ်ဒါတော့9ရက်ဝတ်မယ်လို့မောင်းတင်လာတာနှစ်ရက်နဲ့ထွက်တယ်အဲ့ဒါပါလေဒုတိယကြည်စံထိတာပဲပြန်ပြေးလေရော နော်တချို့လည်းရှိပါတယ်ခုနှစ်ရက်ဆိုတော့လာပြီးတော့တရားထုတ်တယ်လို့သုံးရက်နဲ့ပြန်ပြည့်တယ်လေအခုတွေ့တာကောကိုယ့်ရက်ကိုကိုသုံးရက်မပြည့်သုံးရက်လောက်နဲ့ပြည့်တယ်အများကြီးပဲအဲ့ဒါအာရတိဆိုတဲ့မာနရဲ့ဒုတိယကြီးစံထိတာနော်တတိယကြီးစံမှလည်းလုတ်ပါအောင်ငွေသုံးစားလာပြီဟာဥပုက္ခလည်းစောင့်ရတယ်မစားလည်းမစားဘူးဟမ်မစားလည်းမစားဘူးဆိုတော့တပည့်သူကတပည့်တော်ကဆေးတော့မှာအစာမရှိမဖြစ်ဘူးဆေးအကြောင်းပြပြန်ပြေးလေပြန်ရောတခါနော် ပြေးစရာတွေကပြေးပေါက်တွေအများကြီးလေအဲ့ဒါခုတ်ပြပါသားတဲ့ဥပုသ္ဆောင်မှုဆိုတော့ဘယ်ဘက်ကစားပြီပေါ့ဗျာအာတချို့ကြတာလည်းမဟုတ်ဘူးအဲ့ဒီเจ้าကလေဘယ်เจ้าလို့တော့ပြောလို့မဖြစ်ဘူးအဲ့ဒီเจ้าကလေတင်းနေတာလဲဒါပဲအာယုံလဲဒါပဲနေလဲဒါပဲကြာတော့ဒါမစားလို့အဲ့ဒါနဲ့တလာသမခုနှစ်ရက်နဲ့ပြန်ပြေးလာဘာဖြစ်လို့လဲအဲ့ဒီအစာကိုမစားနိုင်တော့ဘူးကြာတော့အဲ့တော့အဲ့ဒီလိုမျိုးเนาะအစားစား စားဥဆောင်ရတာတစ်မျိုးစားပြန်တော့လည်းပဲတစ်မျိုးတည်းစားနေရတာတစ်မျိုးဆိုတော့အဲ့ဒီဆာလောင်မှုကလည်းပဲကိုယ့်ရဲ့ပန်းတိုင်ကိုမရောက်သေးခင်ဖြန်လန်းကနေပြန်ခဲ့ရတာရှိတယ်နောက်တစ်ခုကဘာလဲတမ်းမမှုတဲ့တဏှာနော်တဏှာဆိုတာတိတဲ့အတိုင်းပေါ့ဗျာလူဆိုတာကမျောလင့်ခြင်းနဲ့လုံးလုံးတယ်မျောလင့်ချက်ကမရတော့ဘူးဆိုလို့ရှိရင်လန်ကြတာမလားလို့ဒီနေရာမှာတဏှာဆိုတဲ့စကားလုံးကဦးဇင်းတို့မငုံဆရာတော်ကြီးတဲ့ဘုဒ္ဓဝေမှာတော့တဏှာလို့မရှိဘဲနဲ့တန်ဒီဆိုတာရှိတယ်နော် တာဝန်ဘူးနငယ်နဲ့ဓာတွေးနဲ့စင်ပြီးလုံးကြီးတင်ဆန်းကနဲ့တန်တီတန်တီဆိုတာကဘာလဲဆိုတော့ခါကြတော့အခုနပြောလို့ရှေ့ကဟာတွေကနော်ဆာလောင်မှုတွေမွတ်သိမ့်မှုတွေပြင်းရင်မှုတွေဖြစ်လာပြီဆိုတဲ့အခါစိတ်ကမရှင်လာမဲ့စိတ်က6စိတ်အားတက်မှုကျသွားတာကိုပြောတာ warning ဖြစ်လာတာကိုပြောတာဆိုတော့ဒါလည်းပဲတက်ပြန်ပြီးတော့ဆုတ်ဖို့အကြောင်းတစ်ခုဖြစ်လာတာနော်တဏလူကျင်နာမရလို့ရှင်လည်းဖြစ်တတ်တယ်တန်တီ လုပ်တဲ့လုပ်ငန်းတွေမအောင်မြင်လို့เนาะစိတ်တွေကမရှင်မလန်းနဲ့ညင်းဝဲပြော့စိတ်အားပြုတ်ကြလာပြီဆိုရင်လေလူတွေနောက်ပြန်လှည့်တတ်တယ်ပြီးတော့မှနောက်ထပ်ထိနာမိတာသိတဲ့တိုင်လုပ်ငန်းတွေမအောင်မြင်တော့ဘူးမတက်တော့ဘူးဆိုရင်လူတွေကစိတ်ကမတက်ကြရင်စိတ်တွေကဘာဖြစ်လာလဲစိတ်ရော့ပြီဆိုရင်ထိနာမိတာကဝင်တာပဲဝင်တာပဲဒါတော့ထိနာမိတာတွေများပြီငိုက်ပြီဆိုလို့ရှိရင်အဲ့ဒီလိုမတက်တော့ဘူးเนาะလောကီလည်းမတက်ဘူးလောကုတ္တရာလည်းမတက်ဘူးတရားလည်းမတက်ဘူးအဲ့ဒါနောက်တစ်ခုကကြောက်လန့်မှုဘီရူတဲ့ အခုဘုရားလောင်းတရားအထုတ်တာကြည်တောထဲသွားအားထုတ်ရတယ်အားထုတ်တဲ့ခါကျတော့ဒီတောတွေတောင်တွေဆိုတာသိကြတဲ့အတိုင်းပဲတချို့ဒီတောရင်တလိ္ဆာဆိုတာလည်းရှိမှာပဲတောရင်တလိ္ဆာနဲ့မဟုတ်တဲ့ဘူးဒီဒီခြေတွေတရေတွေဘလူးတွေဆိုလည်းတောတွေတောင်တွေနေကြတာမဟုတ်လားလို့ဒီလိုဟာတွေနေတဲ့ခါကျတော့တယောက်တည်းအားထုတ်ပါလေနဲ့နော်အားထုတ်ပါလေနဲ့ကိုလှုပ်တာတွေကမအောင်မြင်လို့ရှိရင်စိတ်ကစောစောကစိတ်ကဇောနဲ့အလုတ်ထက်ကိုနှစ်ထားပြီမဲ့စိတ်ကအလုတ်ထက်ကိုနှစ်လို့မရရင်ဘယ်ထွက်သွားမလဲ အပြင်ကိုထွက်တယ်စိတ်ဆိုတာဟုတ်တယ်မဟုတ်လားအာယုံစိုက်နေရင်ဘေးသူမကြဘူးအလုံထက်ကိုစိတ်မရောက်ရင်ဘေးကပြောတာအကုန်ကြားတယ်တော့ပေါ့လားအေးစိတ်ထက်တဲ့တန်တန်လှုပ်တော့ကတော့ဘေးမသိဘူးဘာတမ်းမှလည်းမကြောက်ဘူးဘူးမှလည်းမမြင်ဘူးစိတ်ဝင်စားလို့မအောင်မြင်တော့ဘူးလက်လျှော့တော့မယ်ဟဲ့ဆိုတဲ့ခါကျစိတ်ထဲကိုအလုတ်ထဲကိုစိတ်မရှိတော့ဘူးအပြင်ကိုစိတ်ကထွက်တော့ပြောသမျှကြားသွားသမျှမြင်မဟုတ်တာတွေမြင်တော့ကြောက် ဦးစင်းတင်ငယ်ချင်းတပါဟောတော့ကသူကဘုန်းတော်ကြီးဥတီလာအားကြပြီးတော့တပိတ်ကြီးလွယ်ရှင်တေဝီလေးလိုတောင်ဝဲကန်ပြီးတော့တောထွက်တာအားကြတာတော်တော့ဆံမွဲဖြီးပြီးတော့ငါလည်းထွက်အောင်မယ်ကွာရွာပြန်တာဟုတ်သူတို့ရွာတော်လေးနီးတယ်လို့ဆိုတာပဲဒါတော့ဆံမွဲဖြီးပြီးတဲ့အချိန်ဆိုတော့တောတွေကတောထဲမှာရှိတဲ့စဘာကင်းပဲကင်းတွေဆိုတာတွေကတောင်သူတွေဆင်းလာလို့ရှိရင်တဲကဒီတိုင်းကြံခဲ့တယ်နောက်တစ်နေ့သူတို့စဘာတွေပဲတွေလုံးဝပြန်လာတာတဲလေးတွေဒီတိုင်းရှိတယ်ဆိုတော့တောထဲမှာတဲလေးတွေအစင်းစင်းသင်္ကန်းကြောက်လို့လို့ရတယ် ဒါတော့သူကရွာပြန်ရောက်တော့ဇာမွဲဖြစ်ပြီးရွာပြန်ရောက်တဲ့အခါကျတော့တပိတ်ကလေးလွယ်တောင်ဝေးလေးကန်ရွာပြန်နီးတဲ့ရွာဆွန့်ကန်စားမယ်ဆိုတပိတ်ကလေးလွယ်ပြီးတော့မှနှစ်ထပ်သင်္ကန်းလေးပခုံးပေါ်တင်းပြီးတော့ထွက်လာတာတဲ့အဲ့တော့ဗီလေးစိတ်အမ်ဘာညာပေါ့လေသူကမနေ့ကဆွန့်ကန်လေးရလာလေလို့စတော့နေခင်းခဏနာဗီလေးစိတ်တရားလေးထိုင်ညနေခင်းကျတော့တောင်ဝေးလေးကန်လမ်းလျှောက်ဒါတော့နွေရာသီဆိုတော့တက်ရွက်ပြကျွေးလို့အကုန်နေရာတကပြန်ကျဲနေတာ ဒါတော့ဦးဇင်းနဲ့ဆောင်မပြီးတဲ့အချိန်မှာဆိုတော့တည်တဲ့အတိုင်းပဲဒကူအဲဒကူလာဒကြမတိုင်ခင်လေးမှာပြီးတယ်ဆိုတော့တောထဲမှာရှိသမျှကျွေထားတဲ့တိတ်တွေမှန်တယ်အကုန်လုံး၆တွေ့နေတာကျွတ်ကျွတ်မြအောင်၆တာအဲ့တော့နေကင်းမတုံးကခုနဒီနာသူကချွတ်ချွတ်ချွတ်ချွတ်နဲ့သွားနေတယ်ဘာမှမဖြစ်ဘူးညနေရောက်တဲ့အခါကျတော့သူနင်းတဲ့သိရတာသူပြန်ကြောက်လာဒါတော့อืมဒါတဲ့အခါကျတော့သူကတောင်းဝေးလေးထောက်ပြီးတော့လမ်းလျှောက်နေရင်နောက်ကိုပြန်မလဲရုပ်တောင်းဝေးကอืม ဆိုပြီးတော့နာနာလင်္ကာ6ခါလှုပ်ပြီးတော့နောက်ပါများရှိမလို့ကြည့်ရအောင်ဘာမှတော့မရှိသေးတခါပြန်လှည့်နည်းနည်းလေးပိုးပုံမှောင်လာတော့ငါဟုတ်သေးဘူးထင်တယ်ဆိုတော့သူ့တပိတ်သူပြန်လွယ်ပြီးတော့ရွာပြန်လာတယ်ဆိုတော့ရွာပြန်လာတော့ကြောင်းကရွာဘုန်းကြီးမယ်ဟာသူမနာသူနာမြောက်သူမနာဟာသူမနာမင်းတောထွက်ပြီးတော့ဒီတလာလုံးနေမယ်ဆိုတမတလာလုံးနေဝိစေကုဒဖျားညနေရောက်တော့ကြောက်တာနေပြန်လောဆယ်မမှန်နဲ့နော်မောင်းတင်သွားတာတလအခုပြန်လာတာ တညတော့မနေဘူးမိုးတော့မချုပ်ပါဘူးဆိုမှကဲတိုးတဲ့သွားလွယ်တာမဟုတ်ဘူးနော်ဒါကြောင့်ဘေရုအခုကျဘယ်ကြီးစံထိသွားပြီလဲဘေရုဆိုတဲ့ကြီးစံထိသွားတာဟာကြောက်ချင်းကသူ့ကိုရွာပြန်ပို့တာလွယ်တယ်မထင်းနဲ့တရားထုတ်တာဒါကြောင့်အဲ့ဒါလိုအကြောက်တရားတွေကလည်းရှိတယ်တဲ့တရားထုတ်တဲ့နေရာတွေမှာနော်ပြီးတော့နောက်တစ်ခါပါလဲဝိသိကိစ္စသုံးပါးတိတဲ့အတိုင်းပဲကြိုးစားပါလေလိုအပ်တဲ့အကျိုးမရရင်ဟုတ်ပါဟုတ်ပါမလားဆိုတော့ယုံမှမှုတော့ကမဝင်ဘူးလားလို့ ဝင်တယ်ဒါလည်းပဲလူတွေပန်းတိုင်ကိုမရောက်ခင် ပြန်လှည့်ဖို့ဒါရန်သူတစ်ခုပဲနော်ပြီးတော့မှနောက်ထပ်ပါတယ်လေသူတစ်ပါးကျေးဇူးကိုဖြစ်စည်းတဲ့မက္ခပြီးတော့မှမန်ခက်ထန်တဲ့ထံပခေါ်တယ်မက္ခနဲ့ထံပဦးစဉ်ဟောကတန်လိခတုတ်တုံးကဒါတွေသင်ခဲ့ပါပြီမှတ်မိကြသေးမှတ်မိကြသေးလားမသိဘူးမှတ်မိတဲ့လူလည်းကျေးဇူးတင်ပါတယ်မမှတ်မိတဲ့လူလည်းကျေးဇူးတင်ပါတယ်မှတ်မိတဲ့လူကျေးဇူးတင်တာမှတ်မှတ်သားသားရှိလို့ပါ မမှတ်မိတဲ့လူကျေးဇူးတင်တာကသူတို့မမှတ်မိတဲ့သူပြန်ပြောလို့ကောင်းတယ်သူတို့အပြန်ပြောလို့ရတာပေါ့အဲ့တော့မေခဆိုတာသူတို့ဘာကျေးဇူးဆိုတာကျေးဇူးဘာတရားအထုတ်လာတဲ့ခါလေးတွေမှာနည်းနည်းကလေးတရားကလေးရလို့နော်တရားကလေးတမာဒီကောင်းလို့အရေးရောင်လေးမြင်နမိတ်ကလေးထင်ဗာလေးညာလေးအလင်းရောင်လေးတွေတွေ့လာတဲ့ခါကျတော့ဟုတ်တယ်အောင်ရောင်ထင်လာတာကိုနော်အဲ့ဒီလိုလေးထင်လာတဲ့ခါကျတော့ तू ကနည်းနည်းလေး तू ကမန်မန်လေးတွေမောက်မောက်ပြောလာတယ် နော်မန်ကလေးတွေပါလာတာပေါ့ဗျာပြီးတော့အဲ့ဒါတော့ဘလို့ဖြစ်လာလဲဆိုလို့ရှိရင်သူတစ်ပါးတည်းကိုကနက်နက်ကလေးမြင့်ပြီးထင်တဲ့အခါကြာရင်သူ့ထက်တကြီးဝါကြီးပုဂ္ဂိုလ်ကြီးတွေကလည်းပဲအထင်သေးလာတော့တာခမရတို့တရားထုတ်နေတာကြာလာပါပြီနော်ဗတိတွေလည်းစိတ်နေတာကျူဗတိအလုံးလေးတွေတောင်သေးပြီးတော့ကြုံလာပြီခမရတို့ဘာနမိတ်ကလေးမှမထင်ဘူးကြုတ်တရက်ပဲအားထုတ်လိုက်ရတယ်ဘာနမိတ်ထင်တယ်ညာနမိတ်ထင်တယ်ဆိုတော့ဟောဘာဖြစ်သွားလဲမှတ်တက်သွားပြီအဲ့ဒါမျိုးဒါကတစ်မျိုး နောက်တစ်ခုကဓမ္မဆိုတာအဲ့ဒါလို့သူတစ်ပါးပေါ်မှာနော်ဒါရင်မဟုတ်သေးပဲနဲ့ပို့ပြီးတော့မှဒီခက်ထန်တဲ့စကားလေးတွေလည်းပြောလာတာပေါ့လေသူကအထက်စီးလေးတွေပြောအဲ့ဒါမာနတစ်မျိုးနော်ဒါတော့ဒါကတရားသမားအဖြစ်တစ်ခုခေါ်ခေါ်တယ်နော်နောက်တစ်ခုဗာလဲဆိုလို့ရှိရင်အမ်ဟောလာပြီနံပါတ်14မှာ လက်ကြော်စောမှုလက်နဲ့ကြော်စောမှုမတူနော်လက်ကတတ်တတ်ကြော်စောတာကတတ်တတ် ပူဇော်သက်ကာရကတသက်လက်ဆိုတာကအဲ့ဒီလိုလေးဟာဟောဘုန်းကြီးကဟောဆရာတော်ကနော်ဘာတွေတောင်ရတဲ့ဘလို့တွေမြင်တဲ့ဆိုတဲ့ခါကျတော့လူတွေကရုပ်ရုပ်ဖြစ်မလာဘူးလားဖြစ်လာတဲ့ခါကျတော့အမ်ဒီဘုန်းကြီးကိုလှူရင်တို့ဆူတောင်းပြည့်တယ်လိုချင်တာပြည့်တယ်ဘာပဲညာပဲဆိုပြီးတော့သွားကြတဲ့ခါကျတော့ပါလာတဲ့လူတွေကငွေတွေရောနော်စားစရာတောက်စရာတွေရောတိုက်တာကားတွေဟာအဲ့မလက်တွေပါပေါ်မလာဘူးလားပေါ်လာတယ် သူကတရားရတဲ့အောင်အောင်လှုပ်လာတာကိုနော်ပြီးတော့မှဟာအဲ့ဒီကလည်းပဲဟိုဟိုတယောက်ကနေတယောက်တယောက်ကနေပူကြီးပူကြီးပူကြီးနဲ့တခါတည်းဒီနေ့ကဆိုမီဒီယာလည်းလွတ်တယ်လေတခါတည်း YouTube ကနေတင်လိုက်အောင်မလားတခါတည်း Twitter နဲ့ပို့လိုက်အောင်မလား Facebook ကနေတင်လိုက်အောင်မလားဟာချစ်ချင်းလူတွေကဘာဖြစ်လာလဲတိပြီးကြော်စောပြီးဘောဗျာအဲ့ဒါလေဟမ်အဲ့ဒါလို့ဖြစ်လေကြော်စောတယ်လို့ခေါ်တယ်နော်အဲ့တော့ရိုးရိုးနဲ့လူတွေကလာနော်သတင်းကြားလို့လာတဲ့ခါကျတော့ဘာဖြစ်လာလဲပူဇော်တက်ကြတာလည်းတထောကြီးရတော့တာပဲတဲ့ အဲ့ဒါပြောတာအဲ့ဒီတော့အဲ့ဒီလို line ကို ဝင်ပြီးဆိုရင်တော့တရားသမားတွေအနှောက်ရှစ်ပဲတရားသမားတွေတော့အနှောက်ရှစ်ပဲနော်ဘာဖြစ်လို့လဲတရားဆိုတာကလူသူကိန်းဝေးရမှာအထောက်အမဲ့ဥစ္စာကို तू ကမဟုတ်တော့ဘူး तू သိတဲ့တရားလေးကိုရတဲ့အောင်ရောင်းနဲ့တကယ်ရတယ်လည်းမဟုတ်တရားလေးကိုသွားပြီးတော့ပြောလိုက်တော့လူတွေအထင်ကြီးပြီးတော့မှအဲ့ဒါလိုတွေဖြစ်တာလက်တေပူဇော်မှုတွေတက်ကာရတွေကလူတွေတရားရုံးတွေဖြစ်ပြီးဆိုရင်တရားသမားတွေပြစ်ပြီးကြပြီလို့တော့မှတ်လိုက်တော့တာ အဲ့တော့အဲ့ဒါတွေမကသေးဘူးချိုရင်းဖောက်ပြန်မမှန်မကန်ရအပ်သောအချံရံတို့ကိုအချံရံတို့သည်ဘလို့လဲဆိုလို့ရှိရင်သူကတရားရတယ်ဆိုတဲ့ဟာကတချို့ကြတော့ကိုယ်တိုင်ကလေကလေးလွှင့်ပေးတာနော်ဘလို့လုပ်တယ်လဲဆိုလို့ရှိရင်တချို့ကတရားတရားထိုင်တယ်ဆိုလို့ရှိရင်ယောဂီကမှေးလို့ထိုင်တယ်တချို့ပြောတတ်တယ်อืมရှိရတယ်တရားစက်တဲ့ဘုံကြီးတရားကမ္မထမ်းစရာ ဟောနာယောဂီရဲ့ကြည်စံအိမ်ကိုတွေးနေတာဆိုတော့ဒီထက်မှတယောက်ကအိမ်တွေးမှာပဲမပါဘူးလားလို့ပါတော့ဩကြည်စံဘုန်းကြီးငါတည်သွားပြီငါတည်သွားပြီဟောအဲ့ဆိုဘာဖြစ်ပြီလဲခင်ဗျားအဲ့လိုကြုတ်ကပြောလဲဘာဖြစ်ပြီလဲဥဩဒရာကြီးတော့သောတာပန်ကြီးလားရဟန္တာကြီးလားလို့မထင်ဘူးလားသွားများမထင်လေလေမှားလေခြင်းဟာလားအဲ့လိုဖြစ်သွားတာအဲ့ဒီတော့အဲ့ဒီစကားအပြင်ရောက်တော့ဟာဥဩဒရာကြီးကြည်စံတည်တယ်တော့ ဟောလုတ်ပြီလေတိတယ်တော့သွားမြမစင်းစားနဲ့ပေါက်တက်ကရစင်းစားရင်တော့အဲ့ဒါမိပြီးတာမှတ်တော့သူကပြောမှာဘယ်သူကပြစ်ချတာတယောက်ထိနေတဲ့လူထိกว่าဆိုပြီးတော့နော်ဟိုလူကကြည်စားဟိုလူကလည်းမစကားဟိုလူလည်းမနော်သူ့အလုပ်ကိုရောက်နေတာစိတ်ထဲကဟိုလူကလည်းမကျင်တတ်တာတွေဖြစ်နေတာနဲ့ဆိုတော့ဒီထက်မှမကျင်တတ်တဲ့ဖြစ်တဲ့လူလည်းပါမှာပဲရွာပြန်ရောက်တဲ့လူပါမြို့ပြန်ရောက်တဲ့လူပါအကုန်တယောက်မဟုတ်တယောက်တော့ပါမှာပေါ့ဒီပြိတ္တအများကြီးပဲဥစားအဲ့ဒီတော့ဟိုလူတွေထင်အောင်ထင်မှားတယ်ဇန်ရသလား မဲ့ရသလားဖိုးရသလားရန်တာလားဘာလားညာလားလာပေါင်းများစွာနဲ့မစင်စားဘူးလားစင်စားမစင်စားစင်စားတော့ဥဩဒရာရန်တာဆိုပြီးတော့တခါလဲလာပြီလေကာကြီးကားငယ်အသွဲသွဲပြိတ္တကြီးငယ်အသွဲသွဲနော်အရာရှိကြီးငယ်အသွဲသွဲမလာဘူးလားကြာပြီလားမှတ်တော့အဲ့ဒါဆိုတော့တရားပြစ်တာအဲ့ဒါတရားပြစ်တာအဲ့ဒါဒီမာနရဲ့ဘယ်နှလက်မြောက်ဘယ်နှလက်မြောက်လဲနောမမြောက်ကိုကုမြောက်ကိုကုမြောက်နော် ကိုကုမြောက်လက်နဲ့တော်တော်ထိတယ်အဲ့ဒါတွေ ဗမာပြည်မှာအများကြီးထိနော်အမေရိကန်မှာလည်းအများကြီးထိဗမာပြည်ပြပြောလို့ပြောကိုအမေရိကန်လည်းပါတယ်ပြီးတော့မိမိကိုယ်ကိုချီးမြှောက်မှုကြွားတာကြွားတာအရောကနော်ခုနပြောသလိုကိုကိုကိုကြတော့တော်တယ်ဘာဖြစ်တယ်ညာဖြစ်တယ်ခုနပြောပြီလေအဲ့လိုတွေဖြစ်တယ်ကိုကနော်သူတို့ဘာကြတာဘာဖြစ်တယ်ညာဖြစ်တယ်ဒိုနီးကမှဘလို့ဖြစ်ဒိုရှင်မနော်သုံးရအားထုတ်ရင်တောတာပန်ဖြစ်တယ်ဆိုဟောလာတာတွေကကြော်ညာလိုက်ကြတာအာမခံရဲလိုက်ကြတာသူတို့နော် တချို့ကတခါတည်းရှုလာသောတာပန်ကိုတပတ်နဲ့ပေးတယ်ဟာနောက်တစ်ခါလာတက်လို့ရှိရင်မဟာသောတာပန်တက်ပေးမယ်လွယ်လိုက်တာဥဩဒရာတို့လည်းသွားအထုတ်လိုက်ခြင်းမှာနော်တပတ်ဆိုရင်ရှုလာနှစ်ပတ်ဆိုရင်မဟာသုံးပတ်ဆိုရင်တကရာကံလေးပတ်လောက်စက်တက်တက်လဲတော့ယဟန္တာနောက်ထပ်ငါးပတ်မြောက်ဆိုရင်ဂုံထူးနဲ့အောင်မယ်ဒီလိုလာမှာလူချင်းမလားလို့လူချင်းကြုတ်ဖွင့်မယ်အဲ့ဒီကြောင့်အဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒီနီးတွေနဲ့လောက်တာခင်ဗျအကောင်းများမထင်နဲ့အဲ့ဒါ အဲ့ဒါလို့လားရကြဇရန်ဆိုလို့ရှိရင်ဗမာပြည်မှာပုထုဇဉ်တောင်မှလက်ညှိုးထိုးစရာရှိတော့မှမဟုတ်တော့အခုတော့ဟမ်ပြောတော့ပါအောင်အဲ့ဒါပြောတာဟေးတို့ရှိလာစရာအောင်လို့အဲ့ဒါပြောတော့ကိုကိုနီကိုနီကိုဟန်ကိုတရားကြတော့အကောင်းပြောသူများနီးကြတော့ပုတ်ချတာသူများနီးကြတော့ပုတ်ချတာအဲ့ဒါကိုပြောတာအတုကသနာကိုဟာကိုမြောက်တယ်ပရဝမနာသူများကြတော့ပုတ်ချတယ်ငါတို့နီးရမှာတက်တက်သားသားနဲ့နော်ဆေးတောင်မပြစ်ကိုင်းစားမပြစ် စကားပြောမပြစ်ကျုပ်တို့နီးရတဲ့တဲ့သာသာနိဗ္ဗာန်ကိုသွားမှာခမရတို့နီးရထမင်းလည်းငတ်သေးတယ်တရားလည်းပဲဖင်ကွဲအောင်ထိုင်ရသေးတယ်ဟိုဘောတော့မကောင်းသူတို့အဲ့လိုပြောတာမနေ့လင်းနာရီကနေပြီးတော့ည9နာရီထိထိုင်နေအဲ့ဒါပြောဖင်မိတောင်ထိုင်ရတယ်တဲ့စကားလည်းမပြောရဘူးတဲ့ဟောအဲ့တော့ခမရတို့နီးရပင်ပန်းမနဲ့အားထုတ်ရတာတဲ့ရဟန္တာဖြစ်မှရင်တူတူကျုပ်တို့လိုဟာလားဆေးတောင်မပြကွင်းစားမပြအားထုတ်ရင်ကောမကောင်းဘူးလားတဲ့တဲ့တဲ့သာသာလေးနဲ့သွားရတာတဲ့ နော်အဲ့တော့ဦးဇင်းမာစီမန်နေတော့အဲ့လိုပဲဈေးစစ်တယ်ဘယ်နာအထုတ်လာတယ်လို့တော့မသိဘူးရှင်ဘုရားရှင်ဘုရားသူကြီးကြက်လိုက်တာတဲ့ဟုတ်တယ်လို့သူကပြောဘလို့ဘာဖြစ်လဲဆိုတော့ဟာဒီလိုဟိုမှာဆေးလဲတောက်လို့ရတယ်ကွန်းလဲစားလို့ရတယ်စကားလည်းပြောလို့ရတယ်တဲ့ဟုတ်တယ်လို့ကျုပ်တို့ကတော့ဗတ်စကားမှာရေးထားတဲ့စာလိုပဲလို့ဆေးမတောက်ရကွန်းမစားရစကားမပြောရလို့ရေးထားဟုတ်တယ်လေဗတ်စကားမှာဟုတ်လားဆေးမတောက်ရကွန်းမစားရခေါင်းမပြူရဆိုရေးထားတယ်ရှိတယ်မဟုတ်လားလို့ စင်မတော့ရကိုမဆာခေါင်းမပြောပါစကားကျုပ်တို့ရိတ်တာမှာတော့စင်မတော့ရကိုမဆာရစကားမပြောရလို့ရေးထားတယ်လို့အဲ့လိုပြောလိုက်တယ်အဲ့တော့ကိုရိတ်တာလူလာရေးအတွက်ရှော့ရှော့ပေါ်ပေါ်ကလေးပေါ့နော်သူအောက်ဈေးလေးနဲ့ခေါ်လာရပါတယ်စကားလည်းပြောလို့ရတယ်ကိုလည်းစားလို့ရတယ်နော်ကိစ္စမရှိဘူးညောင်းရင်လည်းမထိုင်နဲ့လှုပ်ချင်တပတ်ဆိုရင်ကိစ္စမရှိဘူး dance ကလို့ရတယ်ဟောလှုပ်ပေးလိုက်တာလှုပ်ရုံတော့မူကလို့ရသေးတယ်သူကနော်တရားရမရတော့မသိဘူးအဲ့ဒါအဲ့လိုနီးနဲ့ မမမကံကိုနည်းကိုတက်တာရတက်တာကြောင့်လူလာရလူလာကြောင့်ခေါ်တာသည်နော်အဲ့ဒါဟာပြောတယ်ကိုကိုကိုကြတော့ချီးမြောက်တယ်သူတစ်ပါးတွေကြတော့ရှုံချတယ်အဲ့ဒါတွေဖြစ်ပြီဆိုရင်တော့ပရိသတ်ကြီးမာနရဲ့ကြည်စံတွေထိပြီတဲ့အဲ့ဒါမာနရဲ့ရန်သူမာနရဲ့စစ်တပ်ကြီးပေါ့နော်စစ်တပ်ကြီး၁၀ဓာတ်သုံးပေါ်လဲကြည်စံကြီး၁၀ခုလို့မှတ်ထားပြီတော့ကိုဘယ်နေ့ထိမလဲကိုသွားရင်လည်းအဲ့ဒီကြည်စံလည်းလွတ်အောင်ရှောင်အောင်ဒါကြောင့်မလို့ဟောဘက်ကနံပါတ်55ဆက်ဖတ်ကြအောင်ဆိုနော် တိုင်းမှာထားအောင်နော်အဲ့ဒါစကားတစ်ပိုက်အဲ့တော့မနတ်စစ်တီကြီးကိုမနတ်ရဲ့စစ်တပ်ကြီးဆယ်တပ်ကိုအဲ့ဒီစစ်တပ်ဆယ်တပ်ဘုရားကလည်းပဲဒါအတိမတ်ပြုပါတယ်သူရဲ့စစ်တပ်ကြီးပါဝါဘယ်လောက်ပြင်းတယ်လဲဆိုတော့မနတ်ရဲ့ဟုတ်တယ်ဤဆယ်မျိုးဒီကတမနာဗျမနာတို့ကိုနှောက်ရှစ်တတ်သောမဲနဲ့သောအာဟုသူရှိသည့်တမနာ၏စစ်တီဘူပါတွေပဲသူရဲ့စစ်တပ်အင်အားပေါ့ မရရင်သူသည်ထိုစစ်တပ်10မျိုးကိုထိုစစ်သည်10မျိုးကိုမအောင်မြင်နိုင်ထိုစစ်သည်10မျိုးကိုအောင်မြင်နိုင်ခဲ့မှုကချမ်းသာကိုရရဆိုလိုတာကသူ့ရဲ့ညွတ်ကုန်း10ခုသူ့ရဲ့မိုင်းပုံး10ခုထောင်ထားတာဒီ10ခုကိုသူ့ရဲ့ကျင့်စဉ်ဆိုတာကပြောမယ်စစ်တပ်လို့ပြောရင်ဒါမိုင်းကွင်းကြီးဖြတ်ရမှာဒါတော့ဒီမိုင်းကွင်းကြီးဖြတ်တဲ့အခါမှာမိုင်းဘယ်နှထောင်ထားမှလည်းမသိဘူးကဲဘယ်လိုလုပ်ရှာမိုင်းရှာတဲ့အတန်ရနာလည်းတည်သွားပြီလေ ဟုတ်တယ်မလားလို့မြင်မြင်မိုင်းနေလိုက်ရှာသွားတာသူကဆိုတော့အဲ့ဒီမိုင်းကြီးလို့ဒီမနက်ရဲ့စစ်တပ်ကြီးဆယ်ရက်ကိုကျော်လွန်သွားရင်တော့အောင်မြင်သွားပြီတဲ့ဒါပေမဲ့သူ့ရဲ့စစ်တပ်ကြီးဆယ်ရက်ကိုကျော်ပြီးတော့ဖောက်ထွက်ဖို့ဆိုတာလည်းအမတန်ခဲရင်းတယ်ဒါကြောင့်မလို့သူကလည်းအဲ့ဒီလိုမျိုးပြော့ပြော့နော်ရော့တော့တော့နဲ့လာတဲ့ပုံကိုယ်တွေအတွက်ကတော့သူ့စစ်တပ်ကြီးကိုမကြော်နိုင်ဘူးသူ့ရဲ့နော်ကြီးစံတွေကိုလွတ်အောင်မရှောင်နိုင်ဘူးဒါကြောင့်မလို့မရဲရင်သူစီ ဝိရိယပြောတတ္တိပြောတဲ့ပုဂ္ဂိုလ်တွေပြောတာထိုစစ်သည်ဆယ်မျိုးကိုမအောင်မြင်နိုင်ထိုစစ်သည်ဆယ်မျိုးကိုအောင်မြင်ခဲ့မယ်ဆိုရင်လည်းလွတ်သွားပြီချမ်းသာရရပြီလို့ဆိုလိုတယ်ထို့ကြောင့်ငါတို့သည်မဆုံးမနစ်ခြင်းအထိမ့်မှဖြစ်သောရှူဇံမြစ်ကိုဆောင်းထားဤဆက်ရှုံးသည်ဖြစ်၍ငါ၏အသင်ရှင်နေရခြင်းသည်ဆက်စုပ်ွယ်ဖြစ်၏တင်နှင့်ဆက်တရာ၌ဆက်ရှုံးသည်ဖြစ်၍ငါ၏အသက်ရှင်နေရခြင်းထက်တည်ခြင်းကမြတ်သည်ဤဘလောက်များဟိုရင်ဖြစ်တယ်လဲနော်စစ်မြေပြင်ရောက် နောက်သို့ တက်လှမ်းနောက်တော့တက်လှမ်းမဆုတ်တန်းဆိုတော့ဘုရားတက်လာတာနော်သူရဲ့ကျင့်စဉ်ကြီးကိုစစ်မြေပြင်လို့သဘောထားတယ်စစ်မြေပြင်ကိုရောက်ပြီးကမှတော့တဲ့နောက်မဆုတ်တော့ဘူးလေဘုရားဘုရားလောင်းကသူရဲ့ခံယူချက်ကလည်းဘာပြောတယ်လဲမာနမင်းနဲ့မင်းရဲ့စစ်တီ10မျိုးနဲ့တွေ့လို့ရင်ဆိုင်တိုက်တဲ့အခါမှာနော်ငါကရှုံးသွားတယ်ဆိုတော့ရှုံးသွားပြီးတော့မှအသက်ရှင်ရခြင်းထက် တဲ့အရှုံးသမားဘဝနဲ့အသက်ရှင်ရရတဲ့တေခြင်းကမြတ်တယ်တဲ့ဆိုလိုတာကစစ်တိုက်လို့ပြောမှဆိုရင်နောက်ဆုံးကြည်စံအထိတိုက်သွားမယ်လို့ပြောတာရှုံးရက်နဲ့အသက်ရှင်တာဟာရှစ်ဆရာကောင်းတယ်ဒါကြောင့်မလို့အသေခံတိုက်မယ်ဒါဘုရားရဲ့ဘုရားလောရဲ့စိတ်ဓာတ်အဲ့တော့ဒါကြောင့်သူ့ရဲ့စစ်တပ်ထဲမှာသူ့ရဲ့အဲဒီစစ်တပ်ကြီးစစ်တပ်ရဲ့ဒဏ်ကြောင့်မလို့တချို့တချို့တမနာပြမနာပြောပြောတွေကတော့ မကျော်လွန်နိုင်ကြဘူးတဲ့ဒါတော့ဘုရားကတော့ဘုရားလောင်းကတော့ဒီကျင့်စဉ်ဒီဟူသောနော်ဘုရားသူရဲ့ကျင့်စဉ်ဒီဟူသောစစ်မြေပြင်မှာ လာကြတဲ့ကတည်းလို့ဘာဆောင်းလာတယ်လဲဆိုတော့ဒီနေ့ခက်ကလူတွေကတော့သိမှာမဟုတ်ဘူးရှေးတုန်းကစစ်တိုက်တဲ့ခါတွေမှာအသေးခံစစ်တီဆိုတာရှိတယ်အဲ့ဒီအစေခံတစ်စီကိုရှေ့တော့ဒီနေ့ခေတ်ဆိုလို့ချင်းတော့ဒီတန်ခမောက်ရဲ့ထိတ်မှာသူကမြစ်ဖွာဖွာလေးဖြူဖြူစံမြစ်ခေါ်တယ်အဲ့ဒီဖြူစံမြစ်ကိုဖွာဖွာလေးဒီမှာစီးထားတာအဲ့ဒီလိုအသေးခံတိုက်မှာနောက်မဆုံးဘူး ဒါတော့သူတို့ကဒီခေါင်းတွေမှာစီးထားတယ်သို့မဟုတ်လှန်တွေမှာစီးထားတယ်သို့မဟုတ်ဓားမှာစီးထားတယ်အဲ့ဒီဖြူစမ်းမြစ်ဖလားဖလားဖလားနဲ့ချထားပြီဆိုလို့ရှိရင်အဲ့ဒီလိုအသေးခံတိုက်မှာနောက်မဆုံးဘူးတေမာပဲသူရက်သွားမှာဒါတော့အခုနောက်ပိုင်းကျတော့အဲ့ဖြူစမ်းမြစ်ကိုမသုံးမဲ့နဲ့ခေါင်းမှာဘာသုံးလဲစစ်တောင်ဝဲတွေထောင်ထားတယ်အဲ့စစ်တောင်ဝဲထောင်တဲ့ဘိုးစစ်တောင်လို့ခေါ်တယ်အဲ့ဒီဘိုးစစ်တောင်ဟာအသေးခံတိုက်မဲ့ဘိုးနောက်မဆုံးဘူးအဲ့တော့ဘုရားလောင်းကအဲ့ဒါကိုပြောတာ ။ तू ကလာကြတဲ့တလို့နောက်မဆုတ်ဘူးတဲ့ဖြူစံမြက်ခေါင်းတင်လာတာတဲ့အဲ့ဒါကိုပြောချင်တာနော်။ဒါကြောင့်မလို့ထို့ကြောင့်ငါငါတို့ဒီလဲမဆုတ်မနစ်ချင်းအထိတ်မှဖြစ်တော့သဘောပေါက်ပြီလား။မဆုတ်မနစ်ချင်းသင်္ကေတတေမနောက်တေမငါရက်မှာမဆုတ်ဘူး။အဲ့ဒီရဲ့သင်္ကေတဆိုတာအဲ့ဒီရဲ့ဒါဟာဒီလူကဟိုတဲ့လို့ပြောတာအသေးခံတိုက်မဲ့လူသူ့ရဲ့ဆိုင်ကဖြူစံမြစ်ကိုခေါင်းမှာဆောင်းထားတယ်တဲ့။ဒီသင်္ကေတငါနောက်မဆုတ်ဘူးလို့ပြောတာ။ ဆက်ရှုံးသည်ဖြစ်ရငါကြီးအသက်ရှင်နေရခြင်းတွေဆိုလိုတာကဒီဖြူစာမြက်တိုက်ပြီဆိုအသေးခံတတ်သားလို့ခေါ်တယ်ဒါကြောင့်မလို့ तू ကပြောတာကနော်ရှုံးပြီးအသက်ရှင်နေရခြင်းတဲ့သေသွားတာကမြတ်တယ်လို့အဲ့ဒါကြောင့်မလို့ तू ကပြောတာအဲ့ဒါဘုရားလောင်းရဲ့စစ်မြေပြင်မှာသုံးတဲ့စကားလုံးဒါကြောင့်မလို့ဘုရားကျင့်စဉ်ကြီးစစ်မြေပြင်ကြီးလို့သဘောထားတာသင်ထိုသင်ဤစစ်တီဘောင်၌နင်းမြုပ်တဲ့ဝင်အဲနင်းမြုပ်တဲ့ဝင်နေကြကုန်သောတမနာပြမနာအချို့တို့တိတိလစသောဂုံတို့ပြမတင်ရှားနိုင်ကုန်ဒါကြောင့်မလို့လာတဲ့ကတည်းလို့ ပပ္ပစိတအဖြစ်ကိုနော်အဲ့ဒီခေတ်တုန်းကကြင်ညာတယ်ဆိုလို့ရှင်ဘယ်သူပဲမဆိုသာသနာ့ဘောင်ကိုဝင်လာတယ်ဆိုရင်ပပ္ပစိတလို့ခေါ်တယ်နော် တမနာလို့လည်းခေါ်တယ်ပပ္ပစိတလို့လည်းခေါ်တယ်ဘိက္ခုတော့မခေါ်ဘူးနော်အဲ့ဒီခေတ်ကခေါ်တာဘယ်သူပဲကြင်ကြင်သူ့ဘာသာသူ့ဘုံကြီးဆိုရင်အဲ့ဒီဘုံကြီးမှန်သမျှကိုတမနာခေါ်တယ်အဲ့ဒီခေတ်ကပြီးတော့ပပ္ပစိတလို့လည်းခေါ်တယ်ဒါကြောင့်ပပ္ပစိတတမနာလှုပ်လာတဲ့ပုံကိုယ်တွေဟာရည်ရွယ်ချက် ပြည့်စုံကလေးနဲ့ကျင့်စဉ်တည်ဟူသောစိတ်မြေပြင်ကိုထွက်လာတော့က ရည်ရွယ်ချက်ပြော့ပြော့ဝိရိယရော့ရော့နဲ့ထွက်လာတဲ့ပုံကိုယ်တွေအတွက်ကတော့ဟုတ်တယ်တဲ့မင်းလည်းနဲ့ထိနိုင်တယ်တဲ့ဒါပေမဲ့ငါလိုပုံကိုမပါဘူးလို့ပြောတာမင်းငါလိုပုံကိုမျိုးလာပြစ်လို့မရဘူးတဲ့အဲဒါကြောင့်မလို့သူကပြောတာကပြော့ပြော့နဲ့ဝိရိယပေါ့ပေါ့ဝင်လာတဲ့ပုံကိုယ်တွေအတွက်ကတော့သူတို့ရဲ့ပန်းတိုင်မဆုံးတော့ဘူးပေါ့မရောက်တော့ဘူးထိုသမဏဗျမဏတို့ဒီကောင်းသောခြင်းရှိသည်တို့တွားရလမ်းခီးကိုလည်းမသိကြကုန်ကျင့်စဉ်မဆုံးတော့ဘလို့လို့ကောင်းတဲ့ဘုံရောက်တော့မလဲဒါကိုပြောတာမနက်ငါသည် ထေဝင်းကျင်အရမှစစ်တပ်ရန်ထွက်လာတော့ဆိုလိုတာကတော့တကယ်လို့မနက်ရပိုင်တဲ့ဆင်ကြီးရှိတယ်မဟုတ်လားစစ်တပ်ပြီဆိုဂိရိမင်္ဂလာဆင်ကြီးလေအဲ့ဒီဆင်ကြီးစီးပြီးတော့စစ်ထွက်လာတဲ့မာနကြီးကိုငါကမြမြင်ခဲ့လို့ရှိရင်ငါစိတ်တွေမတုံလို့ပါစေသာဒါကိုပြောတာငါစိတ်တွေဖောက်ပြန်ပြီးတုံလို့မသွားပါစေနဲ့လို့မတွေ့ခင်တည်းရတယ်လို့ तू ကစိတ်ကိုတင်းမိပြီနော်ဘာဖြစ်လို့ဆိုတိတ်ကြီးကျယ်တဲ့စစ်တပ်ကြီးကိုမြင်လို့ရှိရင်အင်အားမမျှရင်ဒီဘက်ကလူကဘာဖြစ်သွားမလဲ ကြောက်သွားမှာပေါ့ဒါကြောင့်မလို့ तू လာမဲ့စစ်တက်ကြီးကိုမျက်စိနဲ့မြင်ပြီးတော့မှဂိရိမင်္ဂလာဆင်ကြီးစီတက်ကြီးမြောင်များစွာနဲ့လာသည့်တိုင်အောင်ငါစိတ်တွေမကြောက်ပါစေနဲ့မရွေ့ပါစေနဲ့မတုံ့လောက်ပါစေနဲ့လို့တခါတည်း तू ပြင်ထားတာဒါရဲစိတ်တင်လာခဲ့တယ်လို့ဆိုလို့တယ်တင်ဤအကျင့်စစ်သည်စစ်သူဘဘပေါင်းနဲ့နတ်နေတော့ကလောခုကနိုင်စွာမရှိပေတဲ့ဆိုလိုတာကရိုးရိုးလူဆိုရင်တော့ဟုတ်တယ်ရိုးရိုးလူဆိုလို့ရှိရင်တော့မန္တကြီးရဲ့စစ်တပ်ဝင်လာပြီတိုက်ပြီဆိုတော့ခုနကနော်စစ်တပ်ကြီးစစ်တပ်နဲ့လာပြီဆိုတော့အကုန်လုံးအရှုံးပေးကြရတယ် ဒါပေမဲ့ငါကတော့တဲ့ तू ကဘာပြန်ပြောတယ်လဲဆိုတော့သူ့ကိုပြန်လုံးမဲ့နီးကမဖော်ရသေးတဲ့အိုးလေးတွေနေလှမ်းထားတဲ့အိုးလေးတွေရှိတယ်နော်အဲ့ဒီမဖော်ရသေးတဲ့အိုးလေးတွေကိုတခါတည်းအကုန်ရိုက်ခွဲပစ်တယ်လို့ပဲမင်းရဲ့စစ်တီတွေကိုလည်းငါရဲ့ပညာတိဟုသောလက်နဲ့အကုန်လုံးစစ်စစ်ညင်ညင်ကြောင်ငါရက်ခွဲပလိုက်မယ်တဲ့ဘုရားလောင်းကပြန်ပြောတာသူ့ကိုပြန်ပြီးတော့တခါတည်းမန်မူပြနေတာနော်မန်ထောင်ပြတယ်ခေါ်တာပေါ့ နောက်ပြီးတော့မှဘုရားကဘာတွေရှိသေးတယ်လဲနောက်ထပ်ငါတိမှန်ကန်သောအကျင့်တမသင်္ကပ္ပနော်ဒါမက္ကရဲ့လက်နှစ်တွေပဲနောက်ပြီးတော့မှတစ်ခါနောက်ထပ်အောင်မေမှုတတိတတိဆိုတာတွေလည်းဒါဟိုထက်နေမက္ကရဲ့ဟိုထက်နေပဲအဲ့ဒါတွေကိုမိမိတို့ကဒီတရားတွေကို list ကင်ထားပြီးတော့ညာစွာသောတပည့်တွေကိုဆုံးမပြီးမှတမျိုးတူရလှည့်ပြီးတော့တရားဟောနိုင်မယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုပြောတာငါရဲ့အဆုံးမကိုလိုက်နာကျင့်သုံးတဲ့ပုံကိုယ်တွေဒီတဲ့မမေ့မလေးရတဲ့ တတိတရားနဲ့နိဗ္ဗာန်ကိုဆေလွတ်ပြီးတော့မှဘဝသုံးပါးမှာအလိုမရှိတော့ပဲနိဗ္ဗာန်ကိုရောက်ကြလိမ့်မယ်တောကကင်းဝေးတဲ့နိဗ္ဗာန်ကိုရောက်လိမ့်မယ်ဆိုပြီးတော့မှဘုရားကနေပြန်ပြောလိုက်တာဆိုလိုတာကသူကိုယ်တိုင်လည်းရောက်အောင်သွားမယ်နော်ရောက်အောင်သွားပြီလို့ချင်းတပည့်တာဝကတွေလည်းတရားဟောအောင်မယ်အဲသူတို့လူချင်းတဲ့နိဗ္ဗာန်တောကကင်းဝေးတဲ့နိဗ္ဗာန်ကိုလည်းရောက်လိမ့်မယ်လို့ရောက်အောင်ကိုပို့မှာရောက်အောင်ကိုဟောမှာလို့ဆိုလိုတယ်ဘုရားလောက်ကလုံးမှာလို့ပြောတာအတင်းစွတ်ခန္ဓာကဲနံပါတ်1သူကိုယ်တိုင်ရောက်အောင်ကျင့်မယ်နံပါတ်2တပည့်တွေကိုဟောမယ် နံပါတ်3နိဗ္ဗာန်ကိုရောက်အောင်ပို့မှာမသွားစေချင်တာကလည်းအဲ့ဒီနိဗ္ဗာန်ကိုမာနကမသွားစေချင်တာအေးမင်းမသွားစေချင်တဲ့နိဗ္ဗာန်သွားမယ်လို့ပြောတာကဲလူလူပြောရင်ကတ်တာပဲဟုတ်ဘူးလားသူကနိဗ္ဗာန်သွားမှာစိုးလို့ပဲအခုပဲလာတာတာလေ तू မသွားစေချင်တဲ့နဲ့သွားမယ်လို့ကိုပြောတာဘုရားလောက်ကကောင်းလားတလောက်မောင်းတင်ခေါ်သွားတာကျုပ်တို့ခမရတို့ကြံနေခဲ့သေးတယ်နော်ကဲအောက်ကနံပါတ်ဟိုတစ်ဖက်22ဖက်အောင် ဖះကိုဘလို့မှပြောလို့ချော့ပြီးတော့မှဒီကျင့်စဉ်ကနေနောက်ပြန်လှည့်ဖို့ယူထမ်းလုပ်ဖို့နော်ပြောတော်လည်းပဲမရအောင်ခုနဖះပြောလိုက်တာကြည်လေမင်းမသွားစီရင်တဲ့နေပေါ့သွားကိုသွားမယ်ဆိုပြောလိုက်တာပဲဒါတဲ့တဲ့ပြောရင်လူလူဆိုရင်တော့အဲ့တော့ဘာဖြစ်လဲဆိုတော့ तू ကဒီမှာတော့9နှစ်ပတ်လုံးလို့ဆိုလို့တယ်ဒါပေမဲ့ဘုသူတော့တောထွက်တဲ့ချိန်ကထွက်မယ်ဆိုရင်တော့6နှစ်ပဲရှိသေးတယ်တော့တောမထွက်ခင်ကစလို့ तू ကစောင့်နေတဲ့သဘောရှိတယ်နော်9နှစ်ထက်ကိုရောက်လာပြီပေါ့ဗျာသူ့ဘက်ကသူ့ကလန်တာနဲ့ तू ကြည့်ပြောမှာပေါ့ ခုနှစ်နှစ်ရှိပြီတဲ့ချိန်လာတာနောက်ကနော်နန်းတော်ကတွေ့တော့ကဒီလိုတားမရဘူးလေတားမရလို့ထွက်သွားတယ်အဲ့တော့သူကညှိုးနေတာဂေါရမနော်စက်ကလေးတော့ဖောက်ပြန်မယ်မကြမ်းနဲ့ပြန်လို့ရတာအသေးပဲဆိုတော့ညှိုးနေတာအခုတူတည်းလည်းမတွေ့ဘူးဒါတော့ဖះဟာဦးစင်းစောစောကပြောတယ်ဒီမှာ စက်ကိုနှိပ်ပြီးအားထုတ်ခဲ့တဲ့အချိန်ကစပြီးတော့အကုသူသူ့စိတ်မှာဝင်တော့တကယ်လို့ဝင်လို့ရှိရင်မာနဝင်လာမှာဒီ၆နဲ့ကျင့်နေတယ်ဟာ တော့အကုသိုလ်စိတ်တွေမိစ္ဆာဝိတ္တတွေကိုမဝင်အောင်ဘုရားလောင်းအဲ့ဒီတော့ကဒီလိုသူကကြင့်ကြံကြတယ်6နှစ်လုံးလုံးစောင့်နေတာအခု तू သူကလန္တာမှာတော့9နှစ်ဖြစ်နေပြီ9နှစ်ရှိပြီတဲ့နောက်ကနေအပြစ်ရှာဖို့စောင့်နေတာလိုက်ထောက်ဖို့သူမနက်က force finder လေအပြစ်ရှာတယ်သူ Mr. Mr. force finder သူကအဲ့တော့သူကအဲ့ဒါတော့ဘာပြောတယ်လဲဆိုလို့ချင်းဒီအခွင့်အရေးကလေးထောက်ပြစေရနော်အခွင့်အရေးလေးများတွေ့မလားလို့စောင့်တော့9နှစ်ရှိပြီတော့မတွေ့ဘူးအဲ့တော့ဘာဖြစ်တယ်လဲဆိုရင်သူ့ရဲ့အဖြစ်စနက်က နေပူနေတဲ့အချိန်ခါမှာကြောက်တုံးရှူယူတုံးပေါ့နော်အစီကဲလိုရှူယူအဖြူဆိုမဲ့ဟိုစင်ချင်ကြောက်လို့ဖြူတာပြောတာမဟုတ်ဘူးဦးဇင်းတို့ဟို cheese တို့အယောင်လို့ဝါကြညံ့ဖြူတဲ့အဖြူပြောတာအဲ့တော့အဲ့ဒါကိုကြီးကန်းကမနေ့ပိုင်းရေလေးနှင်းဆုံနေတဲ့ခါကျတော့လက်လက်ကလေးဖြစ်နေမှာပေါ့ကြီးကန်းကသက်ပုံဝါကြီးတော့ဟာအောက်မှာဘာတွေ့လဲအစီကဲကြီးလို့အောက်မိတာအဘွားကနေပြီးတော့ထိုးဆင်းလာပြီးတော့မနော်တောက်နဲ့ခောက်ကြည့်တာဟာမဟုတ်ဘူးကကြောက်တုံးကြီးနော်အဲ့တော့ ငါခောက်တာနေရာမှားလို့နေတူပါတယ်ဆိုပတ်ချက်လဲခောက်ကြည့်တယ်ခောက်တော့ပြောပါမလားဘယ်ပြောမလဲကြောက်တုံးကြီးပဲဥစားဒါတော့ဟိုဘက်ကခောက်ကြည့်ဒီဘက်ကခောက်ကြည့်နသီးဒါနာတယ် तू က तू စားခြင်းနဲ့အရသာလေး तू taste ကရရလားမလို့ကြာတော့ तू နသီးဒါနာတယ်နောက်တော့ तू ပြန်သွားလေရောဘာတစ်စက်မှအရသာမထွက်ဘူးအဲ့ဒီလိုပဲဖះလောက်နော်အခုနကြီးကန်ကြောက်ခဲလာခောက်တယ်လို့ဟိုဘက်ကလာခောက်ဒီဘက်ကလာခောက်ဟိုလိုနှောက်ရှစ်ဒီလိုနှောက်ရှစ်နေရှောင်းနှောက်ရှစ်တာသူ့ကျင့်စဉ်ကပြန်လဲထွက်မလာလို့ကျင့်တာ ဖះကိုဘလို့မှပြောလို့ပြုလို့ခြောက်မရချော့မရဖြစ်တာ ਨੇ မနှက်ပြန်လှည့်သွားတယ်တဲ့မလာဘူးမထင်နဲ့နောက်ထပ်လာဖို့အများကြီးကြံသေးတယ်လားနော်ကဲနောက်ထပ်ကလေးတစ်ခါပြန်ဆက်ကြအောင်ဆိုအဲ့တော့ဘုရားကဒီနေရာမှာပြောစရာရှိတာကဒီဒုက္ခရစီရိယအကျင့်ကို तू အဆုံးရောက်သွားပြီဟောဒီဒုက္ခရစီရိယကြီးကို तू မကျင့်ရင်ကောဘုရားမဖြစ်ဘူးလားတဲ့မေးစရာဖြစ်လာတာအဲ့တော့ဒုက္ခရစီရိယကတော့ ကျမ်းစာအတိုင်းပြောမယ်ဆိုရင်ကျင့်သည်ဖြစ်စေမကျင့်သည်ဖြစ်စေဘုရားဖြစ်မယ်တဲ့။ဘာဖြစ်လဲလဲဆိုလို့ရှိရင်လက်တင်ညင်းတဲ့ကဘာတသိန်းသူကသူ့ရဲ့ကျင့်စဉ်ပါရမီ10ပါးစရိယ3ပါးအကုန်လုံးအပြည့်နော်အပြည့်အရှံဖြည့်ကျင့်ခဲ့ပြီးသားဖြစ်နေတယ်။ဖြည့်ကျင့်ခဲ့ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သူဒီပါရမီဖြည့်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒုက္ခရစရိယကိုမကျင့်တော့လဲဘုရားဖြစ်မယ်။ဒါကတခုနော်။ဒါတော့ဒါဆိုလို့ရှိရင်ကောင်းပြီမကျင့်ဘုရားဖြစ်မယ်ဆိုဘာလို့ကျင့်လဲ။ပင်မနာပဲဖတ်တယ် ဟုတ်တယ်မဟုတ်လားအဲ့ဒီမှာအဖြေကလေးอ่ะเนาะပထမအဖြေကတတ္တဝါတွေဟာတဲ့ဘုရားအဖြစ်ကိုရောက်တယ်ဆိုတာကဘုရားဆိုတာ extraordinary human being ပဲရိုးရိုးလူမဟုတ်ဘူးလူသားတကာတွေမရှိနိုင်တဲ့စွမ်းအင်တတ္တိမျိုးဝိရိယမျိုးဇွဲမျိုးအသိပညာမျိုးကိုရှိမှလူသားတကာတို့တဲ့တားတဲ့လူသားဖြစ်မှာပေါ့ဒါတော့အဲ့ဒီလူသားတကာတို့တဲ့တားတဲ့လူသားဖြစ်အောင်ကိုသူကလုပ်ပြရတယ် အကြောင်းတတ္တဝါတွေခါတဲ့မိမိသူမတူတန်ထက်သန်သောဝိရိယကိုအထင်ရှားပြလို့သောကြောင့်၎င်းလူသားတွေထဲမှာဘယ်သူမှမလုံနိုင်တဲ့ဝိရိယမျိုးကိုပြခြင်းလို့ဒုက္ခရာစီရဲ့6နှစ်ကျင်တယ်ဒါတခုနောက်တစ်ခါကြလို့ရှိရင်ဘုရားဖြစ်ကိုရောက်ပြီဆိုတဲ့အခါကျတော့ငါဒီလိုကျင့်စဉ်တွေကိုပင်ပန်းပန်းကျင့်ပြီးတော့မှငါဖြစ်ဘုရားဖြစ်လာတာဆိုပြီးတော့သူ့ရဲ့ကျင့်စဉ်လမ်းကြီးကိုနောက်ပြန်စဉ်းစားလိုက်တဲ့အခါကျလို့ရှိရင်ဝန္တာပီတိကျင့်တတ်မှုဖြစ်အောင်လို့ကျင့်တယ်တဲ့ ဒါတော့ဥပမာဘာနဲ့တူတယ်လဲဆိုလို့ရှိရင်နော်အဖေမေဘိုးဘွားစင်ဆက်ကနေပြီးတော့မှအလှဲ့ကြလို့ဘယင်ဖြစ်တဲ့လူနောက်တစ်ယောက်ကြတော့မဟုတ်ဘူးတခါတဲ့ရိုးရိုးချင်းချင်းစစ်မြေပြင်မှာတခါတဲ့သူသေးကိုသေးညောင်များစွာတတ်တဲ့ဝဲတွေကိုနေတွေညတွေအမျိုးမျိုးတိုက်ပြီးတော့မှရန်သူနယ်မြေကိုသိမ်းဘယင်ဖြစ်တဲ့သူအဲ့ဒီလူနှစ်ယောက်ကြည့်မယ်ဆိုရင်တဲ့အဖေအမေဘိုးဘွားစင်ဆက်ကနေသူ့အလှဲ့ရောက်လို့ဘယင်ဖြစ်တဲ့သူကြတော့ ငါတို့ကတော့ဘလူတွေတိုက်လို့ခိုက်လို့ဘလူတွေဟာကြိုးစားခဲ့ရတာဆိုပြီးတော့မှသူ့ရွှေနန်းတော်ရွှေမလင်ပေါ်ရောက်တဲ့ခါကျရင်အဲ့ဒါလိုစဉ်းစားစီရစတိုရီရှိရလားဘာမရှိဘူးသူ့အဖိုးဘွားဆင်ဆက်ကနေအလက်ရောက်တော့ဘရင်ဖြစ်တယ်လေဟုတ်တော့မလားအခုအင်္ဂလန်ဘရင်နေလို့ဟုတ်လားသူ့လည်းသူအထက်ကတင်းအောက်ကဖြစ်မှာပဲဘာမှမလုပ်ဒီပုဂ္ဂိုလ်မျိုးရွှေရွှေပလင်ပေါ်မှာတက်လင်တော်မှာရောက်လို့သူ့ရဲ့ယောက်ျားတို့ရဲ့စွမ်းတက်တီတက်တီပြက်တီတက်ရီခက်ရီကိုစဉ်းစားရင်ဘာမှမရှိဘူးအလက်ကြလို့ဘရင်ဖြစ်တာဒါပေမဲ့အခုနာကဘရင်ကြတော့ကိုယ်တိုင်တက် စစ်တပ်ကိုဦးစီးပြီးတော့မှနယ်မြေသိမ်းပြီးတော့မှခေတ်ခက်ခက်နဲ့သိမ်းပြီးတိုင်းပြည်ထောင်ဘရင်ဖြစ်တဲ့ခါကျတော့ရွှေပလင်ပေါ်မှာစဉ်းစားလိုက်လို့ဘရင်ဖြစ်ပြီးလို့ဘိသိက်ခံပြီးတဲ့ခါမှာဟာဒီလိုတိုင်းပြည်ကြီးကိုဒီလိုရွှေနန်းကြီးကိုဒီလိုပလင်ကြီးတွေနဲ့ဒီလိုကြီးအခမ်းအနားကြီးတွေနေဖို့အတွက်ငါဒီဘယ်လိုတော့ငါဘလို့ဟာလာစူးစားခဲ့ရတယ်အထုတ်ခဲ့ရတယ်ဟာတိုက်ခဲ့ရတယ်တတ်ခဲ့ရတယ်ဖြတ်ခဲ့ရတယ်ဒါကြောင့်မလို့ငါဘရင်ဖြစ်ကိုရတာပဲဆိုပြီးတော့သူ့ရဲ့ဘရင်ဖြစ်ရတဲ့လုပ်ရည်ကံကြီးကိုကျင့်တဲ့စဉ်းစားတိုင်းပြန်ပြီးတော့ဝန်တာပီတိဖြစ်တယ်တဲ့ ဘုရားကအဲ့ဒီလိုမျိုးပီတိမျိုးကိုလိုချင်လို့အထုတ်တာပါတဲ့ဒါတစ်ခုနောက်တစ်ခုကဘာလဲဆိုရင်နောင်လာမဲ့တပည့်တာဝကတွေဆိုတာရှိသေးတယ်အဲ့ဒါတဏှာဆောင်ရှောက်လို့လို့ဒုက္ခရစရိယကိုကျင့်တယ်တဲ့ဘယ်လိုလဲဆိုလို့ရှိရင်မြတ်စွာဘုရားတောင်မှလေးသိချင်းနဲ့ကဘာတသိမ့်ပါရမီဖြည့်ပြီးတာတောင်မှဒုက္ခရစရိယကိုရအောင်ကျင့်ရတယ်ပြီးတော့မှဘုရားဖြစ်တယ်ဆိုလို့ရှိရင်ငါတို့လိုသူလိုကိုလိုရိုးရိုးပုရိသေပုဂ္ဂိုလ်တွေမကျင့်ဘဲနဲ့ မကျင့်ဘဲနဲ့အာမထုတ်ဖဲနဲ့ပြင်းပြင်းထန်ထန်မလုပ်ဖဲနဲ့ဟောဖြစ်ပါမလားဒီအဖြစ်ဥစဉ်ပူကြိုက်တယ်နော်ဒီအဖြစ်ဥစဉ်ပူကြိုက်တယ်ဘာဖြစ်လဲလဲဆိုလို့ရှိရင်အခုနကပြောတဲ့ဖြက်လန်းကျူရှင်ရိတ်တာတွေများတယ်လို့ပြောတာနော်ဖြက်လန်းကျူရှင်ရိတ်တာတွေတစ်ပတ်နေစုလနှစ်ပတ်နေသောတာငါးပတ်လောက်နေရင်ဂုံတူးထွက်မယ်ဒီလိုတွေများနေတော့ပေါ့လွန်းတယ် နော်ပေါ်လွန်းတယ်ဒါတော့မြတ်စွာဘုရားကအေးမင်းတို့အမတန်ခက်ခဲတဲ့အရာတစ်ခုကိုလွယ်လွယ်နဲ့ယာယုထုံးစံမရှိဘူးနော်ဦးဇုံတို့အမျိုးသမီးတွေမှာကိုယ်ဝတ်တယ်မဟုတ်လားနှဒောင်းလေးဟောဒီမှာစိန်နှကောင်းနဲ့မပေါဘူးလားအဲ့ဒီစိန်နှဒောင်းနှဒောင်းနားကိုရောက်ဖို့အတွက်နှစ်ပေါင်းဘယ်လောက်ထိမြေထဲမှာအောင်းခဲ့ရလဲ geologist ပါလား geologist ပါလားလို့ တန်းကိုရလာအောင်းရင်တော့ quality မမီသေးဘူးတန်းထောင်ကျော်မှဖြစ်တဲ့ကဲသူများပြောတာမှတ်ထားတာမိုင်းလည်းသူ့သွားပြောဟဲ့အဲ့လောက်ကြီးအောင်းရတာအဲ့တော့ခင်ဗျားတို့နေပေါ်ရိုးရောက်တာမဟုတ်ဘူးမြေကြီးထဲမှာသူဒီမြေမှုန်လေးဘဝကစခဲ့တာစိန်ဖြစ်ဖို့နဲ့တန်းချီတန်းထောင်ချီအောင်းခဲ့ရတယ်မြေကြီးထဲမှာဒါတက်မဲ့တကယ် quality မီတဲ့ပစ္စည်းဖြစ်ဖို့တန်းထောင်ချီအောင်းခဲ့ရတာလောလောနဲ့မများမထင်နဲ့ နော်ဒါတော့ဖျားဖြစ်ဖို့ဆိုတာလည်းပဲတန်းချောင်ကြီးအောင်းခဲ့ရတယ်စိန်လိုပဲအများကြီးဖြတ်တန်းခဲ့ရတယ်ကျင့်ခဲ့ရတယ်လောက်ခဲ့ရတယ်ဒါမှအဖို့တန်တဲ့ရွှေတကယ်ရတီပြည့်တဲ့ရွှေဖြစ်တာဘဏ္ဍကာတော့16 19 18တွေအကုန်တက်သွားရောဒါတော့အဲ့ဒီလိုမှမလုတ်ချင်မဲနဲ့3နှစ်ပတ်နေဘာဖြစ်တယ်3ပတ်နေဘာဖြစ်တယ်ဆိုတော့ရုရှားကလုတ်တဲ့ချက်ကြောက်ပဲရမယ် ခမရတို့မြေကြီးတဲ့အောင်ပြီးတော့တန်းချီတဲ့စိန်တော့ဖြစ်မှာမဟုတ်ဘူးခမရတို့ချက်ကြောက်ယောဂီပဲဖြစ်မှာချက်ကြောက်ယောဂီဖြစ်ခြင်းလားတကယ်အစိတ်စိန်ဖြစ်ခြင်းသလားကိုယ့်ဘာသာကိုစဉ်းစားနော်ကိုယ့်ဘာသာကိုစဉ်းစားဒါကြောင့်မလို့မြတ်စွာဘုရားကဒါအောင်နိဗ္ဗာန်လမ်းပြလောက်တာနော်ခမရတို့ချက်လန်းကြည့်ခြင်းတက်ခြင်းတဲ့လူများပါရင်ငါတောင်မှလေးသိခြင်းတဲ့ကဘာတသိမ့်ဖြီးပြီးတာတောင်ဒီလိုလောက်ရသေးတာနော်မင်းတို့ဘာလို့မလောက်အောင်ပါလဲလို့ပြောတာ ဒါကြောင့်မိမိကိုအားထုတ်တော့မယ်ဆိုရင်အဲ့ဒါလေးကိုသတိရလက်မလျှော့နဲ့ဘုရားတောင်လောက်ရသေးတယ်လို့ပဲမှတ်တာဒါကြောင့်မလို့အဲ့ဒီဟိုတဲ့နေ့ကိုမြတ်စွာဘုရားကမိမိရဲ့နောက်မှာကျန်တဲ့တာဝကတွေကိုအဲ့ဒီလိုမျိုးအမတန်ထူးတဲ့ဗောဓိဉာဏ်ကြီးတွေကိုရဖို့ဆိုရင်တော့ပြင်းပြထန်ထန်အားထုတ်မှရမယ်လို့အဲ့ဒါကိုနီးပြီးလမ်းပြခြင်းလို့ကျင့်တာပါတဲ့နော်အဲ့ဒါကိုမို့ကြိုက်ပါတယ်အဲနောက်တစ်ခုဘာလဲဆိုရင် နောက်တစ်ခုလည်းကောင်းတယ် ဘုရားအလောင်းတော်တိုင်းဟာတဲ့နောက်ဆုံးဘဝမှာဓမ္မဒါအားဖြင့်ဒုက္ခရစရိယ9ရက်လောက်ကျင့်ကြတယ်9ရက်အစတလအဆုံးပေါ့နော်ဆိုလိုတာဘုရားလောင်းတို့ရဲ့အင်္ဂါအရက်အရတော့9ရက်လောက်တော့ကျင့်ရမယ်ဒါပေမဲ့ပါရမီဖြည့်ခဲ့ပြီးသားဖြစ်တဲ့တို့9ရက်လောက်တောက်ထွန်းကျင့်လိုက်လို့ရှင်တို့ဘုရားဖြစ်လာခဲ့ကြရော့ဒါတော့အလွန်ဆုံးတလပေါ့ဒါတော့ဦးဇင်းတို့ရဲ့မြတ်စွာဘုရားတော့6နှစ်တိတိကိုကျင့်ခဲ့ရတာတော်တယ်မှာဒါတော့6နှစ်တိတိကျင့်တာအကြောင်းရှိတယ်။နောင်လဲလာလိမ့်မယ်ဒီဟာတွေက နော်ဦးဇင်းနည်းနည်းသိအောင်လို့နောက်အဲ့ဒီဒီ maximum data history ဒီမှာနည်းနည်းထည့်ထားတယ်နောက် note တွေထဲမှာဖတ်ကြည့်သိတယ်။ဘာဖြစ်လို့ကျင့်တယ်လဲဆိုရင်ဒီတပတ်လို့ခေါ်တဲ့အကျင့်ကြီးကအိန္ဒိယမှာကအရန်လွှမ်းမိုးနေတာ။ဒါကိုကျင့်မှာပဲလွတ်မြောက်ရေးလမ်းစဉ်ကိုရောက်လိမ့်မယ် liberation ကိုရမယ်ထွတ်မြောက်ရေးဖြစ်မယ်ဆိုတာကြီးကလူတကာစိတ်แท้ရှိသမျှဘာသာရေးခိုင်းနေတဲ့မှာဒါပဲရှိနေတာ။ဆိုတော့သူတို့ပေါက်သလားမေးမပေါက်ဘူး။ဒီကျင့်စဉ်သူတို့မပေါက်ဘူး။ဒါတော့သူတို့မပေါက်တဲ့အတွက်ကြောင့်မလို့ သူတို့ကဒီချင်းစင်ကြီးကိုပေါက်ရင်တော့ရောက်မယ်လို့ပဲထင်နေကြတာကျုပ်တို့မြန်မာပြည်ဆိုရှယ်လစ်လမ်းစဉ်လိုပဲလေခင်ဗျားတို့ချစ်တက်လာတာမဟုတ်လားလို့နောက်ဆုံးကြတော့ဆရာကြီးကိုယ်တိုင်ဖြစ်လဲရတာမဟုတ်လားမပေါက်ဘူးမပေါက်ဘူးထဲမှာဘာမှမရှိဘူးလို့ပြောတာဆိုတော့ဖက်ပေါက်သွားပြီဒါတော့ကောင်းပြီခင်ဗျားတို့စဉ်းစားကြည့်ကိုမရောက်ဘူးတဲ့ ကိုမရောက်တဲ့လမ်းတစ်ခုကိုရှိမှမဟုတ်ပါဘူးကွာလို့နောက်လှည့်ပြန်သွားရင်မင်းမရောက်ခွင့်နဲ့ပြောတယ်လို့စောရကမတက်ဘူးလားမင်းရောက်လည်းမသွားဘူးမရောက်ခွင့်နဲ့မင်းပြောတာလို့ပြောမှာအခုဖះရောက်ပြီကဲသူ့ဘသူစောရကတက်မလဲငါရောက်ပြီပြီငါအခုရောက်ခဲ့ပြီမရှိဘူးဒါတော့တက်တည်ပြမယ်ဘုရုလုံးနိုင်မယ်ဒါကြမှာ तू ကသူ့ရဲ့ self experience နဲ့ तू ပြောလို့ရမှာနော်ဘာဖြစ်လို့လဲဆိုလို့ချင်းဦးဇင်းတို့က သွေးမကြတော့ revolution ကမကြခင်လာတော့မယ်ဘုရားဖြစ်တယ်ဆိုအလကားမဟုတ်ဘူး revolution နော်အဲ့ဒါ revolution လုပ်နေတာဒါကြောင့်ဘုရားက revolution လုပ်တော့မယ်မလုပ်သေးခင်မှာ तू preparation လုပ်နေတာကိုဒီ preparation လုပ်တဲ့အခါမှာ तू ဒီကျင့်စဉ်ကိုကျင့်အောင်ကိုပြီးအောင်ကိုသွားရတယ်ဒါကြောင့်အခုငါတို့မြတ်စွာဘုရားဒီလေအဲဘာခေါ်မလဲဆိုရင်သို့တော့ထိုအကျင့်ကြောင့်ဘုရားဖြစ်သည်မဟုတ်အဲ့ဒါအချုံးနော် ဒုက္ခရာစီရ6နှစ်ကြာအောင်ကျင့်တယ်ဒါပေမဲ့ဖျားဖြစ်တဲ့အခါမှာအဲ့ဒီ6နှစ်ကျင့်ခဲ့တဲ့အကြောင်းဖြစ်တာမဟုတ်ဘူးဆိုရင်အတိပ္ပယ်ပါလဲမင်းတို့အထင်ကြီးနေတဲ့တပအကျင့်အတ္တကိလမထအကျင့်သည်ဖျားဖြစ်ဖို့အကျင့်ဟောရလားမဟုတ်ဘူးအဲ့ဒါကဓမ္မစစ်ကြမှာအဲ့မှာလာမှာအဲ့ဒါခင်ဗျားတို့နည်းနည်း hints ပေးထားတာတော့ပေါ့မဟုတ်လားဒါကြောင့်မလို့ဒွေမေဘိခွေလို့ပြောလို့ရတယ်ဘုမို့ဆိုဘလို့လို့ပြောမလဲဒွေမေဘိခွေပြောလို့မရဘူးအဲ့တော့ သို့သောထိုအကျင့်ကြောင့်ဘုရားဖြစ်သည်မဟုတ်တဲ့မဇ္ဈိမပฏิပတ်ကြောင့်ဘုရားဖြစ်သည်မဇ္ဈိမပฏิပတ်လမ်းစဉ်ကြောင့်ဖြစ်တာဤကဲ့သို့နတ်နေတကွာသောလောကကြီးအားဤဒုက္ခစရိယအကျင့်သည်မေညာရဖို့ရန်လမ်းမမဟုတ်သည်ကိုပြလိုသောကြောင့်ဒုက္ခစရိယကိုကျင့်တော်မူသည်အကောင်းဆုံးအဲ့ဒါမှတ်တာအဲ့ဒီကအကောင်းဆုံးနော်တချို့ကပြောတယ်ဒုက္ခစရိယကျင့်တာဘုရားတမန်တက်တဲ့အချင်းကုန်တယ်တဲ့ waste of his time နဲ့ no အဲ့ဒါမှားတယ်ဇာဖတ်တဲ့သူအဓိပ္ပာယ်ကောက်လွဲတာ ဖះကအခုပြောပြီတကယ်လို့တဝက်တစ်ပြည့်နဲ့တမအကျင့်ရဲ့လမ်းတဝက်မှာပြန်လှည့်ခဲ့မယ်ဆိုရင်တမအကျင့်အတ္တကိလေသာအကျင့်ဒီမှားတယ်လို့ပြောရင် तू အပြစ်ပြောခံရလွတ်ပါမလားခမရလမ်းမဆုံးမနဲ့မဟုတ်ဘူးပြောတာခမရမှားတယ်ဟော तू ရလမ်းဆိုတော့ကတမို့အစင်းနေမယ်တော့မြတ်စွာဘုရားကြင့်ပြီဆုံးပြီမရှိဘူးခြေတလန်းလှမ်းရင်သေတဲ့ကြောက်ထဲရောက်ဖို့ပဲရှိတော့တယ်ဆုံးပြီလက်တပတ်သေပြီဆိုမှတော့ဘာကြံသေးလဲ အမွေတောင်မတတ်ချလိုက်ကျွတ်သွားတာကိမစားတဲ့ပုံကိုလိုပါဆိုကဲပြီးတော့ဘယ်သူမှမသူမအောင်မကျင့်နိုင်ဘူးနောက်လာလိမ့်မယ်ဒီစကားတွေနောက်လာလိမ့်မှာကတ်ရရှိတယ်ဆိုတဲ့အခါကျတော့ तू ကဒီအကျင့်ဒီတပအကျင့်အတ္တကလိမတာအကျင့်ဒီမှားသောအကျင့်ဆိုတာကို prove လုပ်နိုင်အောင်လို့ဖျားကျင့်တာဒါကြောင့် तू အပြန်မခံကျင့်တာတုံးဆိုရင် तू ကိုပြန်ပြီးတော့သူများပြန်လှည့်မှာပေါ့ तू တယောက်ပြန်ဆိုတော့ကတက်မှာပေါ့လှန်ချလိုက်မှာပေါ့အဲတပါးသောဖျားလောင်းတို့မှာတော့တဲ့ဒါတော့နောက်ဆုံးကတော့အလုံးတည်ပြီးသားပါ ဒီ9ရက်အဲအနည်းဆုံးပေါ့နော်အများဆုံးတစ်လစသည်ဖြင့်ရစ်တို့သုံးဆောင်ကြစ်ပါတော့လေတဲ့ဦးဇင်းတို့မြတ်စွာဘုရားကတော့အခြားအကြောင်းတစ်ခုကတော့ကတ္တဗဘုရားရှင်လက်ထက်တုန်းကနောက်ဆုံးတော့ကတ်နေပြီနော်နော်ဘုရားနှစ်ကြိတ်နဲ့လေးစုနှစ်ကြိတ်ရှိစုမဟုတ်ဘူးနှစ်ကြိတ်နဲ့လေးစုတွေ့ကြတဲ့ထက်မှာဒါနောက်ဆုံးဘုရားဘုရားဖြတ်တန်းလာတာသူရဲ့ဟောတယ်ဒီဓာရိရတာ24စုမှရခဲ့တယ်ကတ္တဗဘုရားဒီနောက်ဆုံးအဲ့ဒါလောက်ရင့်နာတောင်မှဘုရားကမိုက်တုံးရှိသေးတယ်ဘုရားလောင်းဟာ မိုက်တုံးရှိတယ်ဘာဖြစ်လဲလဲဆိုမိုက်တယ်ဆိုတာတော့ဟိုလိုတော့မဟုတ်ဘူးပေါ့လေဟိုဒါကတော့ထားပါတော့ဘောဓိတတ္တပဲရှိသေးတာသူကဒီလောက်ဇောတိပါဠိပုံနာဆိုတော့သူ့တင်ငယ်ချင်းကနေပြီးတော့ဘုရားဖူးကိုသွားတာကိုသူကဇက်နိုင်နော်သူကဇက်နိုင်ကိုဆက်အဲ့ဒါကိုသူကဇက်မြင့်ကိုတခါတည်းသပင်ဆွဲပြီးတော့မခေါ်သွားတာခေါ်တဲ့ခါကျတော့အဲ့ဒီခေတ်တုန်းကသပင်ဆိုတာဘယ်သူမှကန်ရတာမဟုတ်သူတငယ်ချင်းဇက်ကနိုင်သေးတယ်ဒါတငယ်ချင်းတော့တငယ်ချင်းဇက်နိုင်တယ်ဆိုတော့ခေါင်းကိုကန်ရင်ဒါအမတန်ကြီးလေးတဲ့အပြစ် နော်ဒါတိမခံနိုင်တဲ့ဟာဒါတော့ तू ကတိမခံနိုင်တဲ့သဘင်ကိုတောင်ဆွဲခေါ်တယ်ဆိုရင်တော့ဒါကောင်းလို့ဖြစ်မယ်ဆိုတော့လိုက်သွားတာပေါ့လေစောစောကတော့ तू ဘာပြောရမှန်တယ်လဲဆိုတော့ဒီလောက်နော်ခက်ခဲတဲ့တပ်ပိကျွတ်ညံကိုဒီလိုကရုံးနေဘလို့လို့ရမှာလဲတဲ့6ရက်ကျော်တယ်လို့ကြည့်လို့အဲ့လိုဝက်ပါခဲ့လို့ဒုက္ခရစီက6နှစ်ကျင့်တယ်ဆိုပြီးတော့ဒါကလည်းပဲဒီဟိုထဲမှာကြံ့ကံမှာပြထားတာ ရှိတယ်ဒါကတော့ဥစဉ်တို့အတွက်ကတော့ ဝက်လိုက်တယ်လို့ပြောတဲ့စကားလုံးပေါ့နော်ဝိပဒ12ပါးထဲမှာတပါးပါဝင်ဖြစ်တယ်ဒါပေမဲ့ဥစဉ်ကအဲ့ဒီဘက်ကိုဦးစားမပေးခြင်းဘာဖြစ်လို့လဲဆိုရင်ဝက်လိုက်တယ်ဆိုတာဘက်ကသူ့ကန္နာသူ့ရဲ့ personal ကိစ္စထားလိုက်ဘာမှမဆိုင်ဦးစဉ်တို့ပြောမယ့်စကားထဲမှာမြတ်စွာဘုရားရဲ့ရွေချက်သည်သူ့ရဲ့မဇ္ဈိမပရိပဒလမ်းစဉ်ကိုချပြနိုင်ဖို့အတ္တကိလမထာမှားပါတယ်ဆိုတာကိုလောက်ပြနိုင်ဖို့ကဒီဒါအဓိကဖြစ်နေတာဟုတ်တယ်လေကျန်တဲ့လူတို့ငါဝဲကြောက်မှာကွာလို့သွားပြောလို့မရဘူး ငါကျင့်ပြီးပြီအဖြေမရှိဘူးလို့ပြောရလိမ့်မယ်ဒါကြောင့်မလို့သူတို့ကဒွေမေပုဂ္ဂိုလ်အန္တာပပိစိတဲ့နာနတုရာကတမေတုရောဆိုင်ယံကာမေတုကာမတုခလိကနိယောကဟိနောကာမပောတုစနိကိုအနာရိယောအနတ္ထပါတယ်လေနတ္တတိုင်းတော့ဘာမှလို့သိလားနတ္တတိုင်းတော့ဘာမှလို့မသိကြဘူးလားဦးစင်းပေးထားတဲ့မြန်မာပြန်နဲ့ပါလားအကျိုးမရှိဘူးလို့ပြောတာ ဘယ်လောက်လောက်လို့အဲ့ဒီလမ်းစဉ်ကြီးအကျိုးမရှိဘူးအကျိုးထွက်မလာဘူးခုနကြောက်ခဲကိုသွားပြီးတော့ခောက်နေတဲ့ကြီးကန်းနှုတ်သီးလိုပဲကြီးကန်းလိုပဲဘလောက်ခောက်ခောက်အစီထွက်မှာမဟုတ်ဘူးဘလောက်ကျင့်ကျင့်ဘောရိညာရမှာမဟုတ်ဘူးလို့ပြောချင်တာဒါကြောင့်လို့မြတ်စွာဘုရားအဲ့ဒါပုရုပုလုပ်ပြတာဒါကြောင့်ဒီဒီဘုရားလောင်းတော်ကဒုက္ခရစီက6နှစ်ကျင့်တယ်ဆိုတာကျင့်ပြီးတော့နောက်ဆုံးအဆင့်အဖြစ်မထွက်တဲ့အခါကျတော့ဒီကျင့်စဉ်ကိုကိုစွန့်လိုက်ပြီလို့မှတ်လိုက်တော့ဘုရားဘာလုပ်ပြီလဲစွန့်လိုက်ပြီဒါတော့စွန့်လိုက်တဲ့အခါကျတော့ သူဘုရားသူ့ရဲ့ကျင့်စဉ်ဟောင်းကြီးကိုဒုက္ခရစရိယာကျင့်တဲ့တပအကျင့်ကြီးကိုစွန့်တော့ဘယ်အထိရောက်ပြီလဲဆိုရင်6နှစ်ပြည့်သွားပြီ6နှစ်ပြည့်လာလို့မဟာတက္ကရတရား3ခုကိုဆုံလာစမ်းတရက်နဲ့ရောက်ပြီဒါတော့သူစွန့်လိုက်တာတကူလာလာခွယ်နဲ့လောက်ဖြစ်လောက်တယ်မှန်းကြည့်နော်အဲ့ဒီမဟာတက္ကရတရား3ခုတကူလာခွယ်နဲ့မှာဒါကိုသူယတိပြတ်ဆုံးဖြတ်ပြီးစွန့်လိုက်ပြီးဆိုတော့ကဆုံလာစမ်းတရက်နဲ့ကစပြီးသူကျင့်စဉ်ပြောင်းပြီဘာကျင့်စဉ်ပြောင်းတယ်လဲဆိုတော့ဒါဟာ သူတဏ္ဍာမှာဖြစ်လာတာကရှေးမှာရှိခဲ့ကြတဲ့အခုနပြောတဲ့အကျင့်တပတမနာဗျမနာဆိုတဲ့ပုံကိုယ်တွေနော်တေကရုံဆိုတဲ့ပုံကိုယ်တွေပပိစိစဆိုတဲ့ပုံကိုယ်တွေဟာတဲ့ငါထက်သာအောင်ကျင့်နေတဲ့ပုံကိုမရှိဘူးသူတို့ဒီလောက်ပဲကျင့်နေမှာကျင့်နောင်ရှိကြမဲ့ဒီပုံကိုယ်တွေလည်းပဲငါထက်သာအောင်ကျင့်နေတဲ့ပုံကိုရှိမှာမဟုတ်ဘူးငါလောက်ပဲကျင့်နေလိမ့်မယ်ငါထက်သာတဲ့ပုံကိုမထားနဲ့နော်တူတဲ့ပုံကိုတော့မတွေ့နိုင်ဘူး အခုလက်ရှိရှိနေတဲ့ပုံကိုယ်တွေထဲမှာလည်းပဲတဲ့အလွန်ဆုံးငါးလောက်ပဲကျင့်လိမ့်မယ်ငါတစ်တောင်မကျင့်နိုင်ဘူးဆိုလိုတာကအကျင့်ဆုံးပြီလို့ဆိုလိုတယ်ဒါဟုတ်ပဲသေဖို့ပဲရှိတော့တယ်လေဒါတစ်ကျင့်ဒါတော့ဒီအကျင့်ကြီးဟာတကယ်လို့တော့မှန်ခဲ့မယ်ဆိုရင်ငါအကျင့်ဆုံးပြီဒီအကျင့်မှန်ရင်ငါဗောဓိဉာဏ်ရပါတော့လားအတ္တမြုဒဉာဏ်ရပါတော့လားမရဘူးမရရင်ဒါ conclusion ဆွဲလိုက်ကြစို့ဘာဖြစ်မလဲမှားတယ်ဒါမိစ္ဆာမက်က conclusion ဆွဲပြီ ဒါဆိုရင်ဒုက္ခရာစီတဲ့6နှစ်ကျင့်တာဟာမြတ်စွာဘုရားအလောင်းအတွက်ဘာအဖြေရတယ်လဲမှားတယ်ဆိုတဲ့အဖြေထုတ်ပြီဟောအဲ့ဒါမှတ်ထားအဲ့ဒီဟာကိုသူတို့လူတွေကထည့်မပြောဘုရား conclusion ဘုရားလောင်း conclusion ချလို့ရပြီတပအကျင့်ဒုက္ခရာစရိယာအကျင့်ဒိုရိမအတ္တကလိမထာအကျင့်ဒီမှန်သလားမှားသလားဆိုရင်မှားတယ်ဒါအခု conclusion ချချလို့ရတာဘာဖြစ်လို့ရလဲဆုံးသွားလို့ဒါကြောင့်တကယ်လို့ဒါမှန်မှန်ဒီနေရာ point ဒီ point လေးဟာ သူတို့ကျင့်စဉ်အရာတကယ်မှန်ရင်ဘုရားဖြစ်ရမယ် point ဒီ point ရောက်လို့မှဘုရားမဖြစ်မှားလို့ပဲဆိုတော့အဲ့ဒီမှာစွန့်တာဒါကြောင့်စွန့်ပြီးတော့မှဒါဟာတိပြင်းနိရှိယလိုက်အောင်မယ် there must be another way to be enlightened there must be another way to be enlightened တခြားနည်းဘုရားဖြစ်ဖို့တခြားနည်းရှိရလဲအောင်မယ်စဉ်းစားတယ်စဉ်းစားတော့ तू ငငယ်လေးတုန်းကသူ့ဖေလက်ထုမင်္ဂလာတုန်းကတပြေပြေအောင်မှာရခဲ့တယ်အာနာပါနဗထမဇန်ကိုသွားတရိယာဒါဖြစ်မယ်အဲ့ဒါမျိုးဒီအာနာပါနလမ်းစဉ်ဒီ breathing meditation must be the right way to be buddha ဒါသူ conclusion ပြန်ချတာနော်ဗျအဲ့ဒီတော့ဒီဗထမဇန်ကိုငါပြန်ဝင်စားဖို့ဆိုရင်ငါအားလည်းနေပြီမသေးုံတမဲပဲဆိုတော့ငါတော့ဒီတိုင်းတော့မဖြစ်ဘူး အပြန်မွေးရလိမ့်မယ်ဆိုပြီးတော့မှဘုရားလောင်းကဥရဝေလာတော့ကနေနှုတ်ကိုသွားနေကြဒေနာနိရွာဘက်ကိုဆွန့်ခံထွက်ဆွန့်လွတ်ခံစားပေါ့နော်အပြန်ဖြည့်တယ်အပြန်ဖြည့်တော့သူနားမှာဝေကြီးဝေငယ်6နှစ်ပတ်လုံးလောက်ခဲ့တဲ့ပင်စားဝီက9ဦးကဟာတခါတည်းအကျင့်တွေကိုတစ်စင်းချင်းတစ်စင်းချင်း step by step တက်သွားတဲ့အချိန်ကမှဟာသူတို့စိတ်တွေအားရတာခေါ်တော့မှတော့ဖြစ်တော့မှာပဲဖြစ်တော့မှာပဲဆိုတော့ဒီလိုသူကအားရလာတာနောက်ဆုံးမူးလဲသွားပြီဖြစ်တော့မှာပဲသူတို့ ဘာဖြစ်လို့လဲမူးလိုက်ဟောသေးတော့မယ်အဲ့ဒါဖြစ်တော့မှပဲလုံနေတာဆိုတော့ဘုရားမှားလို့စွန့်လိုက်ပြီးစွန့်စားတော့သွားရောကွာဘုရားတော့မဖြစ်တော့ငါတို့6နှစ်ပတ်လုံလုံသူ့လာကျူးရတာလုံကျူးရတာပြီးပြီတဲ့ကဲသူတို့ကစိတ်ညစ်သွားတာပြီးပြီတဲ့ခေါ်တော့မှအကျင့်ကထွက်သွားပြီနော်အဲ့တော့သူတို့ဘာပြောလဲဆိုတော့သူတို့ပြောတဲ့စကားလုံးလေးကတကယ်လှတယ်နော်အဲ့တော့သူတို့အဲ့ဒီမှာ သူတို့စိတ်ကသူတို့ရဲ့ညှို့မှန်းချက်ပေါ့လေညှို့မှန်းချက်တွေဖြစ်မလာတဲ့ခါကျတော့ဦးဇင်းတို့ဘုရားလောင်းကိုနော်သူတို့ကဘုရားဖြစ်တော်မယ်ဖြစ်တော်မယ်ဆိုပြီးတော့အာဒီအာတွေတက်ပြီးတော့မှပြုစုလာတဲ့ခါမှာသူကဘုရားမဖြစ်ဘူးမဖြစ်တဲ့ခါကျတော့မြတ်စွာဘုရားဒီဂေါရမဟာဒီကျင့်စဉ်သူတို့ကဒီတပတ်အကျင့်ကြီးကိုနော်အခုပင်စားဝိပင်၅ဥပါနေတယ်ပြောရမယ်ဆိုရင်နိဂန္ထရဲ့အကျင့်ဒီတပတ်အကျင့်ဆိုတာဘုရားဘက်ကပြောရင်ဒိဋ္ဌိလာလိမ့်မယ်အကြည့်အကျင့်ဦးဇင်းမှာဦးဇင်းနှုတ်တွေကြည့် နိဂန္ထဘသူလဲဆိုတာပုံကိုထည့်ပြလိုက်တာမှားမှာဆိုလို့ခင်ဗျားတို့မှားမှာဆိုလို့သိကြတယ်တင်မလေးခွေးတာထိုင်ခင်ဗျားတို့ဝင်ရှိခိုးမှာမတက်ရနေကကြမှာဘာမှမပါဘူးတွဲလောက်မယ်အမေမွေးတိုင်းပဲဦးဇင်းအင်္ဂလန်ပြတဲ့ထဲမှာတော့ငါတွေ့လို့တောင်တပ်ပွင့်ရက်လာသေးတယ်မကောင်းတာထိုင်နေဦးဇင်းအဲ့ထဲထည့်မပေးလိုက်ဘူးအိန္ဒိယမှာလည်းအကြီးကြီးရတံငူကြီးတွေရှိတယ်အဲ့တိုင်းပဲမသိရင်ဂေါရမဖရာတိုင်းပဲဒါကြောင့်ထိုင်တဲ့ပုံကတော့နည်းနည်းတင့်တော်တာနဲ့ထည့်ပေးလိုက်တယ်အဲ့ဒါအဲ့ဒီဖရာပြောတယ်နိဂန္ဓဆိုတာမဟာဝိရတဲ့သူ့နာမည်ကထားပါသူသူ့နေရာရောက်မှပြောကြအောင် အဲ့တော့သူကျင့်စဉ်ထွက်ပြီဆိုပြီးတော့မှနော်ရရဆွန့်လက်ခံစားရတယ်ဆိုတာကဘုံကြီးအောင်လုပ်နေတဲ့အကျင့်မျိုးပဲတပဆိုတာလူအမြင်မှခံမဲ့နဲ့ဒီလောက်အသေးလက်ကျင့်မှဖြစ်မဲ့ဥစ္စာကြီးကိုအခုတော့မလုံးလုံးဖြစ်မှလဲလူတကာရရတကာဟိုသွားဒီသွားနော်ဆွန့်လက်ခံစားစားကောင်းတောက်ကောင်းတရားကျင့်ဘုလုံးလုံးဖျားဖြစ်မယ်လဲဆိုပြီးတော့စိတ်ညစ်ပြီးထွက်သွားတာဗာရာဏသီအိမ်မှာသူတို့ထွက်သွားတာသူတို့ထွက်သွားတာကတကူလောက်ွယ်နေလောက်ဖြစ်လောက်တယ်ဖျားအိမ်မှာစွတ်မိလေ ဒုက္ခလာဆန်တေးနဲ့လောက်ဖြစ်မယ်ပေါ့ဗျာဒါတွေမစောဘူးဘုရားဆွမ်းခံစားပြီဆိုတော့တို့လုံးစိတ်ညစ်ပြီးသူထွက်ပြီပဲဆိုတော့အဲ့ဒီမှာဘုရားကဥရုဝလာတော့မှာ14ရက်လောက်ဆက်နေတယ်ဆွမ်းခံစားတယ်သူရခဲ့တဲ့အာနာပါနဇံကိုပြန်ဝင်စားတယ်အထုတ်တယ်ဆိုတော့အဲ့ဒီဥရုဝလာတော်ထဲမှာပဲစရုဒ္ဓဇံအထိရောက်တယ်တဲ့စရုဒ္ဓဇံလောက်ထိရောက်တယ်ဒါတော့စရုဒ္ဓဇံလောက်ထိရောက်ပြီးတော့ကဆုံလာဇံ15ရက်နေ့မှာသူကအခုနကနော်မဟာဗောဓိကိုသွားမှာ မဟာဗုဒ္ဓပင်ရှိတဲ့နေရာမဟာဗုဒ္ဓပင်ရှိတဲ့နေရာသွားတဲ့အခါကျတော့ဒီဆွမ်းခံစားဖို့အတွက်ခုနသေနာနီဆိုတဲ့ရွာရဲ့ထက်ကညောင်ပင်အောက်မှာစောင်းနေတာဆွမ်းခံစားဖို့စောသေးတယ်အဲ့ဒါနဲ့နည်းနည်းလေးလေးရွာထဲမှာဒီချင်းကြီးဝင်လို့ရှင်တော့စောသေးတယ်ဆိုပြီးတော့စောင့်နေတဲ့အချိန်ခါမှာအဲ့ဒီလာပြီနေ့ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီညောင်ပင်ကြီးကိုလာပြီနေ့တိုင်းနေ့တိုင်းလာပြီးတော့နတ်ပူဇော်တဲ့နော်သူဇာတာရဲ့သူဇာတာရှိတယ်သူဇာတာကသူမလာသေးဘူးသူ့ရဲ့ကျွမ်းမလေးကိုသွားပြီးတော့ညောင်ပင်သွားတန်ရှင်းလောက်ခိုင်းတာညောင်ပင်တန်ရှင်းလောက်ခိုင်းတဲ့အခါကျတော့ဖခင်က 14လောက်ဆွမ်းခံစားတဲ့အခါမှာသူ့ရဲ့ခန္ဓာကိုယ်ကအသားအရည်တွေပြန်ပြည့်ဖြိုးပြီးတော့32ပါးသောယောက်ျားမြတ်တို့လက္ခဏာတွေနဲ့ပြည့်ဖြိုးပြီးတခါတည်းလှလှပပကြီးဖြစ်သွားလူလူပြောနဲ့လှလှပပပြောကြပါစို့ဗျာမြမမင်းကြီးလို့ဒါတော့ငကိုတော့ကဝင်းဝါထိန်တောက်နေတဲ့အယောင်တွေလည်းပေါ်လာတယ်ဒါကြောင့်ခန္ဓာကိုယ်ရဲ့အသွေးသားတွေကပြန်ကြည်လဲတဲ့အတွက်အခုနကပြောပြီး14ရက်ဆွမ်းခံစားတယ်ခင်ဗျားတို့မှားမှာဆိုလို့ပြောပြနေတာနော်လှတယ်လို့ပြောတာဘာကြောင့်လဲနံပါတ်1ကာယတို့ဤဆွမ်းခံစားတဲ့အတွက် ပြန်ကြည့်လာတဲ့ကာယဗလအာနော်ခမရတို့ကျုပ်တို့ဘိုက်ထဲမှာပါတဲ့ဘာစကတေဇောကမ္မဇတေဇောသွားမနိုင်ရှင်တဲ့ဘုရားရဲ့ပါတဲ့ကမ္မဇတေဇောကရတာကြောတထောင်ထဲမှာသူကအပြင်းဆုံးနဲ့ဆွဲဆုပ်လိုက်တာကျုပ်တို့ရဲ့ stomach မှာရှိတဲ့ digestion အဲ့လောက်မကောင်းမြန်မြန်မပြည့်ဖြိုးဘူးလို့ဆိုလိုတယ်ဒါကြောင့်ဘုရားသည်14ရက်မဟုတ်ဘူး9ရက်လောက်စားလိုက်ရင်ရှိသမျှအာဟာရတွေအကုန်ပြည့်ပြီးတော့မှချက်ချင်းခန္ဓာကိုယ်ကဒီ15ရက်အတွင်းမှာအကုန်ပြည့်ဖြိုးသွားတာတော့ကြ ခမရတို့ကစောရကတက်မှာတလောက်ပိန်ချုံဘူးတိချောက်လို့ဖြစ်တာကြီးကိုဘယ်လိုလုပ်လှမှာလဲလို့ပြောမှဆိုလို့ခမရတို့မလာငကြုတ်ကအရင်ဖြေတာဟုတ်တယ်လေဖြားကြည့်ပါလားလို့ခမရအဲ့လောက်ဖြားကျုပ်တို့နှစ်ပတ်ဘူးတလလောက်နေလဲဘယ်တော့မှပြည့်မအောင်ဘူးအခုလည်းမပြည့်ဘူးဒါပေမဲ့တာမန်လူနဲ့မတိုင်းထွာနဲ့လို့ပြောချင်တာဘုရားရဲ့ဘိုက်မှာရှိတဲ့ပါစကတေဇောကမ္မဇဓာတ်တွေဒီတာမန်လူမဟုတ်ပါရမီတော်တို့ကြောင့်အကောင်းဆုံးဖြစ်တဲ့ digestion သူ့မှာပါဝါရှိတယ်ဟုတ်တော့မလားဒါကြောင့်မလို့ ဒီရှိတဲ့အစီအာရကိုချစ်ချင်းဆွတ်ဆုပ်ပြီးချစ်ချင်းပြည်ပြီးတော့မှသူ့ရဲ့ခန္ဓာကိုယ်ရဲ့လက္ခဏာတွေပေါ်ပြီးတော့ငကိုတော့ကလို့လှပဝင်းထိန်အယောင်လက်လို့တန်တော့ဒီနေ့ဂျမာကြီးနတ်မင်းကြီးကိုယ်တိုင်ဆင်းပြီးတော့စောင့်နေတယ်လို့ထင်တာအဲ့ဒါမှာနော်ဒါကြောင့်ကျွန်မဟာအိမ်ပြန်ပြေးပြီးတော့အရှင်မကြီးဒီနေ့တော့အခါတိုင်းနှစ်တွေကတော့ညောင်ပင်မှာနတ်ကြီးကဆင်းပြီးတော့မခေါ်မလဲလူမခံဘူးဒီနေ့တော့နတ်ကြီးကိုယ်တိုင်ကိုနတ်မင်းကြီးကိုယ်တိုင်ကိုချင့်ကပ်တယ်ဆိုတော့ နမင်းကြီးလို့ထင်လောက်အောင်သူခန္ဓာကိုဘာဖြစ်သွားပြီလဲလှပြီလှပြီအဲ့ဒါပြောချင်တာလှသွားပြီနော်ပြီးပြီးဖြိုးဖြိုးငကတော်ကပြောင်းနေတဲ့32ပါးသောယောက်ျားမျိုးတို့လက္ခဏာမဲ6ပြီးပြာလှဲ့သွားတဲ့အသားရည်တော်အသားအခုပြန်ဝင့်သွားသွားပြီဝင့်ယုံနေမဟုတ်ဘူးအယောင်မှာထွက်ပြီးအယောင်ထွက်လို့လဲသူနတ်လို့ထင်တာနော်ဒါကြောင့်မလို့နတ်ကြီးထင်ပြီးအိမ်ကိုပြေးပြောတာဒါတော့ဟာဒါဆိုရင်ကောင်းတယ်ဆိုပြီးကြာကြာနာနာ ချစ်ပြုတ်လာပြီးတော့လာကတ်တာကတ်တဲ့အခါကျတော့ပြဿနာကကလာအိန္ဒိယပြည်ကလာလဲတခိုးကအမတန်ပေါ်တာခင်ဗျားတို့ဖရာသပိတ်ခိုးကလည်းမကြားလိုက်ဘူးလားဟမ်ခင်ဗျားတို့မသိဘူးထင်တယ်ဖရာလောင်းသပိတ်ခိုးကလည်းနော်အနော်မာမြေတောင်းကမ်းမှာဂတိကာရပြမကြီးလှူလိုက်တဲ့ပြိခရာရှင်ပါတဲ့မှာပါတဲ့သပိတ်ကဒုက္ခရာစီရိယ6နဲ့ကျင့်နေတော့သပိတ်ပြောက်သွားတယ်အဲဒီမှာသပိတ်မရှိဘူးအခု တပည့်မရှိဘူးနော်ကလပြေစိတ်ချတာဟုတ်ခင်ဗျားတို့သွားရင်သတိထားကားပေါ်ရထားပေါ်နော်ကလကတာဈေးမြတ်သွားဝယ်နော်ခင်ဗျားခပိုင်းနဲ့ခံအောင်မလားအခုဖရာဥရဝေလာထဲမှာတပည့်ခပိုင်းနိုင်သွားမရှိဘူးဖရာလောင်းအဲ့ဒီတော့သူ့လက်ထက်မှာတပည့်မရှိတော့အဲ့တော့နော်သူကရှုံကြီးနေလာတာပြောချင်တာကတော့အခြေအနေကြည့်ပြောလိုက်တာဒကမကြီးငါကတော့တပည့်မပါဘူးတပည့်မပါဘူးဆိုတော့တပည့်မရှိဘူးပေါ့ဒါတော့နင်းရှုကိုကြီးလှူနေလူဆိုတော့ဟိုကလည်းတတိသမီးနော် ထွေးလိုက်တဲ့ဇရွေးနော်ပြစ်ချလိုက်တယ်လို့ပဲတခါတည်းရှုကကြီးပါလှုပ်လိုက်တာရှုကကြီးပါလှုပ်ပြီးတော့အဲ့ဒီခဏနှုတ်ဆောင်ကိုကတ်လိုက်တယ်ပြီးတော့သူ့ရဲ့စန္ဒာပြီးခဲ့တယ်လေဟိုးပြီးခဲ့တဲ့နှစ်20လောက်တုန်းက तू က तू နဲ့ဇက်တူတဲ့နော်သူလိုကလပ်ရှိတဲ့သူလိုတထေးမျိုးကအမျိုးသားနဲ့ရပါစေဒါနံပါတ်1နံပါတ်2ပထမဆုံးသောကိုဝင်သည်တာယောက်ျားလေးဖြစ်ပါစေဒါကိုဆုတောင်းရတယ်အဲ့ဒီညောင်ပင်ကြီးပါအဲ့ဒီညောင်ပင်ကြီးဒီပြီးခဲ့တဲ့နှစ်20လောက်က ဆူတောင်းခဲ့တာဖြစ်တဲ့အတွက်ဆူပြေးဆူပြေးလို့ကဆုံလာပြင်းနေတဲ့လာလာပြီးတော့လှူတာအဲ့ဒါမှ20လောက်မှာဘုရားလောင်းနေတွေ့တာခင်ဗျားတို့ကအဲ့ဒီကြမှာပထမဆုံးမထင်နဲ့အောင်နော်ယတကသူသူသားလေယတသူသားဖြစ်တဲ့အတွက်ကြောင့်မလို့ပြီးခဲ့တဲ့20ကျော်လောက်ကသူဝရင်ဖြစ်တာတားရတာအဲ့ဒီသားကဘုရားတော်ထွက်တဲ့အချိန်မှာမိမ့်ပါရနေပြီဒါဆိုတော့20ရှိပြီပေါ့ဒါကြောင့် तू က20မြောက်သို့မဟုတ်21နှစ်မြောက်လောက်ဖြစ်လိမ့်မယ် तू လာကတ်တာအဲကြောင့်မလို့ तू ကသူ့ဆန္ဒပြည့်လို့တဲ့ ဖရာကျမရဲ့ဆန္ဒပြည့်တယ်လို့အရှင်ရဲ့ဆန္ဒလည်းပြည့်ပါစေလို့သူကအဲ့လိုလေးပြန်ဆုပေးပြီးတော့ပြန်သွားတယ်အဲ့တော့နေရင်စရာမြစ်ထဲကိုဆင်းနေရင်စရာမြစ်ဆိုတာလည်းပဲခုနပြောလို့မေ့ခဲ့တယ်နေရင်စရာမြစ်ဆိုတာရှွန့်နေညွန့်နေရေညှိတွေမရှိဘဲနဲ့ကြီးကြီးလင်းလင်းစီးဆင်းနေလို့နေရင်စရာမြစ်လို့ခေါ်တယ်နော်တနည်းအားဖြင့်လည်းပဲနရီအေယာလို့ခေါ်တဲ့ဂီတတန်စင်လေးတစ်ခု တန်စင်တစ်ခုရှိတယ်ပြောတယ်ဦးဇင်းတော့ဘာမှမသိတော့မသိဘူးအဲ့ဒီအတန်လေးနဲ့တူလို့ဒီမြစ်ထဲမှာစီးတဲ့ရေတွေကနော်ဒီမြစ်ကိုနေတဲ့ဇရာလို့ခေါ်တာဒါတော့ဦးဇင်းတို့ကအမ်နော်ကြီးကြီးလင်းလင်းရေလေးရှိလို့နေတဲ့ဇရာခေါ်တယ်တွတွင်းနော်ဂီတတန်စင်လေးနဲ့တီးလို့နေတဲ့ဇရာခေါ်တယ်ဆိုတော့ဦးဇင်းတို့ကစားတဲ့တိုင်းအိန္ဒိယကျန်တော့ကြည်ရကြည်စီရလို့ဘယ်ဟုတ်မလဲဟိုကျတော့တဲချောင်းကြီးပဲရှိတော့ရေတစ်စက်မှမရှိဘူးအဲ့ဒီချိန်ကမိုးရွဲ့မဲ့ရေရှိတယ်နဲ့တူတယ်နော် ဒါတော့တဲချောင်းဖြစ်တဲ့အတွက်ရေကြည်တာဖြစ်နိုင်တယ်ဒါလည်းမှန်တယ်နော်ပြီးတော့မှလည်းပဲတဲချောင်းဆိုတော့လည်းရေပါမယ်ရေပါမယ်အတွက်ရေလိုင်းတန်လေးတွေရှိမယ်ပေါ့ဗျာဒါကြောင့်မလို့သူတို့ကနာမည်ပေးတာကတယောက်ကမျက်စိနဲ့ကြည့်ပြီးတော့ရေကြည်တယ်ရေကြည်တဲ့အတွက်ကြောင့်ဘာမှအမော်မဲနွန်းနေရွှွနဲ့ညွန်းနေမရှိလို့နေတယ်စရာတဲ့တယောက်ကတော့ဂီတသမားနဲ့တူတယ်တယောက်ကတော့တသွန်စီနေတဲ့အတန်လေးကိုကြည့်ပြီးတော့မှဂီတတန်စင်လေးနဲ့တူလို့နေတယ်စရာတဲ့နှစ်ခုလုံးဘာမှမရှိဘူးခင်ဗျားတို့တော့တဲချောင်းပဲတွေ့လိမ့်မယ်နော် အဲ့တော့နေတင်စရာမြစ်ထက်ဆင်းရေချိုးပြီးမှဆွန်းစားပြီးတော့အဲ့ဒီဆွန်းစားပြီးတဲ့အခါမှာရွှေခွေမျောဒါထားလိုက်လို့သိပြီးသားအဲ့ဒီနားမှာအင်ဂျင်တော့ရှိတယ်တဲ့ဦးစင်အင်ဂျင်တော့အင်ဂျင်ပဲလေးတွေတော့အခုရှိသေးတယ်အဲ့ဒီအင်ဂျင်တော့ထဲမှာဘုရားလောင်းကသူရခဲ့ပြီးတဲ့ဟိုးတော့ငါရခဲ့တဲ့ဇံကိုပြန်ဝင်စားတယ်တဲ့တချို့ကြားမှာမပါဘူးတချို့ကြားမှာရှိတယ်ဒါတော့အဲ့ဒီဝင်စားတဲ့ခါကျတော့ဟောတော့ကအာလာရဥဒကတို့ရှိမှကျင့်ခဲ့တဲ့တမပတ်တွေဘာတွေကိုသူကပြန်ရအောင်နှွေးတဲ့သဘောမျိုးပေါ့နော် ဒါပေမဲ့မြတ်စွာဘုရားအလောင်းကဒီနေရာမှာသူကဒီမဟာဘာဒီအလာရဥရကယတိတို့ရှိမှရှိခဲ့တဲ့ဟာတွေကိုစွန့်ပြီးမှဒီတပြေပြေအောက်မှာရတဲ့ဗရမဇံကိုယူတာဘာကြောင့်လဲနော်ဒါအကြောင်းရှိတယ်ဒီတပြေပြေအောက်မှာရတဲ့အာနာပါနဇံဒီကာယကတာတတိမှာလည်းအကျုံးဝင်တယ်ဘုရားအလောင်းတွေရဲ့ဝိပဿနာရဲ့အခြေခံလည်းဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီ တပြေပြေအောက်မှာရတဲ့ဗရမဇန်ကိုပြန်ပြီးတော့ယူတာတဲ့ဒါပေမဲ့ဒီနေရာမှာကျမ်းဂန်တစ်ခုကတော့မဟုတ်ဘူးအဲဝရကကြီးပြောသလိုပဲအာလာရဥဒကတို့ရေသေးတွေရှိတော့ကဇန်တွေကိုသူကပြန်ဝင်စားတဲ့သဘောမျိုးအဲ့ဒီနေရာမှာငကိုတော့ကရခဲ့တဲ့ပြန်ပြီးတော့နှွေးလိုက်တာနှွေးလိုက်တော့တမပတ်တွေအဲ့ဒီမှာရတယ်တဲ့အဆိုတစ်ခုနဲ့တစ်ခုမတူဘူးဒါဇိနာလင်္ကာရတီကာဆရာကဆိုထားတယ်ဒါတော့တိပိဋကဆရာတို့ကြီးအဲ့ဒါကိုနည်းနည်းထောက်ခံတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူကမြတ်စွာဘုရားဒီမဟာဗောဓိကိုရောက်တယ်မာနကြီးနဲ့တွေ့တယ် မန္တကြီးကလာလျှောက်လာပြီးတော့တိုက်ခိုက်တယ်ဒီပလင်သူ့ပိုင်တယ်လို့ပြောတယ်ဘုရားမဟုတ်ဘူးသူ့ပိုင်တယ်ငါပါရမီ7ပါးကြောင့်ရတာဒါတော့ပါရမီ7ပါးမှာဒီပြင်မပြောနဲ့တဲ့နောက်ဆုံးမှဝေသန္တရာဘဝမှာလှူခဲ့တဲ့ကနာဇာလိန်တို့ပေါ့နော်တာတိသမီးတွေစွန့်တန်းပြည်လူဆင်းပြူတော်တွေလူမရတဲ့လူလှူခဲ့တဲ့အလှူတစ်ခွန်းတောင်သူကထိုက်တန်တယ်လို့ပြောချင်တာဒါတော့သူ့ဘဝကိုပြန်မှတ်မိတယ်ဆိုရင်တဲ့ပုပ္ပနိဝတ္တဉာဏ် तू ပါလို့ပေါ့တဲ့ပုပ္ပနိဝတ္တဉာဏ်မရသေးပဲနဲ့မာနကို तू ဘလို့တိုင်တိုင်မလဲတဲ့ဒါတော့မြတ်စွာဘုရားက ဒီဟိုဘက်ကိုမရောက်သေးပေမဲ့ဒီချိန်မှာပုပ္ပနိဝါဒဘောဓိဘက်ကိုရောက်တဲ့ချိန်ကမှ तू ပါခဲ့ပြီလို့ဆိုလိုတာဒါတော့အမ်တိပိဋကဆရာတော်ကြီးရဲ့သုံးသက်ချက်ကတော့စိနာလင်္ကာရဆရာရဲ့တိကဆရာရဲ့အလိုကို ပြောချင်တာကဟိုးတစ်ချိန်တုန်းကပေါ့နော် तू သုံးခဲ့တဲ့ဘာခေါ်မလဲอืมဒီသူရဲ့ငကိုတော့ကရခဲ့တဲ့ဟာပေါ့နော်အဲ ဒီညံတော်ပေါ့အဲ့ဒီဟာကိုအခုကကြမှာရပြီဆိုတော့ဟောတော့ငါထားပါတော့ရှုခွေကြီးတွေများမဲနေလို့ရှိရင်တော့ရှုခွေကြီးပြန်ပွက်လို့တော့ဝင်လာတယ်မဟုတ်လားလို့ဒါတော့ तू ရခဲ့တဲ့ဒီအလာရဥဒကတို့ရှိရနေရခဲ့တဲ့တမပတ်ဒီ၈ပါးကိုဒီအခုနကမာဘောရီကိုမထွက်သေးခင်အခုနကနေရင်စရာမြေကန်းသူဇာတာလူတဲ့ဆွန်းကိုစားပြီးအင်ဂျင်တော်ထဲမှာနေခင်းနေတယ်နေခင်းနေတော့ညနေမှာဟိုဘက်ကိုကူးမှာအရှင်းနဲ့အနောက်ကလေးပဲဒီလိုဒါတော့အဲ့ဒီအင်ဂျင်တော့နေခိုက်မှာ အာရရဥရကတို့ရှိရရခဲ့တဲ့တမန်ဘက်ကိုအဲ့ဒီမှာပြန်နှွေးတယ်နှွေးတဲ့အတွက်ကြောင့်မလို့သွားတဲ့ခါမှာမြတ်စွာဘုရားအားတော်လည်းပြီးပြီဒါတော့ဒီတမန်ဘက်တွေကိုညံနေလဲရတွေပုပ္ပနိဝါဒတွေပါတာဖြစ်တဲ့အတွက်ညံတော်အားကလည်းပါခဲ့ပြီဒါကြောင့်မလို့ဘောဓိပင်ကိုရောက်တဲ့ခါမှာဒီဟိုတဲ့ကိုမာနကြီးကိုတိုက်တယ်ပြောလို့ရတယ်တဲ့ဒါတော့ဒီဟိုတော့ကရခဲ့တာတွေကိုအခုနကဒီအင်ဂျင်တော်ထဲမှာနေခိုက်မှာသူကကြီးချွတ်တယ်ဗောဆိုလိုချင်တာ ဒီရွှေဖလားကြီးမဲနေတဲ့ရွှေဖလားကြီးချွတ်တယ်လို့မျိုးဟောတော့ငါရခဲ့တဲ့တမဘတ်တွေပြန်ချွတ်တယ်အဲဒါကြောင့်မလို့ဝန်းလက်နေတဲ့တော့ရွှေဖလားကြီးလို့တောက်ပြောင်နေတဲ့ညံတော်နဲ့ဘောဓိပင်ကိုသွားတယ်အဲ့ဒီမှာမှတွေ့တဲ့မနတ်ကိုဒါကြောင့်လို့ပြောနိုင်တယ်လို့ဒီဘက်ကဆရာတော်ကြီးကဒီလိုသုံးသပ်တယ်ဒါလည်းပဲကောင်းပါတယ်မှန်ပါတယ်ဦးဇင်းတို့တော့ဆရာတော်ကြီးရဲ့အဘောသဘောကျတယ်ဒါပေမဲ့ဒီပြင်မှာဘုဒ္ဓဝင်ထာဂရာတို့ဘာလို့မှတော့အဲ့ဒီကမပါဘူးနော် ဒါတော့တချို့ဟာလေးတွေမှာဆရာတော်ကြီးတွေအဆုံးဖြတ်ကလေးတွေယူပြောတာအမှန်တန်လွယ်တယ်ဆရာတော်ကြီးတွေယေရှုကြောင့်ပဲနော်ဒါဦးဇင်းတို့လွယ်လွယ်ကူကူဖတ်လို့ရတာဒီတိုင်းဆိုဦးဇင်းတို့မစင်စားဘူးမလွယ်လောက်ဘူးမပေါ်ဘူးပေါ့လေဒါကြောင့်ဦးဇင်းတို့ဒီနေရာမှာအခုမြတ်စွာဘုရားသည်သူဇာတာတို့ရွာသည်မဟာဗောဓိပင်နဲ့အရှိနောက်ဒီလိုတန်းတန်းရှိပါတယ်သူဇာတာရွာကနေကြည့်လိုက်ရင်ဗောဓိပင်ကိုလှမ်းမြင်ရတယ်ဒီလိုလှမ်းမြင်ရတယ်လှမ်းမြင်ရတဲ့ခါကျတော့အခုသူဇာတာတို့ရွာကနေညနေပိုင်းကျတော့တမဘတ်တွေဝင်စားပြီးတော့မှနေတင်စရာမြေကန်းကိုကူးတော့မယ် နေရစရာမြက်ကမ်းမှာအခုတုထိယဆိုတဲ့မြထန်းကလာပုံနာပေါ့နော်မြထန်းပုံနာကတွေ့တဲ့ခါကျတော့မြတ်စွာဘုရားအလောင်းတွေတွေ့လို့ဒါသူတော်ကောင်းပဲဒါသူတို့ရစ်သေးတွေဇော်ကြီးတပတ်ဒီရစ်သေးတွေတပတ်ပပစီတာတို့ပေါ့နော်တမနာတို့ဆိုတော့အလျိုသေးပေးပြီးတော့သူ့ရှိတဲ့မြက်ကလေးကိုလှူလိုက်တာနော်အဲ့ဒီမြက်ကလေးကိုယူသွားတယ်နေရစရာမြက်ကိုကူးတယ်နေရစရာမြက်ကအနောက်ဘက်မှာ body ပင်ရှိတယ်အဲ့ဒီ body ပင်ရောက်ခါမှာအဲ့ဒီမြစ်ရှိစုပ်ကိုဖြတ်လိုက်တာအဲ့တော့ မြစ်ရှိစုပ်ဖြတ်တဲ့နေရာပဲထားလိုက်ကြအောင်နောက်တစ်ခါကျမှဆက်ကြအောင်နော် gain ဒီနေရာမှာဓာတ်ရုပ်ခေါ်ကြစို့ ယမန်အပေါင်းမကောင်းဟုသည်မြမတွေ့ရပဲတဗ္ဗအိဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေသောယနေ့ယခုပြုပြုသည်မြမြတ်ဘာကကိုမိဘဆရာမြို့တဟာနှင့်ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်စာ၍ရှိသည်မြလုံးစုံဘုံ31 ဖြစ်ဖြစ်သမျှဝိနည်းရာတို့ရကြပါစေပင်ကဝေသည်မြာထွေသာဓုခေါ်စီတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြယူတော်မူကြပါကုန်လော သာဓုသာဓုသာဓုအမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓု